ပြီးခဲ့တဲ့တနင်္ဂနွေက ပုပ်ဘေအနာနုတုတေတုဆိုတဲ့စကားလုံးလေးအဲ့ဒါလေးမှရက်ခဲ့တယ်အဲ့ဒီစကားလုံးလေးကတော်တော်ရေးပါတယ်ခုနပဲပြောပြီးပြီခုနသင်္ဍန်းတုန်းကတော့တစုံတယောက်ရှည်ကကြားနာပြီးမှ အသိဉာဏ်ရတယ်ဆိုရင်အဲ့ဒါဘုရားမဟုတ်တော့နော်အဲ့ဒါလေးတော့မှတ်တာသူက အာလာရနဲ့ဥရကယတိကြီးယတိဆရာကြီးနှစ်ပါးဆရာရတာကလောလောကီတမဘတ်၈ပါးကိုရတယ်ဒါပေမဲ့တစ္ဆာမပါဘူးတစ္ဆာမပါတော့မြတ်စွာဘုရားကအလောင်းတော်ဘွားတော်ကမသေးရာဖြစ်တဲ့တရားเนาะမသေးတဲ့တရားကို ရှာတာရှာတဲ့အခါကျတော့သူတို့လောကီတမဘတ်အနေနဲ့ရတဲ့ဟာတွေကအသေးမလွတ်သေးဘူးတဲ့ဒါကြောင့်မလို့အဲ့ဒီတရားတွေကို အဲ့ဒီဆရာကြီးတွေရှိကနေထွက်ခွာလာပြီးတော့မှသူကိုယ်တိုင်ငယ်ငယ်တုန်းကရခဲ့ဘူးတဲ့အာနာပါနနော်ကမ္မထံကိုပြန်ပြီးအားထုတ်တာအားထုတ်တဲ့အတွက်အဲ့ဒါကိုအခြေခံပြီးတော့ဇန်သမဘတ်တွေရနောက်ဆုံးတပ်ပင်ကျွတ်ဉာဏ်တော်ကိုရတာရတော့အဲ့ဒီမြတ်စွာဘုရားအဖြစ်ကိုရတဲ့တပ်ပင်ကျွတ်ဉာဏ်အဖြစ်ကိုရတဲ့အခါကျမှသစ္စာလေးပါးကိုသိတာအဲ့သစ္စာလေးပါးသိတယ်ဆိုတော့အခုသူသစ္စာကိုသိတဲ့ချိန်ခါမှာ အခုဒုက္ခသစ္စာဆိုတာသိပြီနော်သမုဒိယသစ္စာဆိုတာသိပြီနိရောဓသိပြီမေဃသိပြီအဲ့ဒီသစ္စာလေးပါနာမည်သိတယ်သိတဲ့အချိန်ခါမှာအဲ့ဟောတော့က तू လေ့လာသင်ကြားခဲ့ဘူးတဲ့ဆရာကြီးတွေပြောတဲ့ထက်မှာတလုံးမှမပါဝဲတာတယ်နော်ဒီဒုက္ခဆိုတဲ့စကားလုံးဘာမှမပါဘူးမပါတဲ့အတွက်ကြောင့်မလို့အဲ့ဒီစကားလုံးကို तू ကြားတော့မကြားဘူးလို့ပြောတာ တကယ်လို့များတာရတိကြီးတွေတင်တော့ကဇန်သမာပတ်တွေတင်တော့ကဒီခန္ဓာ၅ပါးနော်သစ္စာ၄ပါးတွေခန္ဓာ၅ပါးတွေဒါတွေကိုဒါပါခဲ့မယ်ဆိုလို့ရှိရင်မြတ်စွာဘုရားကြားဘူးပြီးသားဖြစ်သွားပြီကြားဘူးလို့ရှိရင်လည်းပဲမြတ်စွာဘုရားဘုရားမဟုတ်တော့ဘာဖြစ်လို့လဲဆိုရင်အဲ့ဒါအခြေခံသူအသိဉာဏ်ရခဲ့ရင်ပေါ့လေတာဝကဖြစ်သွားမယ်နော်တပည့်ဖြစ်သွားမယ်ဆရာကြီးရေသိဆရာကြီးတွေကဆရာပေါ့လေ तू ကတပည့်ဖြစ်မယ်အခုကျတော့ तू အဲ့လိုမဟုတ်ဘူး အခုရလိုက်တဲ့တမ္ပညုတဉာဏ်ကိုရတဲ့ဟာနဲ့ပတ်သက်လို့တင်ဒီသစ္စာလေးပါးကိုသိတာနဲ့ပတ်သက်လို့အခုသိထားတဲ့ဒါဒုက္ခပဲလို့သိတဲ့ဟာကဟိုတုန်းကဒီစကလုံးကိုကိုမကြဘူးလားအဲဒါကြောင့်မလို့တော့ပုဗ္ဗေအနာနုတုတေတုဓမ္မေတုနော်ရှေးတုန်းကကြားတောင်မကြားဘူးတော့တရားတို့နိုင်လို့အဲ့လိုအဓိပ္ပာယ်ရှိတယ်အဲ့ဒါဟာဘုရားရဲ့ဂုဏ်ပဲဘုရားဆိုတာသူကိုယ်တိုင်သစ္စာလေးပါးကိုဖော်ထုတ်ရမယ်ဖော်ထုတ်မှာမဟုတ်ဖန်တီးတာမဟုတ်ဘူးနော် discover တာဖော်ထုတ်သူဖြစ်ရမယ်တစုံတယောက်သောသူကအဲ့ဒါကိုနီးကိုတာပြောခဲ့မယ်ဆိုရင်အဲ့ဒါဘုရားမဟုတ်ဘူးဒါကြောင့်သူကိုယ်တိုင်ရှေ့ကနေသူကိုယ်တိုင်ရထားတဲ့အကျင့်တည်ထားတဲ့အသိဉာဏ်ပေါ်အခြေခံပြီးတော့သစ္စာလေးပါးကိုသိရမယ်သိတဲ့အခါကျမှခုနသစ္စာလေးပါးကိုသိတဲ့စကလုံးတွေအားလုံးတရားအကုန်လုံးစကလုံးကအစလို့ဟာရှေးတုန်းကမသိမမြင်မကြားခဲ့ဘူးတရားပဲဖြစ်ရမယ်ဒါကြောင့်သူလည်းသိလိုက်ရောဒါတွေငါဟိုတုန်းကကြားတော့မကြားခဲ့ဘူးလို့ပြောတာ အဲ့ဒီကြားတောင်မကြားခဲ့ဘူးတဲ့ဒုက္ခဆိုတဲ့ဟာကိုအခုသူသိသွားပြီနော်ဥပါဒနဲ့ခန္ဓာ၅ပါးကိုသူသိပြီအဲ့တော့ this ဒါဒုက္ခသစ္စာပဲလို့သိသွားပြီတဲ့အဲ့ဒါကိုဒါဒုက္ခရေလို့သိတဲ့ဉာဏ်ကိုသစ္စာဉာဏ်လို့ခေါ်တယ်ဒါဒုက္ခပါလားလို့သိသွားတာဆင်းရဲအမှန်တရားလို့သိသွားတာဒါကြောင့်သိတဲ့အခါမှာတိပုံတိနည်းလေးတွေကိုမြတ်စွာဘုရားကစကလုံးတွေကို သူကဒီဆနောနံပေါ့နော်နားထောင်တဲ့ပုံကိုယ်တွေဒီတလုံးမဟုတ်ဒီတလုံးနဲ့နားလည်သွားအောင်လို့ဥစဉ်တို့ဘုန်းကြီးကိုခေါ်တော့ပြိရေလို့ခေါ်တယ်စကလုံးအတိတ်ပဲတူပါလေးရဲ့နဲ့နောက်ထပ်စကလုံးနဲ့ထပ်ထပ်ပြောသွားတာအတိတ်ပဲဒါပဲစက်ခုံဥဒပါတိညံမျက်လုံးပေါ်တယ်နော်ဒီမျက်လုံးပေါ်ဘူးညံမျက်လုံးနော်ညာနာဥဒပါတိညံပေါ်တယ်နော် ပညာဥရပါရီပညာပေါ်လာတယ်ဝိဇာဥရပါရီထိုးထွင်းသိတဲ့အသိဉာဏ်ပေါ်လာတယ်အာလောကဥရပါရီဉာဏ်ဆိုတဲ့အလင်းရောင်ပေါ်လာတယ်ဒါကို तू ကတတ်နားထောင်တဲ့တတ်တော်တွေမှာတလုံးမဟုတ်တလုံးနဲ့နားလည်သွားအောင်လို့ तू ကပြောတာအတိတ်ပဲတော့အတူတူပဲเนาะဒါကြောင့်မလို့ဒီညမှာနည်းနည်းလေးအတိတ်ပဲလေးအဲ တူအတိတ်ပဲပင်တူလင်ကစားဖို့လေနားထောင်တဲ့ပုံကိုယ်တွေတလုံးမဟုတ်တလုံးနဲ့နားလည်ရဇေယအောင်လို့ဆိုပြီးတော့မှစကုံဥရပါတိညာနာဥရပါတိပညာဥရပါတိဝိဇာဥရပါတိအာလောကဥရပါတိဆိုပြီးတော့မှအဲ့ဒီလိုပြောထားတယ်အဲ့ဒီအတိတ်ပဲလေငါးမျိုးသိအောင်နည်းနည်းဖတ်ကြည့်ပါဦးနော်အောက်ကစကုံဥရပါတိစသောငါးမျိုးသည်嗯。 ဟုတ်ပြီအဲ့ဒါညံကိုကြီးပဲပြောတာပဲတဲ့ဒါတော့သူဒီနေရာမှာမျက်စိဆိုတာတော့အမေမွေးတော့ငါမျက်စိကတော့အလုံးပါပြီးသားပဲဒါပေမဲ့ဒီနေရာမှာဒီမတည်တဲ့အကြောင်းအရာတွေကိုသိမြင်သွားလို့မြင်တတ်တယ်ဆိုတဲ့သဘောကိုပေါ်စီခြင်းလို့လူတိုင်းကမျက်စိဆိုရင်သိတယ်ဒါပေမဲ့ရိုးရိုးမျက်စိနဲ့ဆိုရင်သိပါမလားမသိဘူးအဲ့ဒါကြောင့်မလို့ဒီမှာညာစစ်ကုဆိုတာလို့ပေါ်အောင်လို့နောက်ထပ်ကညာနံလို့ထပ်ပြောလိုက်တယ်ဟော ငါတို့အမေမွေးတော့ငါပါတယ်မန္တစိတ်ကအသားမျက်စိမဟုတ်ဘူးပညာနဲ့သိလိုက်တာကိုပဲရိုးရိုးအမြင်ကိုတော့လူတိုင်းမြင်တာပဲဒီအမြင်ကိုမဆိုလိုဘူးလို့ဆိုလိုတယ်ဆိုတော့ပညာနဲ့သိတာကိုစက္ခုလို့ခေါ်တာနော်ပြောခြင်းပြောခြင်းတာပညာနဲ့သိခြင်းကိုပဲပြောတာဒါတော့ဒီနေရာမှာလဲဒီမှာသိတာကလည်းပဲဉာဏ်နဲ့ပညာတော့မတူသေးဘူးဆိုပညာကြတော့အသေးစိတ်သိတာမျိုးကိုပညာခေါ်တာပါဠိရဲ့အဓိပ္ပာယ်က နော်အသေးစိတ်နှံ့နှံ့ဆဆပြည့်ပြည့်စုံစုံသိရင်အဲ့ဒီအသိဉာဏ်မျိုးကြတော့ပညာတဲ့နောက်တစ်ခါကျတော့ဝိဇ္ဇာဆိုတာဖောက်ထွင်းတဲ့သဘောရှိတယ်နော်ဖောက်ဆွတဲ့သဘောရှိတယ် तू ကအဲ့တော့သူ့မှာအပိတ်အဆိုးအကာအကွယ်အတားဆီးရှိရင်အဲ့ဒီအပိတ်အဆိုးတွေကိုဖောက်တတ်တဲ့သဘောရှိရင်ဝိဇ္ဇာဒါကြောင့်ထိုးဖောက်ပြီးတော့ပိတ်ဆို့နေတာတွေတခုခုနဲ့တားဆီးထားတာတွေရှိရင်ထိုးဖောက်ထိုးထွင်းပြီးတည်တဲ့အသိဉာဏ်မျိုးဆိုရင် ဝိဇ္ဇာလို့လည်းခေါ်တယ်ဒါတော့တိတယ်ဆိုတာလည်းပဲတစ်ခါတလေမှာထားပါတော့နော်အလင်းရောင်နေမရှိဘဲနဲ့မှောင်နေလို့ရှိရင်အထက်ပြားတွေမြင်ရလားမမြင်ရအောင်နော်မမြင်ရတဲ့ခါကျတော့အထက်ဘာရှိမှန်းလဲမသိဘူးအဲ့ဒီတိုင်းပဲအဝိဇ္ဇာဆိုတဲ့အမှောင်လဲကြပြီဆိုရင်ဦးဇုံတို့ခုနပြောတဲ့ဒုက္ခသစ္စာသိဖို့မပြောနဲ့စကားလုံးတောင်မကြဘူးဆိုတော့အဝိဇ္ဇာအမှောင်နဲ့ရောက်နေလို့ဒါတော့ အရတမေညာနဲ့လည်းအဝိဇ္ဇာအမောင်ကိုတခါတည်းအပြီးခွန်းလိုက်ပြီးရောအမောင်ကမရှိတော့ဟာဒီရုပ်ဒီနံဒီခန္ဓာဒီအတိုင်းအဲ့ဒီမှာထင်ထင်ရှားရှားတွေ့ရတယ်ဒါတဲ့ခါကျတော့ဩညာဆိုတာဟာနော်အမောင်ထဲမှာအလင်းရောင်ကိုထွန်းလိုက်လို့ရှိရင်အမောင်ပြောက်ပြီးတော့မှအတွင်းထဲမှာရှိတာအကုန်မြင်ရတယ်လို့အဝိဇ္ဇာဆိုတဲ့အမောင်ကိုပြောက်အောင်ရတ္တမဉဏ်အယောင်နဲ့ထိုးတွင်းပြီးတိလိုက်ပြီဆိုလို့ရှိရင်တော့သူ့မှာပိတ်ဆို့စရာအမောင်ကွယ်စရာဘာမှမရှိတော့ ဒီရုပ်ဒီနာကိုပဲဦးဇုံတို့ကဒါပုဂ္ဂိုလ်ပဲတတ္တဝါပဲသူပဲငါပဲလို့ဆွဲတာမဟုတ်လားပုဂ္ဂိုလ်တတ္တဝါသူဆွဲငါဆွဲဆိုတဲ့ဟာတွေကအမောကနေဖုံးထားတာဘာဖြစ်လို့လဲဆိုအဝိဇ္ဇာရှိနေလို့ရုပ်လည်းမမြင်ဘူးနာမ်လည်းမသိရဘူးသစ္စာဆိုတာလည်းမသိရဘူးနော်ဥပါဒံဆိုတာလည်းမသိဘူးအခုကျတော့ရတ္တမဉဏ်နဲ့အလင်းရောင်လဲရလဲရောဒီရုပ်ဒီနာဒီခန္ဓာအကုန်လုံးနားလဲသွားတယ်သဘောပေါက်သွားတယ်ဒါကြောင့်မလို့ဉာဏ်ဆိုတာအလင်းရောင်တွေထိုးပြလိုက်သလိုမျိုးသိသလိုမျိုးကိုလည်းပဲ ဖြစ်လို့အဲ့ဒါအာလောကအလင်းရောင်နဲ့လည်းတင်စားပြောတယ်ဒါတော့ဒီဟာတွေအားလုံးကိုပြန်ခြုံပြောမယ်ဆိုလို့ရှိရင်တော့အတိညာတခုတည်းကိုပြောတာပါလို့အဲ့ဒါတော့မှတ်ထားပေါ့နော်ကောင်းပြီဒုက္ခသစ္စာဒါဟာဒုက္ခသစ္စာပါလားလို့သိတဲ့ဉာဏ်ကိုခြုံပြောမယ်ဆိုရင်ဒါသစ္စာဉာဏ်လို့ခေါ်တယ်ကောင်းပြီငါဒုက္ခဆိုတာကြီးတော့သိပြီဒီခန္ဓာ၅ပါးကြီးဥပါဒနဲ့ခန္ဓာ၅ပါးယူဒါရှိဒုက္ခဆိုတာဒုက္ခသစ္စာမှန်သိပြီဒုက္ခသစ္စာဘာလို့ရမှာလဲဆိုတာနောက်ထပ်လှုပ်ဖို့ကိစ္စကြံသေးတယ် နော်အဲ့ဒါလေးပါဠိလိုပဲတစ်ခါတွဲဆိုကြည့်အောင်ကိစ္စညာတန်ခေါ်မြန်မာလိုရန်တို့ င်းပြီအဲ့ဒီနေရာမှာပဲဒါပါဠိနဲ့မြန်မာပြန်အဓိပ္ပာယ်ကတော့ပထမကခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဒါဒုက္ခသစ္စာလို့သိပြီဒါပေမဲ့ဒုက္ခသစ္စာဆိုတော့ဒီခန္ဓာ၅ပါးကိုဘာလို့ရမှာလဲဆိုတာဒုတိယသိတာဒါတော့သူလို့ရမယ့်ကိစ္စကို သိတဲ့ဉာဏ်ကိုကိစ္စဉာဏ်လို့ခေါ်တယ်အဲ့ဒီဟာကလည်းပဲဟောတော့ကကြားတောင်မကြားဘူးတဲ့သူသိတဲ့ဟာနော်ဒါကိုပဲထပ်ပြောတယ်ဒါကြောင့်ဟောဟုတ်ပြီခန္ဓာ၅ပါးကို လောက်ရမယ့်ကိစ္စပါတယ်လေပိုင်းခြား၍သိရမယ်ဆိုတဲ့ဟောညံထဲမှာပေါ်လာတာငါညံထဲမှာပေါ်လာတာအဲ့ဒီညံထဲမှာပေါ်လာတဲ့ညံကို तू လောက်ရမယ့်ကိစ္စဖြစ်လို့သူ့ရဲ့အလုတ်လောက်ရမယ့်အလုတ်ဖြစ်လို့ကိစ္စညံလို့ခေါ်တာကိစ္စဆိုတာအလုတ်ပဲနော်ထားပါတော့လူတယောက်ကအကိုတာဝန်လာအပ်တယ်ပေးတယ်ဆိုပါတော့နေစမောင်ငါမင်းအကြီးငါဘာလုပ်ရမှာလဲလို့မမေးဘူးလားလို့ဟုတ်တော့မလား ကိုမသိရင်မမေးဘူးလားမေးတယ်အဲ့တော့လောက်တယ်လို့နဲ့အော်မင်းဒါလောက်ရမှာဆိုအဲ့ကိုလောက်မှတည်သွားရင်အဲ့ဒါကိစ္စညာပဲဒါကိုသိတယ်ဆိုရင်ဒါတွေကိုရှင်းပြီးတော့ဘာလောက်ထားလိုက်လို့ပြောတယ်ဆိုပါတော့နော်အခုလည်းဒီတိုင်းဒုက္ခသစ္စာဆိုတာကြီးကခန္ဓာ၅ပါးကိုဒါကြီးဒုက္ခသစ္စာလို့တော့သိပြီဟုတ်ပြီဒုက္ခသစ္စာတော့မှန်တယ်ဒုက္ခသစ္စာငါဘာလို့ရမှာလဲဆိုရင်ဒုက္ခသစ္စာကိုရုပ်ကိုရုပ်မှန်းနာမ်ကိုနာမ်မှန်းပိုင်းပိုင်းခြားခြားသိအောင်လုပ်ဒါကိုပြောတာဒါတော့ခန္ဓာ၅ပါးကိုဒုက္ခသစ္စာ မှန်သိအောင်ပိုင်းပိုင်းခြားခြားဆိုတာရုပ်ကိုရုပ်အတိုင်းနာမ်ကို နာမ်အတိုင်းသိပြီဆိုလို့ရှိရင်တော့အဲ့ဒီမှာစပြီးတော့မှပုဂ္ဂိုလ်ဆွဲတတ္တဝါဆိုတာစကင်းလာတာမကြည်သေးခင်ကတော့ဒါကိုပဲသူလိုလိုငါလိုလိုကြံတာကိုပဲတွေးတာကိုပဲတောတာကိုပဲစဉ်းစားတာကိုပဲခံစားတာကိုပဲသူလားငါလားပုဂ္ဂိုလ်လားတတ္တဝါလားယောက်ျားလားမိန်းမလားဆိုအဲ့ဒီမှာဝင်တာမဟုတ်လားတည်တည်ချာချာဟာဒါရုပ်ပဲဒါနံပဲလို့သိခဲ့ရင်တော့မဝင်တော့ဘူးဒါကြောင့်မလို့ရုပ်နံကို ပိုင်းခြားဒုက္ခသစ္စာကိုပိုင်းခြားသိအောင်လုပ်ဆိုတာယုံ nant ကိုပိုင်းခြားသိအောင်လုပ်လို့ပြောတာအဲ့တော့အဲကောင်းပြီဒီနေရာမှာဒီအောက်ကမှတ်ချက်လေးနဲ့ဦးဇင်းပြောထားတာရှိပါတယ်ဒုက္ခသစ္စာလို့ခေါ်တဲ့ဥပါဒာနဲ့ခန္ဓာကိုပိုင်းခြားသိရမယ်ဆိုပြီးတော့မြတ်စွာဘုရားဒီမှာဟောထားတယ်နော် ဒါတော့ဟောထားတာကပိုင်းခြားပြီးသိရမယ်ဒီနေ့ပိုင်းခြားသိတယ်ဆိုတာရှုမှတ်ပြီးသိတာကိုပြောတာရှုမှတ်ပြီးမှသိတာပြောတာအဲ့ဒါတော့ဒါတော့တချို့ကပြောတာကဒီယုတ်နံတရားကိုဒါယုတ်ပဲဒါဟာနံပဲအဲ့ဒီယုတ်နံမှာမမြဲတဲ့အနိစ္စရှိတယ်ဒုက္ခရှိတယ်အနတ္တရှိတယ်လို့ကြားဘူးလို့ရှိရင်ပြီးပြီတဲ့အခုနာကကိစ္စညံပြီးပြီလောက်เสียကိစ္စပြီးပြီ ကျွန်တော်အဲ့လိုယူတာရှိတယ်ဆိုတဲ့အခါကျတော့ဥပမာတရားနားထောင်လိုက်တယ်အေးတို့မှာဒီရုပ်ရှိတယ်ဒီနာမ်ရှိတယ်အဲ့ဒီရုပ်နာမ်ဆိုတာတွေကမမြဲတဲ့အနေဆာနော်ဆင်းရဲတဲ့ဒုက္ခအစိုးမရတဲ့အနတ္တဒီလက္ခဏာ၃ပါးရှိတယ်ဆိုတော့ကြားဘူးတဲ့အခါကျတော့ရုပ်ဆိုတာလည်းကြားဘူးတယ်နာမ်ဆိုတာလည်းကြားဘူးတယ်နော်အနေဆာဒုက္ခအနတ္တလက္ခဏာ၃ပါးလည်းကြားဘူးတယ်ကြားဘူးပြီဆိုရင်မမြဲတာလည်းသိပြီပဲဘာလို့ဘာလို့ဖို့လိုသေးလဲလုံးဖို့မလိုတော့ဘူး ဒါကိုပြောတာလုပ်ဖို့မလိုတော့ဘူးဆိုရင်ဘာလုပ်ဖို့မလိုဘူးလို့ပြောတာလဲတရားအားထုတ်ဖို့မလိုဘူးလို့ပြောတာဒါတော့အဲ့ဒီအခုဦးဇင်းတို့သိလိုက်တယ်အခု ပြောတဲ့အသိဉာဏ်မျိုးကဒါကစာတိပဲရှိသေးတယ်နော်စာအတိပဲရှိသေးတယ်စာကနေပြောလိုက်တာပဲရှိသေးတာနော်ဒါတော့ဒါကြပါစို့နော်ဒီ လော်လော်ပဲပြောကြပါစို့ကလေးပြောနော်ချောကလက်ကိုမစားဘူးဆိုပါတော့ချောကလက်ကိုမစားဘူးတဲ့ပုဂ္ဂိုလ်ကတခါမှကြားလည်းမကြားဘူးစားလည်းမစားဘူးမြင်လည်းမမြင်ဘူးအချိုဆိုလို့နော်ဟောဘာမှမစားဘူးပဲဆိုပါတော့ဒါတော့ချောကလက်ဘလို့လဲချိုးတယ်လို့ပြောလိုက်တယ်ဆိုပါတော့ဟောချောကလက်ကချိုးတယ်ကြားဘူးသွားပြီဒါတော့ချောကလက်ချိုးတာမဲ့ငါ့ကိုပြောပြစမ်းကွာဆိုရင် तू ပြောတတ်တယ်ပါဇက်ကဒါပေမဲ့ဘလို့ချိုးတယ်လဲဆိုတာမေးကြည့်ပြောတာဘူး အချိုးဆိုတာဘာလဲချိုးတယ်လို့တော့ပြောတယ်သူပြောမှန်ဒါပေမဲ့ချိုးတာဟာဘာလဲစစ်မေးမလေအချိုးတာဟာချိုးတယ်လို့ပဲပြောတတ်တယ်ထားအောင်ဘယ်လိုချိုးတယ်လဲဆိုတာကြတော့သူမသိတော့ဘူးအဲ့တော့နာမည်ကိုစကလုံးနဲ့မှတ်ထားတာပဲရှိသေးတယ်ဒီဟာယုတ်လို့ခေါ်တယ်ဒါနလို့ခေါ်တယ်ဒါမှန်တယ်ဆိုဖွာနော်အဲ့ဒီယုတ်နာမှာလည်းပဲအနေစာဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးရှိတယ်မှန်နေတာလေဒါပေမဲ့အဲ့ဒီယုတ်နံဆိုတဲ့သဘောက အပေါ်ကနေလက်ခံထားလို့အတိညာနဲ့နော်တုတ္တမယညာနဲ့တော့လက်ခံလို့ရပြီမှန်တယ်ဒါပေမဲ့ဘာဝနာမယညာနဲ့မပါသေးရင်အခုနကညာနာဥဒ္ဒပါတိမဖြစ်ဘူးဗျာအဲ့ဒါမဖြစ်ဘူးတည်တည်ချာချာအော်ဒါပါလားလို့ကိုယ့်ဘာသာကိုစုပ်ကလေးတသက်တန်းနဲ့နော်ပညာရှိတွေလို့ပြောနေနှာခေါင်းမူးလေးတဆောနဲ့သဘောပေါက်တာမျိုးမဖြစ်သေးဘူးအဲ့ဒါမျိုးမဖြစ်သေးဘူးဟိုကကျဉ်တ်သွားတာနော် ဦးဇင်းတော်စကလုံးနဲ့မှတ်တဲ့အဆင့်ပဲရှိသေးတယ်ဒါကြောင့်ဟောဟာရပညာအဆင့်ကိုကျော်ပြီးတော့တကယ်ပရမတ်ကိုရောက်ဖို့ဆိုတာဟာရှုရတယ်မှတ်ရတယ်ပွားများရတယ်ဆင်ခြင်ရတယ်စကလုံးဟောဟာရပညာလောက်ကိုမှတ်မိုံနဲ့တကယ်အတိတ်ပဲကိုမသိဘူးဒါကြောင့်ဦးဇင်းတို့အနဲ့အတိတ်ပဲဆိုတာဟာဘာပြောတာလဲအဲ့စကလုံးပညာတွေဟောဟာရတွေကနေပြောတာကိုအတိညာလက်ခံသွားတာပြောတာအတိညာကိုရောက်အောင်ပို့လိုက်တာကိုပြောတာဒါကြောင့်ဆရာစာရပေးတဲ့ဆရာတော်ကြီးတွေအားကြီးပြောတယ်နော် ဟာငါတို့ငငယ်တုန်းကဇာမိုးတွေဖြေခဲ့တာတိတာတွေကသူတို့တကယ်လဲကျင့်စဉ်လေးကိုသူတို့ကျင့်တဲ့လောက်တဲ့အစဉ်လေးကိုရောက်တယ်ပဲထားဟာငါအခုမှအတိတ်ပဲပေါက်တော့ကွာနဲ့ဆရာတို့ကြီးလည်းအဲ့လိုခဏခဏပြောတယ်ဦးဇင်းတို့မကြမကြကြားရတယ်ဖတ်ရတယ်နော်ကြားရတယ်ဆိုတော့အဲ့ဒီချိန်ကမှ तू ဘာလဲဆိုရင် तू တကယ်ဓမ္မရတ္တတေစကအဲ့ဒီချိန်မှာ तू တွေ့သွားတာအဲ့ဒီတွေ့တဲ့အချိန်ကတော်တော်ကြီးကိုသူတို့အသက်တကြီးနေကြရင့်နေကြပြီ ဒီဟာကြီးကိုသူတို့ဖြတ်တန်းလာတာစာပေတွေသူလေ့လာပဲသင်ကြားမယ်သူမြောက်ပို့ချမယ်ရေးမယ်နော်အဲ့ဒါမျိုးအဲ့တော့ဒီတရားအရသာကိုမိမိကိုယ်တိုင်ကနော်မခံစားရသေးဘူးဆိုရင်ဉာဏ်ဥရပါတွေမဖြစ်သေးပါဘူးဟောဟာရတွေမှတ်ထားတယ်စကလုံးတွေမှတ်ထားတယ်ဒီလိုပဲမှတ်ပါအဲ့ဒီကနေပြီးတော့မှ တကယ်ရုပ်တကယ်နာကိုမြင်အောင်ကသေသေးချာချာရှုခြင်း မှတ်ခြင်းဆင်ခြင်ခြင်းပွားများခြင်းနဲ့သွားမှတဖြည်းဖြည်းနဲ့နော်ပြောမယ်ဆိုရင်တည်ကြည်တဲ့တမာတိနဲ့စောင့်မကြည့်မချင်းမရှုမချင်းမဖြစ်ဘူးဒါရှင်းရှင်းလေးပဲနော်တမာတိမရှိရင်ပညာမဖြစ်ဘူးလွယ်လွယ်လေးပဲသီလမရှိရင်လည်းတမာတိမဖြစ်ဘူးတမာတိမရှိရင်လည်းသူကသူ့နဲ့သူအဆင့်နဲ့သူ့နဲ့သူ step by step သွားဖို့ဟာရညွန့်ပြပြီးသားပဲဆိုတော့လေးလာတဲ့အဆင့်လောက်ကိုလေးနဲ့လိုအပ်တယ်ဆိုရင်ဘုရားကျန်တဲ့အဆင့်ဟောပါမလား အေးမင်းတို့သွားတင်လိုက်ကွာတင်တန်းပြန်လာမင်းတို့တစ္ဆာလေးပါသိပြီပဲဟဲ့ဖခင်အဲ့လိုဟောမှာပေါ့ဘာလို့ဘိုးပင်မဟောမှာလဲလို့သူလည်းပင်မသေးတယ်မလို့အဖက်နဲ့ကျင့်တဲ့လူတွေလည်းဒုက္ခရောက်သေးတယ်မလို့အဖက်နဲ့ကျင့်ငယ်မယ်ဆိုလည်းသူလမ်းစဉ်ဒီအတ္တကိလေသာမဖြစ်ဘူးလားလို့တေချာပေါက်ဖြစ်တယ်လိုအပ်လို့ကျင့်ရတာနော်ဒါကြောင့်ကောင်းပြီအခုဒီနေရာမှာပြောချင်တာကဒုက္ခသစ္စာကိုပိုင်းခြားပြီးသိရမယ်လို့ပြောထားပါတယ် ကြားပြီးဆင်ခြင်လို့အဲကြားနာပြီးရင်မှတ်မိတဲ့အဆင့်လောက်နဲ့ပိုင်းခြားသိတယ်လို့မခေါ်သေးဘူးဆိုတာတော့မှတ်တာနော်သေးသေးချာချာနားလည်ပြီးအာထုံမှုမပါဘဲနေတော့နားမလဲဘူးအာထုံမှုကြောင့်မလို့မိမိအဲရရှိလာမြစူးစမ်းလာပြီးနားလည်သွားပြီးသဘောပေါက်ပြီးဆိုရင်တော့အဲ့ဒီအတိကတော်တော်နှိစက်တယ်ဟုတ်တယ်လို့လည်းပြောရင်ရတယ်ပြပြပေါ်မှာမဟုတ်သေးဆိုရင်တောင်မှတည်ထားတဲ့အတိညာဒီတကယ်အတိညာကိုနှိစက်ပါတယ် ။ဒါကြောင့်ဒီနေရာမှာဒုက္ခသစ္စာပိုင်းခြားသိဆိုတဲ့နေရာမှာမိမိတို့မှတ်ထားရမှာကအခုနပြောလို့ဦးဇင်းတို့သင်တန်းကသိတာမျိုးစာအုပ်ကဖတ်လို့ရတာမျိုးတရားနားထောင်တာမျိုးလောက်နဲ့ပြောတာမဟုတ်ဘူး။အဲ့ဒါကဦးဇင်းတို့ပရမတုတ္တမြဉ္ဉဏ်အခြေခံတုတ္တမြဉ္ဉဏ်ရဖို့လေ့လာတယ်။ပြီးရင်ပြောတာတွေဟောတာတွေဦးဇင်းတို့သင်တန်းကစာလုံးတွေကိုမှတ်ထားမယ်။ဒါကိုရုပ်လို့ခေါ်တယ်ဒါကိုနာမ်လို့ခေါ်တယ်ဒါကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဒါကိုဒုက္ခသစ္စာလို့ခေါ်တယ်သစ္စာလေးပါးလို့ခေါ်တယ်စသဖြင့်မှန်မယ်မှတ်ထားမယ်အဲ့ဒီမှတ်တဲ့အဆင့်ကတုတ္တမရပဲ။ အဲ့ဒါကိုမှရှုခြင်းမှတ်ရင်ကနေအော်ဒီဒုက္ခသစ္စာကိုရှုရမယ်မှတ်ရမယ်ပိုင်းခြားသိရမယ်ဆိုတဲ့အခါကျမှရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းဖြစ်တော့ဖြစ်တဲ့အတိုင်းဖြစ်တော့ဖြစ်တဲ့အတိုင်းသိပြီးသဘောပေါက်ပြီးနားလည်ပြီးလက်ခံပြီးဉာဏ်နဲ့တွေ့သွားပြီဆိုတော့အဲ့ဒါပိုင်းခြားသိပြီဆိုတဲ့အဆင့်ရောက်ပြီလို့မှတ်ရမယ်နော်ဒါကြောင့်အဲ့ဒါလေးကိုမိမိတို့ဒီဓမ္မသင်္นานသားများပြီးပြီးအခုနကပြောတဲ့စာအုပ်ထဲမှာမိမိတို့လေ့လာတဲ့အဆင့်လောက်နဲ့တကယ်သိတာကိစ္စကိစ္စညာမပြီးသေးပါဘူးနော်ကိစ္စညာပြီးအောင်က ဘာဝနာမရကိုရောက်မှပြီးပါတယ်လို့မှတ်ထားပါနောက်တစ်ခုကဒုက္ခသစ္စာကိုအခုပြောပြီးပိုင်းခြားပြီးသိရမယ်ပယ်ရမှာလားအဲအဲ့ဒါလက်မှတ်ထားအောင်အဲ့ဒီတော့နိဂန္ဓနာတာဗုဒ္ဓဥစဉ်လို့ရှိမှအများကြီးပြောခဲ့ပြီးနိဂန္ဓနာတာဗုဒ္ဓတော့နော်ခန္ဓာကိုယ်တွေကိုဆင်းရဲပင်ပန်းအောင်လို့သူတို့ကိုယ်ကိုသူတို့နောက်ဆုံးအဝတ်တောင်းမွေဘူး နော်ခန္ဓာကိုယ်တကူထူတာထက်နှစ်တာညင်းဆဲတာအဆံမစားပဲနေတာအသက်တွေအောင်ထားတာဟာအမြုပ်မြုပ်ပဲနော်ရေထဲမှာစိမ့်တာအပူထဲမှာခန္ဓာဘာဖြစ်လို့လဲဟောဒီခန္ဓာကိုယ်ကြီးရှိလို့ဟိုရဖြစ်တယ်ပေါ့ဒါအတိတ်ကပါလာတဲ့ကိလေသာတွေလက်ခန်းချောက်သွားအောင်လက်ရှိပစ္စုပန်ဘဝမှာလည်းနောက်တော့ကိလေသာတွေမဖြစ်အောင်ပါဇက်တွေပိတ်မျက်လုံးတွေပိတ်ဒီလိုတွေလောက်တာမဟုတ်လားလို့ဆိုတော့တို့ကဘာညှင်းဆဲနေတာလဲဆိုဟောဒီဥပါဒณะခန္ဓာဆိုတာဟိုဒုက္ခသစ္စာကြီးညှင်းဆဲတာတနည်းပိတ်နေတာ တနည်းပယ်နေတာတော်တော်မြတ်စွာဘုရားဒီဟောဒီဒုက္ခသစ္စာလို့ခေါ်တဲ့ဥပါဒณะခန္ဓာကို ပိုင်းခြားသိရမယ်လို့ဟောသလားပယ်ရမယ်လို့ဟောလားအဲအဲ့ဒီအချက်ကိုလည်းမှတ်ကြအောင်အဲ့ဒါလည်းတော်တော်နော်ဦးဇင်းတို့အခုဗုဒ္ဓဘာသာတွေထဲမှာကိုအဲ့ဒါတွေရှိနေတယ်ပြောပြနေလို့တူချောမကောင်းဘူးလေကိုဒါလိုက်ဆွေးနွေးတယ်ဆိုတော့ပြောလို့ကောင်းတာပေါ့ဒါတော့ဟောဒီဥပါဒณะခန္ဓာဆိုတော့ရုပ်နဲ့နာမ်ကိုကပယ်ရမှာမဟုတ်ဘူးပိုင်းခြားသိရမယ်အဲ့ဒါလေးတော့မှတ်ထား ဟောဒီယုံနာတွေကိုသွားပြီးတော့ပယ်ရင်တော့ကောင်းပြီနော်ပြောပါပြောရမယ်ဆိုအစာငတ်ခန္ဓာတွေဘာတွေညာတွေတော့ခန္ဓာကိုယ်ကြီးအားနေတော့လို့ကိလေသာငြိမ်သွားတဲ့အဆင့်လောက်တော့ရှိပါတယ်အတိုင်းစာတစ်ခုတည်းရှိတယ်မှန်တယ်ဒါပေမဲ့အမြင့်ပြတ်သွားတာဟုတ်ရလားခန္ဓာကိုယ်ခန္ဓာအားလည်းပြန်ကောင်းရောသူလည်းပြန်ထလာတာပဲဒီကိလေသာမနေဘူးဒါကြောင့်မလို့ခန္ဓာဒီဥပါဒณะခန္ဓာကြီးကိုပယ်ဖို့မဟုတ်ဘူးဟောဒီဥပါဒณะခန္ဓာကိုကပိုင်းခြား သိရမှာပယ်ရမှာကဘာလဲဓမ္မုဒိယသစ္စာကြမှာပယ်ရမှာသူကအကြောင်းဒုက္ခသစ္စာကအကျိုးအကျိုးဒုက္ခသစ္စာဥပါဒณะခန္ဓာကို ပိုင်းခြားပြီးသိရမယ်ဒါကြောင့်မလို့အရှုခံသည်ယုံနံဒုက္ခသစ္စာအရှုကဘာလဲယုံနံဒုက္ခသစ္စာအဲ့ဒါလည်းမှတ်တာเนาะအရှုခံယုံနံဒုက္ခသစ္စာကိုပယ်ရမှာမဟုတ်ဘူးနေအချောက်လမ်းရမှာလည်းမဟုတ်ဘူးထုရထုရနှက်ရမှာလည်းမဟုတ်ဘူးသူက ပိုင်းခြားသိဖို့ပဲလိုတယ်ဒါကြောင့်မိမိတို့ဒီဒုက္ခသစ္စာဆိုတဲ့အရှုခံယုံနံကို ပိုင်းခြားပြီးသိရမယ်အဲ့ဒီလိုသိရမယ်လို့နားလည်လာတာကိုကိစ္စညာနောက်တစ်ခုကတ္တညာဆိုတာပါဠိလေးသွားရအောင်အဲ့ဒါလေးဖတ်ကြည့်ပါဦးပူဇော်ကြည့်ပါဦးတန်ခောပဏိတံ ပါဗျာယဟန်တို့အ ကတဉဏ်ဆိုတာလုံပြီးပြီလို့ပြောတာနော်ကတဆိုတာ I'm done ပေါ့ပြီးသွားပြီလို့ပြောတာအဲ့တော့တိပုံ၃မျိုးရှိတယ်နံပါတ်၁ဒါဘာလဲဆိုတာသိတာသစ္စာဉာဏ်ဒါကိုဘာလို့ရမှာလဲလို့သိတာကကိစ္စဉာဏ်လုံပြီးပြီလားမပြီးဘူးလားလို့သိတာကကတဉာဏ်အဲ့ဒီ30 30နဲ့သွားတယ်နော်ဒါတော့ပထမဒါဘာလဲဆိုတာကသိပြီဒုက္ခသစ္စာဘာလို့ရမှာလဲလို့သိပြီပိုင်းခြားသိရမယ် အဲ့ဒီပိုင်းခြားသိရမယ်ဆိုတဲ့လုပ်ငန်းကိုငါသိပြီးပြီလားဆိုတော့ခုသိပြီးပြီတဲ့အဲ့ဒါကတဉဏ်ခေါ်တယ်ဘယ်ချိန်မှသိလဲအရတ္တမဉဏ်နဲ့ရတဲ့ခါမှသိတယ်အရတ္တမဉဏ်အရတ္တဖို့ပေါ့နော်အရတ္တမအရတ္တဖို့ကိုရောက်မှသိတယ်ဒါကြောင့်သိတဲ့အခါကျတော့အရတ္တဖို့ရောက်ရင်တည်ခြင်းကိစ္စပြီးသွားပြီအရတ္တမကတော့ဘာပဲလဲတည်ဒုံမဲ့ရှိသေးတယ်တည်ဒုံတန်လန်းမဲ့ရှိသေးတယ်တန်လန်းလို့ပြောပေမဲ့တန်လန်းဆိုတာကဟောပိဿုပန်တက်အောင်လို့တော့ပြောတာသူကခဏလေးနေပြီးသွားတာဟုတ်လား နော်အဲဒီစိတ်တက္ကနာတစ်ချက်ကလေးဆိုတာဘာကြာတာမဟုတ်ဘူးအဲ့တော့မက္ခဏာမှာတည်စေနော်တည်ပြီးလို့ပြောလို့မရအောင်မက်ကိုကြော်မှာဖိုရောက်မှာတည်ပြီးသွားပြီအဲ့ဒီဖိုကိုရောက်တဲ့အချိန်ခါမှာသူကပြန်ပြီးတော့ဆင်ကျင်တာပိစ္ဆောကနာဉာဏ်လို့လည်းခေါ်။ဘာဉာဏ်နဲ့လဲ။ပိစ္ဆောကနာဉာဏ်ဆိုတာဆင်ကျင်တာဒါငါလှုပ်ပြီးပြီလားမလှုပ်သေးဘူးလားကိုလှုပ်ပြီးသားလုပ်ငန်းကိုပြန်ဆင်ကျင်တာနော်ကိုလှုပ်တဲ့လုပ်ငန်းလှုပ်ဆက်ကြံသေးသလားလို့ဆင်ကျင်တယ်လို့ပဲအဲ့တော့ ဒီယုံ nant ကိုဒုက္ခသစ္စာကိုဥပါဒณะခန္ဓာကိုပိုင်းခြားသိတဲ့ကိစ္စအရတ္တဖို့ကို ရောက်တဲ့ချိန်ကမှာငါသိချင်းကိစ္စပြီးပြီတဲ့အဲ့ဒါဒီဘာညာလဲကတညာဒါကြောင့်ကောင်းပြီသစ္စာညာကိစ္စညာကတညာဆိုတဲ့ညာသုံးမျိုးဒီတချို့ကအရတ္တမညာရဲ့ရှေ့ကတည်တယ်တချို့ကအရတ္တမကြာမှတည်တယ်တချို့အရတ္တမပြီးမှတည်တယ်အဲ့တော့အဲ့ဒီမှာဘယ်အချိန်မှာဘယ်ညာဖြစ်တယ်လဲဆိုတာသိအောင်ဒီမှာနံပါတ်1 သစ္စာဉာဏ်သည်မဲ့တို့မရောက်မီရှေးကာလမှာလည်းဖြစ်၏မဲ့အခိုက်မှာလည်းဖြစ်၏မဲ့ခဏ၏နောက်ကာလမှာလည်းဖြစ်၏ဆိုတော့ဘယ်နှဘယ်နှချက်ဖြစ်တယ်လဲမဲ့ကိုမရောက်မီလည်းဖြစ်တယ်မဲ့ကိုရောက်နေစေအချိန်လည်းဖြစ်တယ်မဲ့ကိုရောက်ပြီးတဲ့အချိန်လည်းဖြစ်တယ်ဆိုတော့ဘယ်နှချိန်ဖြစ်တယ်လဲ၃ချိန်ဖြစ်တယ်ဒါဒုက္ခသစ္စာပါလားနော်အဲ့ဒီဒုက္ခသစ္စာကိုသိနေစေအရတ္တမဲ့အခိုက်မှာလည်းဒါဒုက္ခသစ္စာဆိုတဲ့အသိဉာဏ်သစ္စာဉာဏ်ပေါ်တယ် တည်ပြီးတဲ့အချိန်မှာလည်းသစ္စာဉာဏ်ရှိတယ်သူကကာလ၃ပါးလုံးအရတမေရဲ့ရှေ့မှာလည်းဖြစ်တယ်တည်စေအရတမေခါမှာလည်းဖြစ်တယ်ပြီးတော့တည်ပြီးတဲ့အခါမှာလည်းဖြစ်တယ်သုံးကာလမှာဖြစ်တယ်နောက်ကိစ္စဉာဏ်ကြတော့မဲ့တို့မရောက်မီစောစောကလေးကဖြစ်နေရ၏တဲ့ဒါတော့ तू ကသစ္စာကိစ္စဉာဏ်ဆိုတာကဘာလောက်ရမှာလဲဆိုတာက မလောက်ခင်သိရမှာမဟုတ်လား အလုပ်တစ်ခုလုပ်တော့မှဆိုရင်လုံနည်း instruction ကိုနားလည်အောင် လုပ်တာကလုပ်ပြီးမှလားမလုပ်ခင်လားမလုပ်ခင်ပါအဲအဲကိစ္စညာဆိုတာ instruction ကိုပြောတာကိုကိုအလုပ်တစ်ခုအခိုင်းတယ်ဆိုတော့ခိုင်းရင်မင်းငါ့ကိုဘာလို့မလဲအရင်ပြောပြမပြောဘူးလားကိုမသိရင်အဒီတိုင်းပဲဒါတော့သစ္စာညာဆိုတာဟာရတ္တမညာနဲ့ပိုင်းခြားသိရမယ်ဆိုရင်ဒါကိုမသိသေးခင်ကပိုင်းခြားသိရမှာမှာပါလားလို့သိမှသားလျက် အရတ္တမေအခိုင်မှာ तू ပိုင်ပိုင်ခြားခြားသိမယ်ဒါကြောင့်မလို့ဒီ this ကိစ္စဉာဏ်ဒီအရတ္တမေကိုအဲမက်ကို မရောက်သေးခင်ရှေ့ကကြိုပြီးတည်ထားနေရတယ်ဘာလောက်ရမှာလဲလို့တည်တာအဲ့ဒါဒီဘာဉာဏ်လဲကိစ္စဉာဏ်เนาะဘယ်လိုလောက်ရမှာလဲလို့တည်တယ်ကောင်းပြီကတဉာဏ်ဆိုတာကြတော့ရတ္တဖို့ပေါ့เนาะအပြည့်စုံရတ္တဖို့ကိုရောက်မှာအဲ့ဒါကဘာလဲဆိုရင် तू ကရှေ့သောတာပန်တဂရာကအနာဂတ် အဆင့်မှာကြတော့သူတို့ကမပြီးသေးဘူးနောက်ထပ်သိစရာတွေကြံမနေသေးဘူးလားကြံနေသေးတယ်ဒါတော့သိစရာညံကြံနေသေးရင်ငါပြီးပြီလို့ပြောလို့ရပါမလားမရဘူးနောက်တစ်ဆင့်ကြံသေးတယ်အဆင့်နဲ့ကြံသေးတယ်အရတ်တဘုတ်ကိုရောက်ခါကျမှနောက်ထပ်သိစရာမရှိတော့ပြီးရောက်လုံးဝအဲ့ဒါ complete ဖြစ်သွားပြီအဲ့ဒီခါကျမှ तू ကပြောလို့ရတာနော်ဒါတော့ဒီဒီ message ကြာမှာပါတယ်လေအယမန္တိမှာဇာတိနတ္ထိဒါနိပုဏ္ဏဘောပြီးတော့ ဣဒမောဇဘောအတ္တမနပိဇောအဲအဲ့ဒီရှင်းသားလေးမှရှိသေးတယ်ကတံကရဏီယနာပရံဣဒ္ဓထာယကတံကရဏီယလှုပ်เสียကိစ္စလှုပ်ပြီးပြီအဲ့ဒါပြောတာနာပရံဣဒ္ဓထာယနောက်ထပ်လှုပ်เสียမရှိတော့ဘူးနောက်ထပ်အတိเสียတစ်ခုအတွက်နောက်ထပ်လှုပ်เสียတစ်ခုမရှိတော့ဘူးဒါနောက်ဆုံးလို့ပြောတာအဲ့ဒီစကလုံးဒီအရတ္တဖို့ရောက်မှပြောလို့ရတယ်အရတ္တဖို့မရောက်ရင်ကျုံးွားလို့မရောက်တာရဟန္တာတွေကျုံးွားတဲ့အတန် ပြီးပြီဆိုပြီးတော့တောင်ထက်ကိုသွားတဲ့ပုံကိုတောင်ထက်ရောက်ရင်အော်သလိုပဲနော်ဘလုံးကန်တဲ့လူတွေကိုးဝယ်ရင်အော်သလိုပဲရန်တာတွေကြတော့လဲအဲ့ဒါကောင်ရန်တာဖြစ်မှအော်တာရန်တာဖြစ်မှနော်သူတို့ပြောလို့ရတယ်ဒါကြောင့်အဲ့ဒါလေးကိုသိရအောင်မာစီဆရောဘုရားကြီးရဲ့ဆောင်းပုတ်ကလေးရေးထားတာရှိတယ်နော်အဲ့ဒါလေးဆိုကြည့်ပါဦးနံပါတ်1နဲ့3လေးရှင်းနောက်ကာလတိရာသစ္စာဉာဏ် တည်တဲ့ပဲတဲ့ဆိုင်ပွားတဲ့တည်နှင့်ကိစ္စဉဏ်ကိစ္စပြီးလျင်ပြီးကြောင်းမြင်ခေါ်တွင်ကတဉဏ်ဆိုကြည့်ပါဦးရှေးနောက်ကာလတည်ရာကိစ္စတည်တဲ့ပဲတဲ့ဆိုင်ပွားတဲ့တည်နှင့်ကိစ္စဉဏ်ခေါ်တွင်ကတဉဏ်အဲ့ဒီမှာ ရှစ်နောက်ကာလဆိုတာမဲ့ရဲ့ရှစ်ကာလနောက်ကာလမဲ့ခဏဆိုတာအဲ့ဒီမဲ့ကိုရောက်နေတဲ့ကာလအဲ့ဒီသစ္စာလေးပါးကိုရောက်တိုင်းရောက်တိုင်းရှေမာရောမဲ့ကို ရောက်ဆက်ခဏရောအဲ့ဒီမဲ့ကိုရောက်ပြီးနောက်မှာရောကာလ၃ပါးလုံးမှာတည်တယ်တဲ့အဲ့ဒါသစ္စာညာကိစ္စညာဆိုတာကြတော့သစ္စာလေးပါးလုံးကိုတည်တဲ့အခါမှာဒုက္ခသစ္စာကိုပိုင်းခြားတည်တယ်ဒုမရိယသစ္စာကိုပယ်တဲ့နဲ့និရောဓသစ္စာကို ဆက်ရောက်ရမယ်မေဃသစ္စာက အဲအဲ့ဒီလိုအတိတည်တဲ့သူကတိနှစ်ဆိုတာဘာတဲ့လဲကြိုပြီးတိလို့ပြောတာတိနှစ်ရှေ့ကကြိုတိနှစ်မက်ကိုမရောက်သေးခင်တိမက်တိမှဒါမှမက်အခိုက်ကြရင်သူလောမကိစ္စသူတိမယ်ဒါကြောင့်တိနှစ်ကိစ္စညာရှေ့ကကြိုတိနှစ်နာပြောတာမက်ရဲ့ရှေ့ကပြီးတော့ကိစ္စပြီးလျင်ပြီးချောင်းမြင် ခေါ်တွင် ကတညာအေးလှုပ်ရှားကိစ္စလှုပ်ပြီးပြီဆိုရင်တော့တဲ့အဲ့ဒါကတညာလို့ခေါ်တယ်ဆရာတော်ကြီးကအဲ့ဒါလေးကိုဦးဇင်းတို့ဒီ မူလတီကာမှာရှိတယ်နော်ဒါတွေကဆရာတော်ကြီးကတော်တော်ခက်ခက်ခက်ခက်ကြောင်းကြုံကြောင်းကြကက်ကက်တက်တက်နှိုက်ပြီးတော့ရအောင်ရှာပြီးတော့ပြောထားတာဦးဇင်းတို့ကစာကိုခက်ခက်ဟိုကိုကိုယ်တိုင်မရှာဘဲနဲ့နော်ဆရာတော်ကြီးဟောပြီးသားကိုအများစုကြည်ပြီးတော့မှဒီမှတ်စုထုတ်တာတောင်တော်တော်ပြန်လိုက်ရှာယူရတယ် reference ကအကုန်ပါပြီးသားတောင်မှစာကတခါတလေဖတ်သွားပြီမဲ့ဒီနေ့ကဒါပြောတယ်လို့ခုနပြောပြီးနော်ဦးဇင်းတို့သင်ထားတဲ့စာဝန်ခံတဲ့ အကုန်လုံးဓမ္မတစ်ဓမ္မရစအနေနဲ့ဦးဇင်းတို့ခံလို့မရတော့ကြော်ဖတ်လဲအတိတ်ပဲကြော်သွားတာပဲနောက်မှအခုဆရာတော်ကြီးတော့ထောက်ပြမှာအော်ဒါပြောတာကိုဆိုပြန်ပြန်ပြီးနားလဲသိရတာဒါမှမဟုတ်ဦးဇင်းတို့လည်းမသိဘူးဒါတော့ဒီကိစ္စညာဆိုတော့ဦးဇင်းတို့ကကိစ္စညာတစ္ဆာညာခေါ်တယ်ကိစ္စညာခေါ်တယ်ကတကညာခေါ်တယ်တာမညာအကြမ်းမြင်တော့သိပါတယ်ဒါဝန်ခံပါနော်အဲ့လောက်တော့သိပါသို့တော့အခုနပြောလို့စီစီဆက်ဆက်ဘယ်နားမှာပါတယ်လဲဆိုတော့ကြတော့ တခါတည်းဟိုးတီကားတွေဆိုတော်တော်ကြီးကမှနဲ့နဲ့နဲ့လှမ်းပြီးတော့မှတီးကြတာနားလည်းဘလက်ခက်တဲ့စားလေးတူတူလေးနဲ့ဘယ်ကိုပြန်ဆက်လို့ဘာကိုပြောမှမသိဘူးတချို့ဟာတွေကအတိတ်ပဲတကြားထဲမှာခုနေတယ်အဲ့ဒီထဲမှာမှနော်ဒီလုပ်ငန်းတွေကိုမလုပ်ဘူးရင်ဒီစာမျိုးမဖတ်မသင်ဘူးရင်လည်းပိုဝေးတယ်အလံနော်စာမွေးတော့ဖြေလို့ရတယ်ဘာဖြစ်လဲကြက်ထားတာ哦မင်းတော့ဖြေအေးအဲ့ဒါတော့တကယ်ဓမ္မရတ္တကိုဆိုတာအကျင့်မပါမသိနိုင်ဘူးဆိုအဲ့ဒါပြောတာဒါတော့ဆရာတော်ကြီးတို့ကတော့သူတို့က ဒါတွေကိုသူတို့ကိုယ်တိုင်သိနားလဲပေါက်ရအောင်เนาะသင်ကြားပြီးတော့ကြင်ကြံထားတဲ့အတွက်เนาะဒီနေရာတွေကိုစာထဲကအတိုင်းလဲပြောတတ်တယ်ရှိတဲ့အတိုင်းလဲသဘောပေါအောင်သူရှင်းတတ်တယ်ဒါကြောင့်ဒီနေရာတွေကိုပြည့်ပြည့်စုံစုံသူထည့်ပြထားတာကောင်းပြီနောက်ဦးဇင်းတို့ဒါဒုက္ခသစ္စာနဲ့ပတ်သက်လို့ပြောတာနောက်သမုဒိယသစ္စာအပိုင်းကျတော့ဦးဇင်းတို့လိုအပ်တဲ့နေရာကိုချက်သွားမယ်မလိုအပ်တဲ့နေရာကျတော့ကျန်တဲ့နေရာတွေကိုခြုံသွားမယ်เนาะကောင်းပြီသမုဒိယမှာလည်းပဲသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်လို့ရှိတယ် ပါဠိလေးတွေကိုပူဇော်ကြည့်ရအောင်သမုဒိယသစ္စာဤ ဒီမှာအတိပ္ပယ်ကပြောမယ်ဆိုလို့ရှိရင်တော့အရိယာတို့သိရသောဆင်းရဲဖြစ်ကြောင်းအမှန်တရားဟူ၍ငါအားဖျားမဖြစ်မရှိကမကြဘူးသောတရားတို့သည်ပညာမျက်စိဖြစ်ပေါ်ခဲ့ပြီးအတိညာဖြစ်ပြီးလို့ဆိုလိုတယ်ဒီနေရာမှာလောဘဟာသမှုရိယတစ္ဆာပါလားတနည်းလောဘသည်ဒုက္ခဖြစ်ခြင်းအကြောင်းပါလားဆိုတာဟာဖျားလိုက်ရှာခဲ့တာအခုမှတွေ့တာအနေကဇာတိတန်တာရန်ဆိုတာကြားဘူးမှာပေါ့နော် ဆိုတော့ဘုရားက तू ပထမဆုံးဘုရားဖြစ်တော့စိတ်ထက်ကနေမနတာဥဒံခေါ်တယ်စိတ်ထက်ကဥဒံကျူတာအနေကဇာတိတန်တရံတန်တာဝိတာအနေပိတံဒီဆုံးလဲမှာတတ်ထားတဲ့နွားလို့ရာချလို့တပတ်ချာချာတန်တရား30ပုံ30ပုံတော့မဟုတ်ဘူးအကုန်လုံးတော့မဟုတ်ဘူးဟာလားဘာဖြစ်လဲလဲဆိုတော့ဝေယဘုံဘုံအဲဟိုတော့ကသုဒ္ဓဝသဘုံရောက်တဲ့ပုဂ္ဂိုလ်တွေကျတော့အောက်ပါပြန်မဆင်းတော့ပဲအရိယာတွေမှာရောက်တာဆိုတော့အဲသုဒ္ဓဝသတော့ခြံထားလိုက်တော့ဗောလားသုဒ္ဓဝသခြံကြံတဲ့ဘုံတွေကျုပ်တို့ရောက်ဘူးလိမ့်မယ် အဲ့ဒီဘုံတွေမှာလဲပတ်တဲ့အခါမှာအစရှာမရဘူးဘသူလုံမှန်းလည်းမသိဘူးဒါတော့အဲ့ဒီလိုအစရှာမရဘသူလုံမှန်းမသိတော့ဘာသာရေးတွေပေါ်တယ်ပေါ်တယ်ပေါ်တယ်ပေါ်တဲ့အခါဘာလုပ်တယ်လဲဟိုးဦးဇင်းတို့စောစောလစ်လာခဲ့တယ်ဩဘဂဗြဟ္မာတို့လို့ပြောတာမျိုးကိုတတ္တဝမှန်သမျှငါကဖန်ဆင်းတယ်တတ္တဝမှန်သမျှအေးငါကဖန်ဆင်းတယ်ဆိုတော့ဝါဒနဲ့ပဲအကုန်လုံးဖန်ဆင်းခြင်းဝါဒနဲ့ပဲဒါတော့တတ္တဝမှန်သမျှငါကဖန်ဆင်းတယ် ငါအလိုလိုကြွအတိုင်းဖန်ဆင်းထားတဲ့ဘာညာစုလှုပ်လိုက်တဲ့ခါကျတော့မိမိဒုက္ခတစ်ခုခုဖြစ်ပြီဆိုလို့ရှိရင်တော့ဘုရားရှင်ကငါ့ကိုမလုပ်ပြီလေတန်ခတ်ပြီ punishment လုပ်ပြီကံပါသေးလားကိုလောက်တာပါသေးလားအဲ့တော့ဟာဘုရားတော့ငါအပြစ်ပြီးပြီဆိုတော့ဟာဒူးထားပြီးတော့ဘုရားသခင်ဘုရားရှင်ကြီးဟာရှင်ကြီးဟာကပြမကြီးကျုပ်ကတော့ခွန့်လွတ်ပါအတိခမှာနော်မာစီလေးထားပါဒီလိုမတောင်းပန်ဘူးလား တောင်းပန်တယ်ဒါတော့ကိုဖြစ်တဲ့ဒုက္ခကိုမိမိကဘာလဲဆိုရင်အာငါတို့ကိုဖန်ဆင်းနေရရှိမယ်ဒါတော့ငါတို့ဖန်ဆင်းလက်ဒုက္ခမကောင်းတဲ့ဓာတ်တွေများရောနှုတ်ပြီးထည့်လိုက်လို့ငါတို့လူလောကမှာဒုက္ခရောက်သလားသို့မဟုတ်ရင်ငါတို့ဘုရားသခင်က punishment ဒဏ်တက်သလားဆိုပြီးတော့ကိုဘဝဒုက္ခရောက်တာကိုကိုလုတ်တဲ့ကံစင်ကြယ်မစင်ကြယ်ကိုမကြည့်ပဲနဲ့ဘုရားသခင်ရှိကြည်ပြီးတော့ဖန်ဆင်းရှင်ဖန်ဆင်းပေးတဲ့နော်ထာဝရတကုရှင်ကိုသူတို့က အကုန်လက်ညှိုးထိုးပြီးတော့မှ ကောင်းတာရဖို့လည်းပဲသွားပြီးတော့ဆူတောင်းတယ်မကောင်းတာကလွတ်ဖို့လည်းဆူတောင်းကြတယ်အဲ့ဒါတော့ဒီဒုက္ခရောက်တဲ့ဘဝမှာဘဝဖြစ်တဲ့ဒုက္ခဘဝထဲမှာရတဲ့ဒုက္ခအကြောင်းရှာရရလားမရဘူးမရဘူးအဲ့ဒါတော့အဲ့ဒီတန်တရားဘဝဟောဒီလိုလဲတာတီးပင်းလျင်ငါမင်းကိုမသိလို့လဲတာတဲ့အခုတော့ငါမင်းကိုမိပြီသမီးကျူနာညာနဲ့ငါမင်းကိုတွေ့လိုက်ပြီတဲ့မင်းကိုတခါတည်းအပြီးငါ ဩအိမ်ကိုဆောက်တဲ့လက်သမားကိုလက်သမားတတ်ပြစ်လိုက်တော့နောက်ထပ်အိမ်ဆောက်ဦးတွေမဆောက်နိုင်တော့သလိုပဲငါမင်းကိုခန္ဓာအိမ်ဆောက်တဲ့တဏ္ဍာငါတတ်လိုက်ပြီခန္ဓာအိမ်မဆောက်နိုင်တော့အဝိဇ္ဇာဆိုတဲ့အဘောကအထွတ်ကြီးလက်ငါဖြုတ်ချလိုက်ပြီကြံတဲ့သူ့ရဲ့အဲကိလေသာဝတ်တွေသူနဲ့အပေါင်းအသင်းဖြစ်တဲ့ဟာတွေဝိပါကမ္မဝတ်တွေအဲ့ဒီဟာတွေကိုလည်းပဲငါအကုန်လုံးအချင်းရင်းတွေအကုန်တိုင်းနေမြတွေဖြုတ်ချလိုက်ပြီတဲ့ဒါပြောမယ်ဆိုလို့ရှိရင်မြတ်စွာဘုရား တဏှာကိုတတ်လိုက်တဲ့တတ်လိုက်နိုင်တယ်လို့အရင်ကြွေးကြော်တာဒါတော့ဘာဖြစ်လို့ကြွေးကြော်တယ်လဲဆိုရင်ခန္ဓာဖြစ်အောင်ဘယ်သူဆောက်တဏှာဆောက်ဒုက္ခဖြစ်အောင်ဘယ်သူဖန်တီးဟုတ်တယ်လေခန္ဓာရှိရင်ဘာရှိဒုက္ခရှိတယ်ဒါတော့ဒုက္ခကိုတိဆောက်တာကတဏှာပဲအဲ့ဒီတဏှာလက်သက်ပေါ်ပြီလို့ပြောတာအော်ငါရှာခဲ့တဲ့ဒုက္ခဒုက္ခရဲ့ခန္ဓာကိုဘဝဒုက္ခရောက်တယ်ပေါ့ဘဝရှိရင်ဒုက္ခရှိမယ် ရှိတဲ့ခါကျတော့ဘဝရလို့ဒုက္ခရတာကတစ်မျိုးဘဝထဲမှာဖြစ်နေတဲ့ကြံတဲ့အခြားဒုက္ခတစ်မျိုးဒါကိုငါတို့ဖန်ဆင်းရှင်ကနေဖြစ်ဖန်ဆင်းလိုက်လို့ထက်လိုက်လို့သူစိတ်မကြည်လင်လို့စိတ်စိတ်ညှိုးညင်းလို့ဒုက္ခရောက်တယ်လို့ထင်တာအမှန်နဲ့ကြတော့ကိုကံနေမှားနေတာကိုကဘဝရအောင်ကိုကိုယ်တိုင်းပဲဆူတောင်းတယ်ကိုကိုယ်တိုင်းပဲကံကိုပြုစုတယ်ကိုကိုယ်တိုင်းပဲဘဝကိုရတယ်ဒါတော့ကိုကိုမဖန်တီးတဲ့ဗြဟ္မာကိုတော်တော်ပြီးတော့သူတို့ကလက်ညှိုးထိုးပြီးတော့ဆူတောင်းနေကြတာ ဒါတော့ဟောဒီဘဝဒုက္ခဆိုတာမြမာကလောက်တာမဟုတ်ဘူးတဲ့အခုကာယကံရှင်ပေါ်ပြီးတဏှာကလောက်တာဒုက္ခရဲ့အကြောင်းဒီအခုဘူးလဲတဏှာအဲ့ဒါကိုငါသိလိုက်ပြီအဲ့ဒါကိုသိတဲ့ဉာဏ်ကိုသစ္စာဉာဏ်နော်တဏှာရဲ့အကြောင်းသစ္စာဒီဘူးလဲသမုဒိယအဲ့ဒီလိုသိတဲ့ဉာဏ်ကသစ္စာဉာဏ်ကောင်းပြီအဲ့တော့ဒီနေရာမှာဣဒံဒုက္ခသမုဒိယဆိုပြီးဣဒံလို့ညွန့်တယ်ဥစဉ်တော့သမုဒိယသစ္စာကိုဆိုတော့ကဣဒံခောပနာဘုကဒုက္ခသမုဒိယရိယသစ္စာ အမ်ဘာလဲယာယန္တနာပောနောပိကနန္ဒီတာကသာကတာတတ္တရတတ္တရပိဏန္တိနီအဲ့ဒီစကလုံးတွေကိုပြန်ရည်ညွှန့်ကျင်လို့ဣဒံလို့ပြန်ပြောတာဒါတော့အဲ့ဒီမှာတဏှာဘယ်နှမျိုးရှိလဲဆိုတော့၃မျိုးရှိတယ်ကာမဂုဏ်အာယုံကိုခံစားလို့သည်ကာမတဏှာဘဝအသက်ကို လိုချင်တောင်းတသည်ဘဝတဏှာပြီးတော့တေပြည့်လျင်ပြတ်သည်ဟူသောဆွဲလန်းမှုဝိဘဝတဏှာအဲ့ဒါကမင်္ဂအဲ့ဒါဝီလေးထဲတာနော်အဲ့ဒါ ဆွဲလမ်းမှုတွေဝိပဝတ္တနာလို့ထည့်ရင်ပိုကောင်းတယ်ဟာရပါတယ်မကိစ္စမရှိမှတော့ပေါ့ဒါပေမဲ့အဲ့မှာတဲ့မှာကသိရမှာကဘာလဲဆိုရင်အကျဉ်းချုပ်ပြောရင်တဏှာပဲပြောတယ်နော်ဒါပေမဲ့လည်းအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့စွန့်လန်းတဲ့ဟာမျိုးကြတော့ကာမတဏ္ဏခေါ်တယ်။ဘဝသစ်ကိုလိုချင်တောင်းတတဲ့တဏ္ဏမျိုးကြတော့ဗာလဲဘဝတဏ္ဏ။အဲအဲ့ဒီတဏ္ဏမျိုးကဗုဒ္ဓဘာသာတွေမှာအများဆုံးရှိတယ်။မရှိဘူးလား။ရှိတာပေါ့ နော်ဝိဘဝတဏှာမရှိခြင်းမရှိမယ်ဘဝတဏှာရှိတယ်ဥစဉ်လည်းရှိတယ်ဥစဉ်လည်းရှိတယ်ဒါတော့ဘာဖြစ်လို့လဲဆိုရင်ဥစဉ်တို့ဘဝတစ်ခုဒုက္ခရောက်တော့မယ်ဆိုရင်ဒုက္ခရောက်ပြီဆိုရင်ဒီလိုဒုက္ခရောက်တဲ့ဘဝမျိုးတော့ရကျင်သေးလားမရကျင်ပေမဲ့ဘာတော့ရကျင်လဲချမ်းသာတာရကျင်ဒါတော့ကုသိုလ်ကောင်းမှုလုပ်ပြီးရင်ဘယ်စိတ်ကညွတ်သွားလဲ ဒါတော့ဆူတောင်းစရာလိုသေးလားအလုံးလုံးညွတ်ပြီးပြီပြီးပြီ connection လိုလိုရသွားပြီးပြီပါဇက်ကဆိုးဆိုးမဆိုးဆိုးခင်ဗျဆိုးပြီးသားပဲအဲ့ဒါဒါတော့ကျုပ်တို့မဆိုးဘဲနဲ့မတောင်းဘဲနဲ့ရတဲ့အတန်မထွက်ဘဲနဲ့တောင်းတဲ့ဆူတွေဘာဖြစ်လို့လဲကျုပ်တို့ချမ်းသာခြင်းတယ်ဒီဘဝမှာလည်းလက်ရှိဘဝမှာလည်းဒါတွေချမ်းသာခြင်းတယ်ဒီဘဝကရပြီကုသိုလ်လုပ်ပြီးလဲနောက်ဘဝမှာဒါတွေချမ်းသာတယ်လူဖြစ်ရင်လည်း ဓာတ်တွေချမ်းသာတဲ့လူဘဝပြန်ရခြင်းနဲ့လူကိုရောက်မှဆိုလဲနတ်ဖြစ်ရင်လည်းပဲအာနတ်ချမ်းသာခြင်းနဲ့ဘယ်မှာဖြစ်တော့လဲချမ်းသာခြင်းနဲ့ဆိုတော့မိမိစိတ်ကနိဗ္ဗာန်ကိုမညွတ်ဘူးနော်မညွတ်ဘူးလှုပ်ပြီးတာနဲ့ကောင်းတာအတန်မကောင်းတဲ့ပုဂ္ဂိုလ်ကကြည်စီလစ်လို့ရင်နောက်ဘဝဖြစ်တိုင်းအတန်ကောင်းအောင်ပါလို့ဤနော်မှန်တွေ့တိုင်းဘလို့မှမကြည့်ရမနေနေလောက်အောင်အယုတ်ဆိုးတဲ့ပုဂ္ဂိုလ်ကလည်းပဲပန်းလေးလူပြင်းဘွားတိုင်း မြင်မြင်သမျှလူယူအောင်ချောရပါလို့ဤပါဇက်ကတော့မဆိုပါဘူးဆူတောင်းတယ်အတန်ထွက်လာဆိုတော့အဲ့တော့ကောင်းကောင်းပြီခင်ဗျားတို့စဉ်းစားကြည့်နော်ကျုပ်တို့စဉ်းစားရမှာပြောပါတယ်ကုသိုလ်ကောင်းမှုလုပ်ပြီးနိဗ္ဗာန်ကိုဥတည်တဲ့စိတ်ကအရင်ဥဒလားဘဝကောင်းရရေးကအရင်ဥဒလားမမေးဘူးမပြောနဲ့အဲ့ဒါဆိုရင်ကျုပ်တို့ဘာတနာအများတန်းရှိနေလဲဘဝတနာရှိတယ် ကဲကောင်းပြီဘဝတဏ္ဍာရှိတာဆိုတော့ကုသိုလ်ကောင်းမှုလုပ်ပြီးရှိတာရှိနေတဲ့အာယုံ၅ပါးကြတော့လည်းမတတ်ဘူးလားတတ်တာပဲလေအာယုံ၅ပါးကြိုက်တာပေါ့နော်အာယုံ၅ပါးဆိုတာကမျက်စိလေးနဲ့ကြည်ပြီးတော့ကြည်နူးစရာကောင်းတယ်နော်ตาရစရာကောင်းတယ်လှတာပါတာကြိုက်တယ်ဒါမျက်လုံးအစာကျွေးတာပဲမျက်လုံးตาရရေးကိုခံစားတာနားကလည်းပဲကိုကြိုက်တဲ့နော်သူရဲ့အသံအဲတခြင်းသားအများသောအဖြစ်ဒီလိုကြိုက်တယ်ဆိုတော့ဒါနားကအရသာခံနေတာ ဆိုတော့ဒါကာမဂုဏ်လို့ခေါ်တယ်ကာမာတိဟုသော အနောင်ဖွဲ့တနည်းမျက်စိကလိုချင်ရင်မျက်စိလိုချင်ခြင်းတိဟုသောအကြောင်းကြောင့်ရုပ်ရှင်ကြည့်ရတယ်နားကအတန်ချိုချိုကြားခြင်းနားကကြားခြင်းတိဟုသော အနောင်အဖွဲ့ကမလွတ်တဲ့အတွက်အတန်ကိုနားထောင်ပေးရတယ်နှစ်ချက်ဒီမှာထည့်ထားတယ်ဟုတ်တော့မဟုတ်လားအစာကောင်းကောင်းစားခြင်းတိဟုသောအနှောင်ဖွဲ့ကမလွတ်တဲ့အတွက်ကိုကြိုက်တာကိုရှာစားပေးရတယ်။နော်အစာတော့ကိုဝိရိယကောင်းတဲ့ထဲမှာတော့ယောဂီကိုဘယ်သူမှမမေ့ဘူး ဘာဖြစ်လို့လဲ12နာရီစောင့်စားတာတွေ့လို့ဖဲနဲ့ယောဂီ12နာရီထိုးပြီးဟိုဘက်ရောက်တယ်ဆိုတော့သူတို့ကသူတို့ထင်တာက7နာရီတွက်တာကိုစားလို့ရတယ်ထင်တာယောဂီဥပုပ်တွေက7နာရီ12နာရီထိုးလို့မရဘူးအာယုန်တက်အောင်စောင့်ရတယ်အဲ့ဒါကို တရားတော့အာမထုတ်ဘူး12နာရီတိစောင့်ပြီးကမှရှိတာလေးထုတ်စားပါတယ်လေဒါကြောင့်မလို့အစားတောင်မက်တဲ့နေရာမှာတော့ယောဂီလောက်မက်တာမရှိဘူးလို့ဘာဖြစ်လဲလဲစားတာ哦 ကြံတဲ့လူကမှနောက်တနေ့အိယာနိုးမှစခြင်းစားမှယောဂီကမဟုတ်ဘူး12နာရီစောင့်စားတယ်အဲ့အပြစ်ခံစားတယ်ကဲခမစဉ်းစားကြည့်အဲ့ဒီစားခြင်းရင်းတည်သောအကြောင်းကြောင့်12နာရီထိုင်မဆောင်ဘူးလားအဲ့ဒုက္ခသူခံတယ်အဲ့တော့ဒုက္ခလို့မြင်လားဘယ်မြင်မလဲအဲ့ဒါကြောင့်ကြိုက်တာတခုရှိရင်အဲ့ဒါဒုက္ခလို့မမြင်တော့ဘူးခံမိတော့အဲ့ဒါ ဒါကြောင့်မလို့ကျုပ်တို့တတ်မဲ့မှုတစ်ခုခုရှိရင်အဲ့တတ်မဲ့ခြင်းတူသောအကြောင်းကြောင့်တတ်မဲ့တဲ့ကိုရမဲ့လမ်းကိုသွားရတဲ့ရင်းနှီးရတဲ့ခံရတာကြီးကိုဒုက္ခလို့သိကိုမသိဘူးအဲ့ဒီလိုဟာမျိုးသိလို့ဒီမှာဘုရားဓမ္မစစ်ကြတဲ့ဝိဇ္ဇာဥဒ္ဒဘာတိအာလောကဥဒ္ဒဘာတိလို့ပြောတာကျုပ်တို့မကြွေးကြော်နိုင်သေးဘူးဟုတ်လားဒါကြောင့်ကျုပ်တို့မှာနှစ်ခုရှိတယ်နော်ကာမတဏှာရှိတယ်ဘဝတဏှာရှိတယ်အေးဝိဘဝတဏှာကတော့နဲပါလိမ့်မယ် ဒါကတော်တော်နည်းပါလိမ့်မယ်နော်ဗုဒ္ဓဘာသာဆိုရင်ဝိဘဝတဏမရှိသလောက်ပဲအဲ့တော့ကောင်းပြီမိမိတို့မှာရှိတာကိုလည်းမိမိရိတ်စားမိဘူးလို့သေးတယ်ကိုဖြစ်တဲ့ယောဂကိုတိမှဆင်ခြင်လို့ရမှာလေအဲ့ဒါကြောင့်မလို့ဩငါတို့ကတန်တရားရှိတာမပြောနဲ့ကမ္မဘဝကုသိုလ်လေးတစ်ခုလုပ်ပြီးရင်ဘဝကတောင်းတပြီးသားဖြစ်နေပြီဘဝမှာဆရာရိုက်ပြီးပြီနော်ဘဝမှာဆရာရိုက်ပြီးနေပြီချမ်းသာတဲ့ဘဝလိုချင်တာလေဒါကြောင့်ဦးဇင်းတို့ဘာကြောင့်လဲအဲ့ဒီဟာက ဒါကတခြားတော့မဟုတ်ပါဘူးဦးဇင်းတို့ဒီတဏှာရဲ့အမောင်းအနေနဲ့မှာသွားနေရသေးတာပဲသူတဘိုးကြီးကာထားတဲ့အချုပ်နှောင်းထဲမှာနေရတဲ့ခါကျတော့သူလမ်းကြောင်းကဦးဇင်းတို့သွားတာဖုံနေပြီဒါပေမဲ့နိဗ္ဗာန်ဘက်ကိုသွားတဲ့လမ်းကြောင်းကြတော့တိတောင်းမတိခဲ့ဘူးလေဒါတော့ကိုသွားနေကြလမ်းကြောင်းပဲသွားမှာပေါ့ဦးဇင်းတို့တော်တယ်မှာဆိုနွားတွေပါတွေအမြဲတမ်းသွားနေတဲ့လမ်းကြောင်းဆိုလူလဲသမားလွတ်တောင်ထားလို့ရတယ်နော်သူ့ဘာသာသူသွားတာနွားရောက်ကကြမှာရက်ပါရောက်ရင်ရက်သွားတာပဲ ဆိုတော့နွားသူသွားနေကြသွားလမ်းကြောင်းသူသိတယ်လို့ပဲတဏှာကလည်းသူသွားနေကြလမ်းကြောင်းသူသိတယ်ရိုးစင်းတော့မသိဘူးမသိတော့လိုက်သွားတာပဲအိတ်ပြီးတော့ဟောရောက်တော့နိဗ္ဗာန်မဟုတ်တော့ဘူးဒုက္ခတွေဖြစ်အေးအဲ့ဒါတော့ကိုသိထားဖို့ပဲလိုတယ်နော်အော်ငါတို့ကစိတ်ကကုသိုလ်လုပ်ပြီးတာနဲ့ငါချမ်းသာခြင်းနဲ့ချမ်းသာခြင်းနဲ့ဆိုတော့အဲ့ချမ်းသာကြောင့်မလို့ဝေဒနာပစ္စယတဏှာဖြစ်မှာဘောခံစားပြီးတာနဲ့သူကအဲ ဒုက္ခဝေဒနာဖြစ်လဲဟိုတဏှာဖြစ်တာပဲဒုက္ခဝေဒနာဖြစ်လဲတဏှာပဲဒုက္ခလွတ်ချင်တယ်လေအာရုခမတုကဥပ္ပခဖြစ်လဲတဏှာတော့လိုက်တာပဲဒါကြောင့်မလို့ဒီဝေဒနာနောက်မှာတဏှာရှိတယ်ဆိုတော့အဲ့ဒါပြောတာအဲ့တော့ကောင်းပြီပြောချင်တာတခြားမဟုတ်ဘူးအဲ့ဒီဘဝမှာဒုက္ခဖြစ်အောင်မောင်းနှင်လာခဲ့တဲ့တကယ်ကာယကံရှင်လက်သက်သည်တဏှာဖြစ်ကြောင်းမြတ်စွာဘုရားအခုသမုဒိယသစ္စာဖြစ်ဒုက္ခရဲ့အကြောင်းဖြစ်သိပြီ အဲ့ဒီညံကိုသစ္စာညံဦးဇင်းတို့အဲသင်္นานသားများသိဖို့ကဒါကိုအဓိကနောက်နံပါတ်2သွားကြဆိုကိစ္စညံဆိုတာလေးဖတ်လိုက်ပါဦးအ ဒါကတော့ဒုတိယကိစ္စဉာဏ်လောလောပြောကြပါစို့ကောင်းပြီငါသမုဒိယသစ္စာဆိုတာတော့သိပြီသစ္စာဉာဏ်သမုဒိယသစ္စာဘာလောက်ရမှာလဲဆိုတော့သမုဒိယတဏပယ်ရမယ်ဒါဆိုသမုဒိယတဏပယ်တော့ဟုတ်ပြီဘယ်ချိန်ဖြစ်ဓာကြီးထောင်းဆန်ဓာဓာကြီးထမ်းဆောင်လို့လည်းမရဘယ်ချိန်ခုတ်တတ်ကြမှာဘယ်ချိန်ပယ်ကြမှာမြင် gait ကြား gait နံ gait စား gait ထီ gait တိခိုက်ပေါ့အဲ့ဒီအခိုက်ကလေးတွေမှာဖြစ်တာဒါကြောင့်မလို့သူကဒီဓဝရ6ပါးကနေသူတို့ကဝင်လာတဲ့အချိန်မှာဖြစ်တယ်ဒါတော့တတ်မယ်ဆိုရင်ဘယ်ကစောင့်တတ်ဒီတကားကစောင့်တတ်တကား6ပေါက်ကစောင့်တတ်ရတယ်နော်ဒါကြောင့်တရားထုတ်တယ်တရားထုတ်ဆိုတာဘာလဲဆိုတော့မြင်လိုက်တဲ့အချိန်ကမှမြင်လိုက်တာနဲ့သဘောကျတာနဲ့မိမိကကြိုက်မယ်သဘောမကျရင်လည်းစိတ်ထဲကဒေါသဖြစ်မယ်ဆိုတော့ မြင်လိုက်တာနဲ့ကပ်ပါပြီးပြီကပ်ပါပြီးပြီဆိုတော့မြင်လိုက်တဲ့အချိန်ကမှအာဒီမိမိတို့ဆင်ခြင်တုံတရားအာထုမှုတရားအားနေတဲ့ပုဂ္ဂိုလ်များဝင်သွားပြီးအထက်မှာတခါတဲ့အစုဒုနေဒဲနေတောင်အခြေချနေပြီဒါတော့မသိသေးဘူးလေမသိသေးတဲ့တွေ့တာတွေကိုပဲမိမိတို့ကဇက်တိုက်ဇက်တိုက်ဇက်တိုက်ဟိုနဲ့လှုပ်လာတာနော်ဇက်တိုက်ဇက်တိုက်မိမိတို့ကဒါကိုဆက်နေတာဒါတော့ဟောဒီကနေပြီးတော့မြင်ချင်းဆိုတဲ့မျက်စိကတစ်ဆင့်ဝင်လာတယ်ဆိုရင် မြင်ခိုက်ကလေးမှာဆင်ခြင်ပါမှ မြန်ကြိုက်ကလေးမှာမှတ်ပါမှအဲ့ဒီဟာဒီအပေါက်ကနေသူတည်သွားတာမြို့ဆောင်မြို့ကိုဝင်တိုက်တဲ့ပုဟိုရင်တပုံတွေကိုမြို့ဆောင်တက်ကတကားဝမှာတတ်တယ်လို့ပဲအဲ့ဒီလိုမျိုးမိမိတို့ကတတ်ရတယ်ဒါကြောင့်မိမိတို့ဒီအပြင်ဘက်ကအခုဆိုဒီနိုင်ငံတိတ်တင်ရှားတာမဟုတ်လား homeland security ဆိုတာ homeland security ရဲ့အဓိကအလုပ်တွေဘယ်မှာရှိလဲ ဂိတ်တွေမှာရှိတယ်နော်ဒါတောင်မကတော့အခုကြတော့ဂိတ်တွေမလုံလောက်တော့သူများရှိတဲ့အီးမေးလ်တွေဘာတွေပဲအကုန်ဖောက်ကြည့်နေတာဒါဝင်ပေါက်တွေပဲလေဟုတ်တယ်မဟုတ်လားရှိတဲ့ဂိတ်တောင်မလောက်တော့ဘူးအခုရှိသမျှသူများသူများတွေကတွေဆက်သွယ်ရေးအီးမေးလ်တွေပါအကုန်ဖောက်ကြည့်နေတာအကောင့်တွေပါဖောက်ကြည့်နေတာမင်းတို့ကောင်းရင်ပူစရာမလိုပါဘူးလို့တော့ပြောတာပဲအမှဒါတကားပေါက်တွေဆိုတော့အဲ့ဒီလူတွေကထိုလူတွေရဲ့အဝင်ပေါက်မှာစောင့်ပြီးတော့အဝင်ထွက်တွေကိုကြည့်နေတာ ban transaction ဝင်ထွက်တွေမှာတကယ်အဝင်ထွက်ဖြစ်တဲ့ကာဂိတ်ယထာဂိတ်သင်္ဘောစိတ်ဟိုကနေဇာဂိတ်တွေမဆက်ဘူးလားစစ်တာပဲဒီလူတွေကို black list ထဲမှာဝင်သွားပြီဆိုတာနဲ့တပြိုင်နက်ချင်းချင်းတခါတည်းဆွတ်ထုတ်ပြီးတော့မှထောင်ချဟုတ်တယ်မဟုတ်လားဒီတိုင်းပဲဦးဇင်းတို့ကဦးဇင်းတို့ black list ထဲမှာထည့်ထားတဲ့ကိလေသာတွေမရှိဘူးလားလောဘလိုင်ဖန်ဒေါသလိုင်ဖန်မောဟလိုင်ဖန်မာနလိုင်ဖန်ဒိဋ္ဌိလိုင်ဖန်မဖန် list ထဲမှာမရှိဘူးလားလို့ အေး blacklist ထဲမှာကိုထည့်ထားတာရှိတယ်ရှိတဲ့အခါကျတော့မိမိတို့ကဟောဒီတကားဘောက်က music ကဝင်လဲ music တကားဘောက်မှာအဲ့ကစောင့်ဖမ်းအတန်ကြိုင်နာရကဘောက်ကစောင့်ဖမ်းတတိရှိဖို့တော့လိုတယ်တတိမရှိရင်မရဘူးနော်ဝိရိယနဲ့တက်ကြွနှိုးကြဖို့လည်းလိုတယ်ပြီးတော့မှတမာရီနဲ့တေးသေးချာချာစူးဆက်ဆက်ကလေးအာရှိဖို့လည်းလိုတယ်ပညာနဲ့ analyze လုပ်ဖို့လည်းလိုတယ်ရန်သူမဟုတ်တဲ့အတူကြီးကိုအတူအဆက်ကြီးမှလို့သွားဖမ်းရင်လည်းဖြစ်ပါမလားမဖြစ်ဘူးလေဒါကြောင့်မလို့မိမိတို့ဒီတတိ ဝိရိယတတိတမာတိပညာဆိုတဲ့ဘုံ၅ပါးအဆောင်၅ပါးတကားပေါက်တွေမှာမချဘူးလားချရတယ်ဒါကြောင့်ကောင်းပြီတဏှာကိုပယ်ရမယ်ပယ်ရမယ်ဆိုတာဘယ်မှာပယ်တယ်လဲဆိုရင်တခြားမဟုတ်ဘူးကိလေသာဝင်တာဒီမျက်စိနာနာလျာကိုစိတ်ကဝင်တာဖြစ်တဲ့အတွက်ဒီတကားပချောက်ပေါက်ကထားပြီးမိမိကစောင်းပြီးတော့ဒီသူတို့မဖြစ်ရအတွက်ကိုဆင်ခြင်သောအဖြစ်တော်၎င်းရှုမှတ်သောအဖြစ်တော်၎င်းအဲ့ဒီလိုလောက်တာကိုပဲပယ်တယ်တတ်တယ်လို့ခေါ် နော်ဓာကြီးထမ်းပြီးတော့တတ်တာမျိုးမဟုတ်ဘူးဒါတော့အဲ့ဒီလိုမျိုးလောရမှာပါလားလို့အခုမြတ်စွာဘုရားသိပြီသိတဲ့အခါကျတော့အဲ့ဒီလို လောရမဲ့ကိစ္စသိတာကိုဘာညာကိစ္စညာလို့ခေါ်ပါတယ်ဒါလေးကိုမှတ်ထားပါကောင်းပြီအဲ့ဒါပြီးတဲ့အခါကျတော့ဒီနေရာမှာနော်ဆက်ဆက်လို့တဏှာ၃မျိုးကြောင့်ပြောကြအောင်ဆိုတဏှာ၃မျိုးဖတ်ကြည့်ပါဦးနံပါတ်1 ကောင်းပြီဒါကဦးဇင်းတို့စာပေလေ့လာတယ်ဆိုတဲ့ခါကျတော့ပါဠိစကားလုံးလေးတွေကိုသူ့အတိုင်းနားလည်စေခြင်းတယ်နော်ဒါတော့ဘာဖြစ်လဲလဲဆိုတော့ဦးဇင်းတို့ရန်တာတွေဖြစ်ကြတဲ့ခါမှာပါဠိစာပေကို လေ့လာခဲ့ဘူးမှသာလျင်နော်ပရိသတ်ပိဋကညံပါတယ်တဲ့ ပရိသမိတဉာဏ်၄ပါးကြားဖို့တော့မဟုတ်လားလို့နော်အဲအထာတပရိသမိတဓမ္မပရိသမိတနိရောဓိပရိသမိတပရိဘာနာပရိသမိတဆိုတာနိရောဓိပရိသမိတဆိုတာပါဠိစာပေတွေကိုသိတာနော်ဒါတော့အဲ့ဒီလိုမျိုးပရိသမိတဉာဏ်ကြီးတွေပါခြင်းလို့ရှိရင်ပါဠိစာပေကိုပြီးခဲ့တဲ့ဘဝတွေတုန်းကလေ့လာသင်ကြားမှတ်သားခဲ့မှုတဲ့ကုသိုလ်ပါရမီမျိုးရှိမှဖြစ်တယ်တဲ့နော်ဒါတော့အခုလိုလေ့လာတော့မှနော်တခါတနာကြီးမဟုတ်တော့မှအဲ့ဒီလိုဖတ်ရင်လေ့လာရင်လည်းမိမိလည်း ပါဠိစာပေလေ့လာပြီးသားဖြစ်သွားတာရဟန္တာများဖြစ်ရင်မိမိတို့ကအဲ့လိုပိဋိတပိဋကဉာဏ်ကြီးတွေရဖို့အကြောင်းဖြစ်တာပေါ့ဟုတ်လားဒါကြောင့်မိမိတို့လေ့လာသမျှတွေအတွက်ပါရမီဖြစ်ပါတယ်ကောင်းပြီဝီတိတ်ကမကိလေသာနော်ကိုနှုတ်ဖြင့်ကျူးလွန်သောတဏှာအဝိတကမတဏပရိယုဌာဏတဏစိတ်ထဲတွင် ဖြစ်ပေါ်ထကြွနေသောတဏအနုတယတဏအကြောင်းညင်ညွတ်လျင် ဖြစ်ပေါ်နိုင်သောတဏတဏ30ရှိတယ်အဲ့တော့အောက်ကနေသွားကြဆိုနံပါတ်3 အမြဲတမ်းအကြောင်းမတက်ရင်ငြိမ့်နေမယ်နော်ဒါပါတော့ဦးဇင်းဆွေတာလောလောဆယ်ဒေါသမဖြစ်ဘူးလို့ပြောမရှိတာမဟုတ်ဘူးနော်မဖြစ်ဘူးဘာဖြစ်လို့လဲကိုယ်စိတ်ဆိုးစရာအကြောင်းမှမပေါ်သေးပဲအာစိတ်ဆိုးစရာအကြောင်းပေါ်လို့တော့ဘယ်နေမလဲဟုတ်တယ်မဟုတ်လားပေါ်လာပြီစိတ်ထဲမှာပေါ်ပြီဆိုရင်တော့အဲ့ဒါဒုတိယတက်သွားပြီဘယ်ထက်ဘယ်ထက်လဲစိတ်ထဲမှာအဖြစ်ပြီးငါပြောရင်ကောင်းမလားမပြောရင်ကောင်းမလား ထားပြီးတော့ရက်လဲရန်ကောင်းမလားနဲ့စစ်က positive positive မှာဖြစ်နေပြီဟုတ်လားနော်ဒီတိုင်းမဲ့ညင်နေလဲရကောင်းမလားအာကိုယ်စိတ်ထဲမှာတခါတည်းမင်းနေတဲ့အမေကိုနေအဖြေတယ်မနေဘူးမလားလို့တခါတည်းလွန်းထိုးနေတာလေဘာလို့ရန်ကောင်းမလားနောက်ကြမှာဒီကောင်ချရင်ကောင်းမလားဘယ်တော့ကြမှာပြောရင်ကောင်းမလဲနဲ့မစင်စားဘူးလားအဲ့ဒီလိုထကြွနေတာပြောတာထကြွနေတာတခါတည်းကျမြင်လိုက်ပြီဆိုရင်ဘယ်စကားတော့မပြောသေးဘူးကိုကလည်းမလုပ်သေးဘူးစိတ်ထဲကဖြစ်နေပြီနော်ကိုမတွေ့ကျင်တဲ့သူတွေ့ရတယ်လေစိတ်ထဲထောင်းနေဖြစ်ပြီ အဲ့တော့စိတ်ထဲမှာထကြွလာပြီဆိုရင်အကြောင်းကတိုက်လာပြီစောစောကအနုတ္တိယဆိုတာက तू ကမပယ်ရသေးတဲ့ဖြစ်တဲ့အတွက်ပေါက်ကွဲရတဲ့ဓာတ်တစ်မျိုးလိုပဲနော်ရမ်းဆိုပါတော့နော်ရမ်းဒီမီးနဲ့မတွေ့သေးဘူးဆိုရင်ဒီရမ်းကမပေါက်ဘူးဒီတိုင်းပဲဒါပေမဲ့မီးနဲ့လည်းတွေ့ပြီဟေ့ဆိုတဲ့အခါကျရေထဲထိုးထားတာတော့မဟုတ်ရမ်းပေါက်တာဟုတ်တယ်မို့လားမီးတဲ့နေတဲ့ရမ်းမီးတဲ့နေလည်းပေါက်တာပဲဘာဖြစ်လို့လဲ ထိပြီလေတွေ့ပြီလေတက်ကအဲ့ဒီလိုပဲနော်အနုတ္တိယကဆိုတာကထားပါတော့ဟိုးမြမာတွေဖြစ်သွားလို့တက်တန်းမြောင်များစွာငြိမ်သွားပြီမဲ့နော်မြမာတက်တန်းကုန်လို့လူပြပြန်ရောက်တော့သူဒေါသသူသူကိလေသာသူပြန်မပေါ်ဘူးလားပေါ်တာပဲပေါ်တာပဲဒါကအဲ့တော့ဒီတိုင်းပဲအနုတ္တိယဆိုတာအကြောင်းမတိုက်သေးရင်ဇန်ကြောင်းငြိမ်ငြိမ်နော်ဆင်ကျင်လို့ပဲငြိမ်ငြိမ်ငြိမ်နေလိမ့်မယ်ဒါပေမဲ့အဲ့ဒီဟာဒီအကြောင်းတိုက်ဆိုင်ရင်ပေါ်လာရော့ အေးစိတ်ထဲတင်ပေါ်လာရင်ဘာလို့ခေါ်မလဲပရိယုဌာနစိတ်ထဲမှာကိုထိန်းလို့မရတော့ဘူးเนาะပါဇက်ကနေပြောပြီဆိုရင်ဝိတက်ကမအာကိုနဲ့ကိုတိလေးကလို့ရင်လဲဝိတက်ကမထိန်းလို့မရဘူးအဲ့တော့မိမိကအဲ့ဒီမှာဒီနေရာမှာတော့တဏှာဟာတဏှာလိုပဲပြောပြောကိလေသာပဲပြောပြောအတူတူပါပဲသူတို့ကเนาะဒါတော့မိမိတို့ဒီအ ਨੇ ဆုံးဒုတိယအဆင့်ကိုရောက်ရင်ပယ်နေအောင်ကြိုးစားတတိယအဆင့်ရောက်ရင်ဘာဖြစ်ပြီလဲ ပြတ်ပေါက်ကွဲပြီပြဿနာဖြစ်ပြီဆိုတော့မိမိကိုယ်ကိုမိမိအဲ့ဒေါသဖြစ်ပြီဆိုရင်ဒေါသဖြစ်ရအရက်ကမိမိကိုယ်ကိုမိမိရဲ့ဂုံတိတ်ခါအကျင့်မိဘမျိုးယိုဆရာသမားအများကြီးပဲစဉ်းစားဒါတွေကိုမထိခိုက်ရေးတွင်ငါတိခံမယ်ရှောင်နေမယ်ဒိုရီမိုရင်လည်းပဲမိမိရှေ့မှာဒေါသဖြစ်စရာကိလေသာဖြစ်စရာတွေ့ရင်ခဏတစ်ဖြုတ်ပေးကိုခဏရှောင်သွားမယ်စိတ်ငြိမ်သွားအောင်ဒီလိုနီးနဲ့တင့်တော်တဲ့နီးနဲ့မိမိကဒေါသကိုရှောင်ရတယ်ကိလေသာရှောင်ရတယ် အဲ့ဒါလိုမဟုတ်ဘဲနဲ့စိတ်ထဲမှာပေါ်လာပြီအဲ့ဒါကြီးကရှေ့တဲ့မြင်နေရလေလေကိလေသာဒေါသပိုးမပွားဘူးလားပွားလေလေပဲဒါကြောင့်အဲ့ဒါလိုပွားလို့ထိမ့်ချုပ်မရဘူးဆိုတော့ပါဇက်နဲ့လည်းပြောခြင်းပြောမယ်ကိုတိလျောက်လည်းလှုပ်ချင်လှုပ်မယ်အဲ့ဒါဆိုရင်တော့ပေါက်ကွဲရောက်အဲ့ဒီဆင့်ဆိုတော့ထိမ့်လို့မရတော့ပြီးပြီဒါကြောင့်မိမိတို့ဒုတိယဆင့်ရောက်ပြီစိတ်ထဲတင်ပေါ်လာပြီဆိုရင်တော့အာယုံတစ်ခုခုလွှဲသောအဖြစ်တော်၎င်းနော်မိမိကိုယ်ကိုဂုံတိတ်ခါမကြဆင်းရေးနော် မိဘမျိုးရိုးဆရာသမားအစဉ်စစ်ကိုဆင်ခြင်ထောက်ဆပြီးနော်မိမိဖြစ်တဲ့ကိလေသာကိုရှော့ချရေးဒိုရီမဟုတ်နော်အာအဲ့ဒီနေရာကနေပြီးတော့မှမမြင်ရတဲ့နေရာမျိုးကိုရှောင်သွားတာမျိုးတခုခုနဲ့မိမိကဖြေပြောက်တဲ့နဲ့အဲ့ဒါလိုမဖြေပြောက်လို့စိတ်ထဲမှာပေါ်လာတာကြီးကိုမိမိကဒီတိုင်းပဲဆက်နေမယ်ဆိုရင်တော့တတရပထမဆုံးဖြစ်တဲ့ဝီတိကမကျော်လွန်တဲ့ရှင်ကိုရောက်သွားမယ်အဲ့ဒါဆိုရင်တော့မိမိဘာမှမရတော့ဘူးဒါလို့စီလို့မရတော့ဘူး နော်အေးဖြစ်ပြီးကကြမှာအရှိရဇာတွေလည်းတွေ့ရတယ်တက်ခါပြစ်စရာတွေဂုံတက်ကညှိုးနှွမ်းစရာတွေဆရာသမားမိဘထိခိုက်စရာတွေအများကြီးဖြစ်ပြီးဖြစ်ပြီးရင်တော့ဖြစ်ပြီးပြီနော်ဒါကြောင့်မဖြစ်သေးခင်မှာဆင်ခြင်းပဲဆိုရင်ဒုတိယအဆင့်မှာဆင်ခြင်းရတယ်စိတ်ထဲမှာ border ဆင်ဆင်ခြင်းလို့မှီသေးတယ်ပထမအဆင့်ကိုတက်သွားပြီဆိုတော့မရတော့ဘူးလို့မှတ်ပါဒါကြောင့်ကောင်းပြီပထမအဆင့်ကိုကြတော့ဘာနဲ့ပယ်မလဲအဲ့ဒါလေးဖတ်ကြည့်ပါဦးပယ်ပုံလေးနော်ကိုနှုတ်ဖြင့် ကောင်းပြီအဲ့ဒါလေးခဏထားနော်30ရှိတယ်ဆိုတော့ကာယကံဝစီကံကိုနဲ့နှုတ်နဲ့ကျူးလွန်တာကိုတီလာနဲ့ထင်ရတယ်ဒါတော့မိမိတီလာကိုလည်းအမြဲတမ်းကိုက၅ပါးတီလာရှိတယ်လို့ပဲယူဆထားပေါ့နော်အဲ့တော့ဘာလဲဆိုရင်တီလာရဲ့သဘောဒီကိုနဲ့နှုတ်ကိုစောင့်ထိန်ခြင်းကိုတီလာလို့ခေါ်တယ်နှစ်မျိုးပဲထည့်လို့ရတယ်စိတ်ကိုထည့်လို့ရလားမရဘူးနော်စိတ်က ဟိုတွေးဒီတွေးဟိုကြံဒီကြံဒါတွေကြံလို့လည်းပဲသီလတော့မကြိုးသေးသီလတော့ရှိတယ်ဒါတော့ကောင်းပြီကိုတိလက်ရောက်ကိုနဲ့ထီရောက်လက်ကိုတိလက်ရောက်ပြုလုပ်ခြင်းပါဇက်နဲ့ပြောဆိုခြင်းကိုရှောင်ကျင်နေအောင်ကြတော့ပါဇက်နဲ့ရှောင်ကျင်ဖို့ကြရင်မုသာဝါဒတေခါဘုကအကုန်အကျုံးဝင်တယ်လိန်ပြောမှနဲ့ပတ်သက်တာကြမ်းကြမ်းတမ်းတမ်းပြောတာနဲ့ပတ်သက်တာတယောက်နဲ့တယောက်ကွဲပြားအောင်ဂုံးတိုက်တာအရင်မရဖတ်မရပြောဆိုတာ မုဒ္ဒဝါဒသိက္ခာပုဒ်တစ်ခုတည်းနှုတ်ကိုထိချုပ်ပေးတယ်။ကျန်တာတွေကကိုထိချုပ်ပေးတယ်။နော်။ဘာနာတိပါဒအာဒိနာဒါနာနော်ကာမိတုမိစ္ဆာစာရာဒုရမေရယဒါကိုထိချုပ်တယ်။ဆိုတော့ကောင်းပြီကျန်တဲ့သီလတွေလည်းဒီတိုင်းပါပဲ။ကိုနဲ့နှုတ်ကိုသီလနဲ့ထိချုပ်ပြီးတော့စိတ်ထဲမှာပေါ်လာတာကြတော့ကိုကတမထကမ္မထံတစ်ခုခုတနည်းอืมတမထကမ္မထမဆိုကြပါစို့เนาะများသောအားဖြင့်တမထကမ္မထလွယ်တယ် ဒါတော့မိမိအဲ့ဒီတကူလေးရောက်ပြီဆိုလို့ရှိရင်တဲ့ထုံးစံအရာပြောရင်တော့တမထကမ္မထန်တယ်နော်တမထကမ္မထန်ဆိုတာတခါတလေကြတော့ထားပါလို့အများဆုံးတချို့ကအာပရိစိတ်တွေပဲပြောကြပါဆိုလူတွေလွယ်လွယ်လောက်တတ်တယ်ဗုဒ္ဓနုတ္တိပွားများတယ်နော်32ခုဒါသဆင်ကျင်တာလည်းရှိပါတယ်အဲ့ဒီဟာလေးကိုမိမိကအရှင်ရရင်တော့ဖြစ်တယ်လုံးနေအကျအရှင်ရရင်ဒါပေမဲ့အရှင်မရရင်တော့လည်းခက်သားပဲအရှင်ရှိသူဖို့ကအာယုံကိုလွှဲလို့ရတယ် အရှိန်မရှိရင်လွယ်လွယ်ခက်တယ်ဒါတော့မိမိအရှိန်လေးတစ်ခုရအရှိန်ရအောင်လုပ်ငန်းလေးတစ်ခုလုပ်တတ်တယ်ဟာလေအလေ့ကျင့်လေးတော့လိုတယ်နော်မိမိလုပ်နေကြခြင်းကဝိပဿနာဘက်ကိုလှုပ်ခဲ့ဘူးတဲ့သူဆိုရင်လည်းသူအာယုံလွှဲလို့လွယ်တယ်ဆင်ခြင်လို့လွယ်တယ်ကောင်းတဲ့ဘက်ကိုအဲပရိစိတ်တဲ့ဟာမျိုးဗုဒ္ဓနုတ္တိပွားတာမျိုးနော်ဒီလိုပွားများဘူးရင်လည်းပဲလွယ်တယ်ဒီနေရာမှာပြောချင်တာကတော့စိတ်ထဲမှာပေါ်လာတာကိုပယ်ဖို့ဆိုရင်တမာတိနဲ့ပယ်ရမယ်တဲ့ ဒါတော့တမာတိဆိုတာစိတ်ကလှုပ်ရှားမှုကိုပယ်တာကောင်းပြီစိတ်ထဲမှာမကောင်းတာတွေးမိမယ်ဆိုလို့ရှိရင်အောင်နာမှာတော့ပါပြီးသားပေါ့နော်တွေးမိမယ်ဆိုရင်တမထလို့ပွားများတာမျိုးလည်းမဟုတ်ဘဲနဲ့ဆိုရင်သွားရင်လာရင်ဖြစ်နေတာမျိုးကြီးတမထရှုလို့ကလည်းမရဘူးဆိုလို့ရှိရင်တော့ကံဘယ်လိုလုပ်မလဲအဖြစ်အောင်နာကြမှာပြောကြတာပေါ့လားစာပေလာတိုင်းကစိတ်ထဲမှာထကြွတောင်းကြရင်ဘာနဲ့ပယ်မလဲတမာတိနဲ့ပယ်မယ်တမထကမ္မဋ္ဌာန်းတစ်ခုနဲ့ပယ်မယ်လို့ဒါတော့မှတ်တာဒါက အရှိန်ကောင်းကောင်းလှုပ်ထားတဲ့ပုဂ္ဂိုလ်ဟာငါတော့ဖြစ်ပြီဟဲ့သမထသမထလိုက်ရှာလို့အဲ့ကြမှာတော့မရတော့မရတော့ too late နော်ဒါတော့ဖြစ်တဲ့ချိန်ပယ်နေနေဆိုရင်ဒီပုဂ္ဂိုလ်ဒီအလေးအကျင့်တော်တော်ကြီးကိုလှုပ်ထားလို့ဖြစ်တာနော်ဒါတော့မိမိကလည်းအဲ့လောက်ကြီးမလှုပ်ထားဘူးဆိုရင်ပေါ်လည်းပေါ်နေပြီဆိုရင်လက်နဲ့ကမရှိဖြစ်နေလိမ့်မယ်အောင်နာကြမှာလက်နဲ့ကလေးပါလေးတော့ရှာကြတာပေါ့လားအခုတော့ဆစ်သွားလိုက်ကြအောင်ဆို ကောင်းပြီအကြောင်းညင်ညွတ်ရင်ပေါ်လာတဲ့အနုတ္တိယဆိုတာအရဟတမေနဲ့ကြံမှာပယ်လို့ရတယ်နော်အဲကြောင့်မလို့သောတာပတ္တိမေကစပြီးတော့မှတဆင့်ချင်းတဆင့်ချင်းမက်နဲ့ပယ်တတ်သွားတယ်ဒါတော့မက်နဲ့ပယ်တတ်တယ်ဆိုတာလဲဦးဇင်းမကြခဏပြောဦးပါတယ်မက်စိတ်ကြတဲ့အချိန်ဒီကိလေသာတတ်တာမဟုတ်ဘူးဒါလက်မှတ်တာအများဆုံးဦးဇင်းတို့အရတ္တမေနဲ့တတ်တတ်တတ်တတ်တတ်တာတစ်ချိန်လုံးဘုန်းကြီးတိုင်းလိုလိုပြောနေတာပဲ ဒါတော့ကောင်းပြီစိတ်ဆိုတာကတစ်ခါမှတစ်လုံးပဲပေါ်တယ် message ဆိုတာနိဗ္ဗာန်ကိုအာရုံယူတယ်လို့ပြောတယ်ဆိုလို့ရှိရင် message message ကနိဗ္ဗာန်ကိုအာရုံယူတဲ့အချိန်ကမှကိလေသာတတ်တဲ့ဘက်ကိုရောက်နိုင်မှာမလားမရောက်နိုင်ဘူးမရောက်နိုင်ဘူးဆိုတဲ့အခါကျတော့နိဗ္ဗာန်ကိုအာရုံပြုပြီးတော့ဒုက္ခသစ္စာပိုင်းခြားသိခြင်းကိစ္စပฏิဝေဒကိစ္စပြီးတယ်ပြီးတော့မှသမုဒယသစ္စာကိုပယ်ခြင်းပฏิဝေဒကိစ္စပြီးတယ်မေဃသစ္စာပွားခြင်းကိစ္စပြီးတယ်ဒါပေမဲ့တိုက်ရိုက်အာရုံယူတာဒီနိဗ္ဗာန် အဲ့ဒီအချိန်ခါမှာ तू ကဘာကိုလဲဆိုရင် နောင်အကြောင်းတိုက်လို့ပေါ်လာမဲ့ကိလေသာနောင်ကိုအကြောင်းတိုက်ရင်ပေါ်လာနေသေးတဲ့အနာဂတ်ကိလေသာကိုဒီနေရာမှာဖြတ်လိုက်တာမျိုးစီကိုကအောင်လုပ်လိုက်တာဒီဓာတ်ကိုဓာတ်ကိုတတ်တာဒါတော့ဓာတ်ကိုတတ်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တွယ်ဝိသောနီးအဖြစ်အရတ္တမက်နဲ့တွေ့တဲ့အချိန်ခါမှာကိလေသာအလုံးစင်လို့အရတ္တမက်ကကိလေသာတတ်တယ်လို့ပြောတာတက်ရက်တော့မဟုတ်ဘူးအရတ္တမက်ကတက်ရက်အာယုံပြုတာပဲလေ နိဗ္ဗာန်အဲ့ဒါလေးမှတ်တာဒါပေမဲ့အဲ့ဒီအချိန်ခါမှာပဲကိလေသာနောင်အကြောင်းတိုက်ရင်ပေါ်အောင်မဲ့ကိလေသာကိုဒီနေရာမှာပယ်လိုက်တယ်တတ်လိုက်တယ်ဒါကြောင့်မလို့နောင်မှာကိလေသာမပေါ်တော့ဘူးမပေါ်တော့တဲ့အတွက်ကြောင့်မလို့အဲ့ဒီဖြစ်နိုင်ခြေရှိတယ်အကြောင်းတိုက်ဆိုင်ရင်ဖြစ်နိုင်ခြေရှိတယ်အနုတ္တိယကိလေသာအဲ့ဒီခိုက်မှာတည်သွားတယ်အဲ့ဒီခိုက်မှာတည်တဲ့အတွက်ကြောင့်မလို့အကြောင်းညင်ညွတ်ရင်ဖြစ်ပေါ်လာနိုင်သောအနုတ္တိယကိလေသာကိုဘာနဲ့မှသာမဲ့ဆံရမဲ့ပေါ့နော်တောတာပတ္တိမရှိတယ်သဂရာဂမိမရှိတယ် အနာဂါမိမိရှိတယ်နောက်ဆုံးအရတ္တမေအဲ့ဒီအခိုက်အတန့်ဟာအနုတ္တိယတတ်တဲ့အခိုက်ပဲဒါကြောင့်အနုတ္တိယကတော့ဦးဇင်းတို့မက်ကိုရမှာဒါလျင်ပယ်တတ်နေတာဖြစ်ပါတယ်ဒါကြောင့်ကောင်းပြီအနုတ္တိယကိလေသာရဲ့ကိန်းဘုံကိန်းနီးနော်နှမျိုးရှိပါသေးတယ်ဒါလေးကလည်းမှတ်သားစရာကောင်းတဲ့အတွက်အဲ့ဒီကိလေအနုတ္တိယကိလေသာနှမျိုးဖတ်ကြည့်ရအောင်အာရမဏနုတ္တိယ ဟုတ်ပြီဟုတ်ပြီနောက်မှာဆက်ပါလေအာယုန်နိုင်ကောင်းပြီ အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့ book already သင်္นานသားများလည်းတရားထိုင်နေကြတယ်တရားထုတ်နေတယ်ဆိုတဲ့အခါကျတော့အနုတ္တိယကိလေသာနှမျိုးရှိတယ်မိမိထိုင်ကြိုက်မှာမိမိအားထုတ်ကြဘယ်လိုကိလေသာကိုပယ်တာတတ်တာတုံးဆိုတာသိနာလဲသင့်လို့เนาะအာရမဏနုတ္တိယဆိုတာကအာယုံဆိုတာဦးဇင်းတို့အခုမြင်နေကြတယ်ဆိုတဲ့အခိုက်ကိုပြောတာခုလောလောဆယ်မြင်နေတယ်ကြားနေတယ်အဲ့ဒါအာယုံယူပါယုံကိုမြင်တယ်မြင်သိစိတ်မဖြစ်ဘူးလားအတန်ကြားရင်ကြားသိစိတ် အဲ့တော့ဟိုဘက်ကအတန်ဒီအာယုံအတန်ကိုကြားလိုက်တဲ့သူဒီဘက်ကသိစိတ်ဖြစ်တယ်ကြားသိစိတ်အဲ့ဒီအခိုက်မှာဝင်တာအဲ့ဒီအခိုက်မှာ ဖြစ်တာဒါတော့အခုနပြောခဲ့ပြီဝင်မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ထိကြိုက်သိကြိုက်မှာဖြစ်တဲ့အတွက်အဲ့ဒီအာယုံထဲမှာမြင်ကြိုက်ကြားကြိုက်မှာဖြစ်တဲ့ကိလေသာကိုအာရမဏနုတ္တိယကိလေသာလို့ခေါ်တယ်အာယုံထဲမှာကိန်းနေတာတန်တနာနုတ္တိယဆိုတာပုဂ္ဂိုလ်ရဲ့တန်တန်ပုဂ္ဂိုလ်တန်တန်ဆိုတာကတော့ ဦးဇင်းတို့အရိယာပုဂ္ဂိုလ်မဖြစ်သေးရင်ထိုပုဂ္ဂိုလ်တဏ္ဍာမှာအမြဲတမ်းမရှိမလဲအနုတ္တိယရှိတယ်ဒါတော့ကောင်းပြီဝိပဿနာအားထုတ်တဲ့အခါမှာကြတော့အာယုန်ထဲမှာပါတဲ့အနုတ္တိယကိုပယ်လို့ရတယ်ဒါပေမဲ့မိမိကသောတာပန်မှာမဖြစ်သေးဘူးဆိုလို့ရှိရင်တော့တဏ္ဍာမှာရှိတဲ့ကိလေသာတော့ပယ်လို့ရပါမလားမရဘူးတဏ္ဍာနာနုတ္တိယပယ်လို့မရဘူးဒါကြောင့်မလို့မိမိက ပထမအဆင့်ဖြစ်တဲ့ဝိပဿနာအားထုတ်ခိုက်မှာ မြင်ခိုက်ကြားခိုက်နားခိုက်စားခိုက်ထိခိုက် တီးကြိမ်မှာထိုအခက်ကလေးတွေမှာဝင်းဝင်လာတဲ့ကြားဝင်လာတဲ့ကိလေသာအဲ့ဒီကိလေသာအနုတ္တိယကို ရှုသောအားဖြင့်မှတ်သောအားဖြင့်ပယ်နေတာတတ်နေတာမြင်မြင်နဲ့ကြားရင်ကြားတယ်မှတ်လိုက်တယ်မှတ်လိုက်တဲ့အခါကျတော့မြင်နဲ့ကြားတဲ့နဲ့ပတ်သက်လို့ကိလေသာဒီညပါမလာဘူးပါမလာတဲ့အတွက် တကယ်လို့မစင်ကျင်ဘူးမမှတ်ဘူးဆိုရင်မြင်ကြိုက်မှာဘာဖြစ်ပြီလဲကိလေသာဖြစ်ပြီပေါ့နော်မြင်ကြိုက်ဘာဖြစ်ပြီလဲကိလေသာဖြစ်ပြီပဲပြောကြပါစို့ဆိုတော့မမှတ်ရင် အဲ့ဒီမြင်ကြိုက်သည်ဘာဖြစ်မလဲကိလေသာအဲ့ဒီဖြစ်မဲ့ကိလေသာကိုမှတ်လိုက်တော့မဖြစ်တော့ဘူးမဖြစ်ရင်ဒါပါလဲတည်သွားပြီလို့ပြောတာမှတ်သောအဖြစ်ပယ်လိုက်တယ်တတ်လိုက်တယ်ဒါတော့မြင်ကြိုက်မှာပေါ်တဲ့ကိလေသာကို အာရမဏအာရမဏနုတယကိလေသာမြင်ကြိုက်မှာပယ်လိုက်ရင်အဲ့ဒီကိလေသာပယ်သွားပြီတည်သွားပြီတတ်လိုက်ပြီလို့ဆိုလိုတယ်အဲ့ဒါကိုဝိပဿနာရှုတဲ့အခါမှာလုပ်တယ် ဒါပေမဲ့မိမိဒီအရိယာသောတာပန်အဆင့်လောက်မှမဖြစ်သေးဘူးဆိုရင်တော့မိမိတဏ္ဍာမှာကိတ်နေတဲ့အနုတ္တိယကိုပယ်နိုင်မှာမလားမပယ်နိုင်သေးဘူးအဲ့ဒါကြတာတန်တာနာနုတ္တိယခေါ်တယ်သောတာပန်ဖြစ်မှဆံရဒိဋ္ဌိဝိသိကိစ္စစပယ်ပြီလေအဲအထက်ကိုတော့အထက်အလေးလောက်ပယ်သွားလိမ့်မယ်ဒါလိုဦးဇင်းတို့ကသောတာပန်မှာမဖြစ်သေးဘူးဆိုရင်မိမိတဏ္ဍာကိတ်နေတဲ့အနုတ္တိယတော့မပယ်နိုင်ဘူးသို့တော့ဘာလို့တော့ပယ်နိုင်လဲအာရမဏနုတ္တိယလို့ခေါ်တဲ့အာယုန်ထဲမှာမြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်မှာပေါ်လာတဲ့ကိလေသာကိုတော့ရှုမှတ်သောအဖြစ် ယ်နိုင်တယ်လို့မှတ်ပါနော်ဒါတရားထုတ်တဲ့သူများအထူးသဖြင့်သိသင့်ပါတယ်ကောင်းပြီအောက်ကလည်းဆက်ဖတ်ပါကောင်းပြီအင်း အနုပ္ပန္နာစေဝကုသလာဓမ္မာဥပ္ပဇန္တိဥပ္ပန္နာသအာကုသလာဓမ္မပရိဟာယန္တိကောင်းပါပြီဗျာအဲ့ဒါကဘာလဲဆိုရင်ရိုးရိုးပုံကူများပေါ့နော်အခုမှအခြေခံလိုက်စားတယ်အခုမှစအားထုတ်တယ်လှုပ်နေတာကြာပြီတော့လည်းမရင်ကျစ်သေးဘူးပဲဆိုကြပါစို့အဲ့ဒါလို့ဆိုရင်ခုနကဦးစင်းပြောခဲ့တယ်လေစိတ်ထဲမှာပေါ်လာတဲ့ပရိယုဌာဏကိလေသာပေါ်ရင်ဘယ်လိုလုပ်ကြမလဲနော် မိမိမှာလည်းဒေါသကိလေသာတွေစသဖြင့်ပေါ်ကိလေသာတခုကပေါ်နေပြီးငါအ ਨੇ ဆုံးနီးနဲ့ကိုအတက်နိုင်တဲ့နီးနဲ့ဘလို့ရှော့ချနိုင်တယ်လဲကုသိုလ်လုပ်ဖြစ်မဲ့ဘက်ကိုဘလို့နီးနဲ့တွန်းအားပေးနိုင်တယ်လဲဆိုရင်ယောနိတော်မနေတိကာရာတဲ့ဒါကဥစဉ်တို့တက္ကရာကမတွေလုံနိုင်တယ်အချိန်အများကြီးယူစရာနော်အများကြီးအာဒုဖူးတဲ့အလေ့ကျင့်မျိုးကြီးမရှိလဲရတယ်ဒါတော့ဆင်ကျင်တယ်ဆိုတာစိတ်ထက် ဆင်ကျင်တာဆိုတော့ဆင်ကျင်တဲ့အခါမှာတခုရှိတာကတင့်မတင့်ကောင်းမကောင်းမှန်မမှန်အဲ့ဒါလေးတော့အရင်ဥအောင်သိဖို့လိုတယ်တင့်မတင့်ကောင်းမမှန်မှန်မှမသိရင်တော့မှားလဲလုံနေမှာပဲမသိလဲလုံနေမှာပဲဒါကြောင့်မလို့မသိတာကိုမသိတဲ့တိုင်မှားတာကိုမှားတဲ့တိုင်မကောင်းတာမကောင်းတဲ့တိုင်တော့သိဖို့လိုတယ်ဒါကြောင့်အရာရာကိုဆင်ကျင်တဲ့အခါမှာမိမိဘာနဲ့ဆင်ကျင်မလဲကိုယ့်ဘာသာမှာတိုင်းထွာစရာ သူဘာလို့ခေါမလဲ criteria လောက်စရာတွေအများကြီးရှိတာပဲလောလောလေးပြောကြပါစို့ကုသိုလ်ဆိုရင်အပြစ်ကင်းစင်ရမယ်ဒီလောက်လောက်တဲ့အတွက်ကြောင့်ပညာရှိပုဂ္ဂိုလ်တွေကနေကဲ့ရဲ့စရာမဖြစ်ရဘူးเนาะလောက်တဲ့ချိန်မှာမိမိကိုယ်နဲ့ကလည်းအဲ့ဒါကိုလှုပ်ပြီးတဲ့ချိန်မှာကောင်းသောအကျိုးကိုပဲပြန်ရရမယ်ဒါတော့เนาะမကောင်းဒီလှုပ်တုံးကလည်းအပြစ်ကင်းစင်မယ်လှုပ်ပြီးလို့နောက်ဒီအကျိုးဆက်ကလည်းကောင်းကျိုးကိုပေးမယ်ဆိုရင် ဒါကုသိုလ်လုပ်ငန်းတစ်ခုကောင်းတဲ့လုပ်ငန်းတစ်ခုလို့သတ်မှတ်လို့ရတယ်ဒါကိုဗုဒ္ဓဘာသာနဲ့သွားမတိုင်းနဲ့ဒုမဆိုဦးဇုံတို့စကားကြွတတ်တယ်အခြားအခြားဘာသာတွေမှာလုပ်နေတဲ့ကောင်းတဲ့လုပ်ငန်းကိုမိမိတို့ကသွားပြီးတော့နော်ငါသိပါတယ်ကွာဆိုတဲ့စာမန်ကလေးနဲ့သွားသွားပြီးတော့သွားသွားပြီးတော့ခက်နှင်းနှင်းကလေးပြောတာတွေရှိတယ်ဒါမလုပ်ရဘူးနော်မလုပ်ရဘူးသူများဘာသာအဲ့လိုမပြောအောင်ဘာဖြစ်လို့လဲသူတို့ကိုယ်တိုင်ကစေတနာဖြူဖြူစင်စင်နဲ့လှုပ်လို့ရှိရင်ကုသိုလ်ဟာကုသိုလ်ပဲထင်ကျင်ဟာထင်ကျင်ပဲငရုတ်တိကငရုတ်တိပဲ ထညစ်ကြီးကိုသူကငရုတ်တိလို့သွားပြောလို့မရဘူးเนาะဒါကြောင့်လှုပ်တဲ့လုပ်ငန်းတစ်ခုသည်ပညာရှိသူတော်ကောင်းတွေကဲရမှုအပြစ်ကကင်းစင်ရမယ်လှုပ်ပြီးရင်ထိုပုဂ္ဂိုလ်ထိုရဲ့အလုပ်သည်ပြန်ပြီးတော့ကောင်းကျိုးပေးတတ်ရမယ်ဗုဒ္ဓဘာသာဖြစ်မှကုသိုလ်ဖြစ်တယ်ဆိုလို့ရှိရင်ကျန်တဲ့လူတွေဘာကြောင့်မွေးတော့မလဲဟမ်ဘလို့လုံးမွေးတော့မလဲလို့ဒါကြောင့်ကုသိုလ်ရဲ့သဘောမှာဗုဒ္ဓဘာသာနဲ့ဘောင်မခတ်ပါနဲ့မြတ်စွာဘုရားဗုဒ္ဓဘာသာလို့ဘောင်မခတ်ပါဘူးနော် ဘောင်ကတ်ထားတာကလုံတုံးမှာဘာကင်းစင်ရမလဲအပြစ်ကင်းစင်ဒါဘောင်တစ်ခုလုံပြီးတဲ့အချိန်ကမှအကျိုးပေးကောင်းကျိုးချမ်းသာပေးရမယ်အဲ့ဒီနှစ်ခုပဲပြောတယ်ဗုဒ္ဓဘာသာလုံးမှာကုသိုလ်လုပ်တယ်လို့ပါရဲ့လားပါပါဘူးဗျာအနာဝဇ္ဇဒုက္ခဥပါလက္ခဏာကုသိုလ်ရဲ့ definition နဲ့မှာမပါပါဘူးဒါဆိုရင်မိမိလောက်တာမှားရင်လည်းအကုသိုလ်ဖြစ်တာပဲငါဗုဒ္ဓဘာသာလောက်တယ်ဆိုလို့နော်အပြစ်မလုပ်ဘူးအဲ့ဒါကိုသိဖို့လိုတယ်ဒါကြောင့် လောက်တော့မယ်ဆိုရင်များများကြီးမသိကျင်နေပါပညာရှိသူတော်ကောင်းတွေကဲ့ရဲ့မှုအပြစ်ကကင်းလွတ်ရမယ်မိမိလှုပ်ပြီးရင်လည်းလှုပ်ပြီးကျင်တဲ့စိတ်ချမ်းသာရမယ်ကောင်းတဲ့ကျိုးလည်းပေးရမယ်အဲ့ဒါမျိုးလေးတွေကိုလုံးမိမယ်ဆိုရင်ကုသိုလ်ပါဒါကြောင့်ကောင်းပြီအပြန်အဖြစ်ပါလေဒါပညာရှိတွေကဲ့ရဲ့စရာဖြစ်မယ်လုံပြီးရင်လည်းပဲငါစိတ်ပူပန်နေရမှာပဲစိုးရိမ်နေရမယ်ကြောင်းကြနေရမယ်နောက်ဘဝဆိုတဲ့အကျိုးပေးတာထောင်ဒီဘဝမှာတောင်းမယ် ဒါကြီးလုပ်ပြီးကိုကိုကညာအိတ်မပြောဘူးအကျိုးပေးကဒါကြက်တယ်မဟုတ်တော့ဘူးဆိုရင်လှုပ်တဲ့သလားမလှုပ်တဲ့ရှောင်လိုက်ရတယ်ယောနိတော်မနေသေးကြတာဟုတ်တယ်မလားဒါတော့ကောင်းပြီစောစောလေးတုန်းကဦးဇင်းတို့ဝိတိကမကိလေသာစိတ်ထဲမှာဒေါသတွေပါဖြစ်ပြီးဆိုရင်ဒေါသဖြစ်ပြီးဆိုတာနဲ့တပြိုင်နက်အကုသမန်သိဖို့လိုတယ်သိတာနဲ့ကိုတနည်းတစ်ပုံအဖြစ် နော်အပြစ်ကင်းစင်တဲ့နီးပေါ့နော်အဲ့ဒါနဲ့ရှောင်ကျင်နိုင်ရင်လွတ်မသွားဘူးလားအေးတမထလို့ ဟိုအမြင်ကြီးတွေကိုမပွားရင် တောင်ပမိမိယောနိသောမနိတိကာရနဲ့နေလို့မရဘူးလားအေးအဲ့ဒါကလူဘွားရဲ့နေ့စဉ်ဘွားမှာအချုပ်ပဲဗျာအခရာပဲအဲ့ဒါရဟန်းရဟန်းလူလူအကုန်လုံးဘာသာတူတူမတူတူလူကောင်းတယောက်ဖြစ်ဖို့အပြစ်ကင်းစင်ဖို့ဆိုရင်ယောနိသောမနိတိကာရရှိတဲ့ပုဂ္ဂိုလ်သည်အာကုသိုလ်အဖြစ်နေတယ်ကုသိုလ်အဖြစ်များတယ်နော်အဲ့ဒီပုဂ္ဂိုလ်သည်စိတ်လည်းများသောဖြင့်ချမ်းသာအောင်နေတတ်တယ်အဲဒါကြောင့်မိမိတို့အနေနဲ့ နေ့စဉ်ဘဝမှာအရေးအကြီးဆုံးကဘာလဲလို့ဆိုရင်တော့ယောနိတော်မနိတိကာရလို့ဦးဇင်ပြောချင်ပါတယ်ဒါကြောင့်မလို့ပြောတယ်လေနော်ဒီပါဠိမှာပြောတာကအနုပ္ပန္နာစေဝကုသလဓမ္မဥပ္ပဇန္တိမလောက်ရသေးတဲ့မဖြစ်ပေါ်သေးတဲ့ကောင်းမြတ်တဲ့အလုပ်တွေလည်းလုပ်ဖြစ်လိမ့်မယ်တဲ့ဥပ္ပန္နာသအာကုသလဓမ္မပရိဟာယန္တိလုံးမိပြီးတဲ့မတိမမိုက်မတိမိုက်မဲလို့လုံးမိပြီးတဲ့ မသင့်တော်တဲ့မကောင်းတဲ့ပညာရှိကဲရဲ့ဘွယ်ရအလောက်အကုသိုလ်တွေလည်းနောင်ကြရင်ဆင်ကျင်သောအဖြစ်တဖြည်းဖြည်းတဖြည်းဖြည်းနဲ့ယောသွားလိမ့်မယ်မကောင်းမှန်းကဘာဖြစ်လာပြီလဲသိပြီခေါ်တော့ကလုံးမိတာကဘာဖြစ်လို့လုံးလဲဆိုရင်မသိလို့ဒါလေးကိုပြောတာဒါကြောင့်ဦးစင်းကဒါလေးတစ်ခုဖြစ်ဖို့တို့ရင်ကောင်းမကောင်းသင့်မသင့်မှန်မမှန်လေးတော့သိဖို့လိုပါတယ်မသိရင်ဆင်ကျင်လို့မရဘူးသိရင်တော့ဆင်ကျင်နိုင်ပြီဆင်ကျင်လိုက်တာနဲ့နံပါတ်1ကိုစိတ်ချမ်းသာတယ်နော် အဲဒါကြောင့်ယောနိတော်မနတိကာရဖြင့်နေပါလို့ပြောခြင်းဖြစ်ပါတယ်ဒါတော့ကောင်းပြီနေရာတိုင်းအဲကင်ကောင်းပြီခုနကဦးဇင်းတို့ပြောခဲ့တာကတခြားမဟုတ်ပါဘူးတဏှာအကြောင်းစစ်နေတာဒါတော့တဏှာဟာ30တပုံမှာပဲပြောကြပါစို့ဗျာတန်ရန်တာမဖြစ်သေးရင်ဆက်အောင်ပါဘူးအနာဂံပုဂ္ဂိုလ်ဒီလည်းတဏှာလွတ်ပြီလားဆိုတော့မလွတ်သေးပါဘူးမလွတ်သေးတဲ့အတွက်တို့လည်းတဏှာအောက်ကရှိပါသေးတယ်ဒါကြောင့်30တပုံကိုတဏှာဘလို့လို့ချုပ်တာလဲ မြတ်စွာဘုရားအနေကစားတဲ့နှုံးကတဏှာကိုပဲမှန်ပြီးတော့အဓိကထားပြောတယ်တဏှာကိုပဲဒုက္ခဖြစ်ကြောင်းလို့ပြောတယ်ဘလို့တွေပတ်သက်နေတာလဲဘလို့တွေရှုပ်ထွေးနေတာလဲဆိုတာသိအောင်သူရှိတဲ့နေရာတွေသိအောင်ဖတ်ကြည့်ကြစို့နေရာတိုင်းမှာသူရှိတယ်ဟွန်းဟွန်း嗯。 ကောင်းပြီဒါကာမ30တဲ့ပုံအောက်ကဗြဟ္မပုံ20ဖတ်ကြည့်ပါဦးကောင်းပြီအထက်နဲ့အောက်၅ပါးစီပေါင်းတော့ဘယ်နှပါလဲ 10ပါးရှိတယ်တန်ရုပ်စဉ်10ပါးအဲ့တန်ရုပ်စဉ်10ပါးဆိုတာကသူကဒီအခြားခြားသောအမ်ပြောကြပါစို့နော်ဒီတန်ရုပ်စဉ်10ပါးမှာတချို့တချို့ကအောက်တန်တရားရင်ပြတ်ကျန်နေကြတယ်အထက်မလိုက်ဘူးတချို့ကအထက်မှာပဲနေတယ်အောက်ကမပါဘူးအဲ့တော့ तू ဟောဘစ်တပြည့်မြော့ဆွဲသလိုတွဲပြီးတော့ပါနေတာကဘာလဲဆိုရင်တဏှာတန်ရုပ်စဉ်ကပါနေတယ်ဒါတော့တန်ရုပ်စဉ်၅ပါးမှာကာမတစ်ဆက်တစ်ပုံရှိတယ်အပယ်၄ပုံ လူဘုံနတ်ပြည်6တဲ့အလုံးပေါင်းဘယ်နှဘုံလဲ17ဘုံအဲ့တော့ကာမ17ဘုံခေါ်တယ်အဲ့ဒီကာမ17ဘုံမှာတွေ့တဲ့တန်ရုပ်စဉ်အောက်တန်ရုပ်စဉ်ခေါ်တယ်အောက်တန်တရားနော်နတ်ပြည်6ထပ်ပါတယ်လူပြည်ပါတယ်အပဲလေးဘုံအလုံးဘယ်နှဘုံလဲအဲ့ဒီ17ဘုံမှာချုပ်နှောင်တဲ့တန်ရုပ်စဉ်ကို အောက်တန်ရုပ်စဉ်အဲ့ဒါအောက်တန်ရုပ်စဉ်ထဲမှာဘာတူလဲကာမရာဂတန်ရုပ်စဉ်ကဲတဏမပါဘူးလားအဲ့ဒါကြောင့်မလို့အောက်ကာမ17ဘုံကို တွယ်ထားလို့အောက်တဏှာလို့ခေါ်တာ ကောင်းပြီနော်ကောင်းပြီကြီးဉာဏ်တန်ရုပ်စဉ်နဲ့ပဋိကတန်ရုပ်စဉ်နော်တိလပဒပရမတတန်ရုပ်စဉ်ဒိဋ္ဌိတန်ရုပ်စဉ်ဝိသိကိစ္စတန်ရုပ်စဉ်နှစ်3 4 5ကအထက်မြမပုံကိုလိုက်ရလားမလိုက်ဘူးအောက်တင်ပြတ်ချန်နေခဲ့တယ်ကောင်းပြီအောက်ကိုကြည့်လိုက်မြမပုံ20ဆိုတဲ့အထက်တန်တရားမှာလဲတဲ့တန်ရုပ်စဉ်5ပါးတဲ့ကြာတော့ तू နာမည်လေးပြောင်းပြီးတော့ तू ကလိုက်လာတယ်ကာမ တန်ရုပ်စင်ဆိုတဲ့ဟာကမ္မရကတန်ရုပ်စင်ဆိုတဲ့နာမည် ဟုတ်သေးရဲ့လားအဲဘလောက်လဲတယ်လဲဘလောက်လဲတယ်လဲဟိုပုံရောက်တော့ဟိုအဝက်ဝက်သွားတာနော်ဥစဉ်တော့ကာမပုံမှန်နေတော့ကာမအဝက်စားလေးနေနေတယ်ဟုတ်နေတာပဲဗြဟ္မပုံရောက်တော့ तू ကလဲပြီးတော့ဘာဝက်သွားဗြဟ္မအဝက်စားဝက်ပြီးတော့မှတွေ့လားရူပရာဂတန်ရုပ်စင်နဲ့ရူပ16ပုံလွတ်ရလားအရူပရာဂတန်ရုပ်စင်အရူပ၄ပုံမလွတ်ဘူးကဲဆိုတော့ तू ကလူလဲပဲ အခုကြည့်30တဲ့ပုံမှာအောက်30တဲ့ပုံမှာလည်းတဏှာမပါဘူးလားအထက်ပြမ20မှာလည်းအေးအဲ့ဒါကြောင့်30တဲ့ပုံမှာတဏှာရှိတယ်ဆိုအဲ့ဒါပြောတာ ကျန်တဲ့တန်ရုပ်စဉ်6ပါ အကုန်မရှိဘူး၄ပါးကအောက်တင် ပြတ်တယ်၃ပါးကအပေါ်တင်ပါတယ်ဒါကြောင့်မြမဘုံကိုရောက်တယ်လေအပေါ်ကိုဆွဲသွားတယ်အောက်ဘုံမှာတော့အောက်ကိုချစ်ရောက်တယ်လောက်တယ်ဒါကြောင့်အထက်တန်ရုပ်စဉ်၅ပါးအောက်တန်ရုပ်စဉ်၅ပါး၁၀ပါးရှိတဲ့ထက်မှာ အောက်မှာလည်းတဏှာတန်ရုပ်စဉ်ရှိတယ်ကာမရာဂဆိုပြီးအထက်မှာလည်းအဝက်ကလေးပြောင်းပြီးရူပရာဂတန်ရုပ်စဉ်အရူပရာဂတန်ရုပ်စဉ်ဆိုတော့သူ့နာမည်ရင်းကတော့တဏှာပါပဲ။ကဲ30တဲ့ပုံမရှိဘူးလား။ရှိတယ်။အဲ့ဒါကြောင့်တဏှာသည်ဒုက္ခဖြစ်ကြောင်းလို့ပြောတာ။တကယ်လို့သာလျင်တဏှာကအထက်တန်ရုပ်စဉ်မပါဘဲနဲ့ဆိုရင်တဏှာကဒုက္ခဖြစ်ကြောင်းဟုတ်ပါမလား။မဟုတ်ဘူး။ဒါကြောင့်တဏှာဒုက္ခဖြစ်ကြောင်း ထင်ရှားပြီ။ကျန်တဲ့တန်ရုပ်စဉ်က30တဲ့ပုံအကုန်မလိုက်ဘူး။တဏှာကတော့ လိုက်တယ်ကြိုက်တဲ့နေရာပုံမရဘူးဒါကြောင့်မလို့တဏှာသည်ဘာဖြစ်ကြောင်းလဲဒုက္ခဖြစ်ကြောင်းအခုမှဟုတ်လားထင်ရှားသွားတာဒုက္ခဖြစ်ကြောင်းဒါကြောင့်30တဲ့ဘုံမှာဘဝရှိရင်ခန္ဓာရှိရင်ဘာဖြစ်လဲဒုက္ခရှိတယ်အဲ့ဘဝရှိအောင်ဘသူဖန်ဆင်းတယ်လဲဆိုတာတဏှာဖန်ဆင်းတာကာမဘုံမှာနေရင်ဘသူကဖန်ဆင်းကာမတန်ရုပ်စဉ်ရူပဘုံမှာနေရင်ရူပရာဂတန်ရုပ်စဉ်အရူပဘုံကိုရောက်ရင်ဘယ်ဘုံကြံသေးလဲဘယ်ဘုံမှမကြံဘူး ဒါကြောင့်သူသည်ဒုက္ခကိုဖန်တီးတဲ့ဖန်တီးရှင်ဆက်ဇမာလည်းမဟုတ်ဘူးထာဝရလည်းမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားကမိပြီလို့ပြောတာမင်း30ဘုံမင်းကြောင့်မလို့ငါတို့ခန္ဓာတွေဆောက်ပြီးတော့ဒုက္ခတွေခံရတာဆိုပြီးအခုဒါအခုလို့တန်ရုပ်စဉ်10ပါးနဲ့30ဘုံနဲ့ရှင်ကြည့်လိုက်တဲ့အခါမှာတဏှာရဲ့နယ်ပယ်ဘလောက်ကျယ်တယ်လဲဆိုတာထင်ရှားတယ်ကြံတဲ့တန်ရုပ်စဉ်ကအဲ့လောက်မထင်ရှားဘူးနော်ကောင်းပြီအောက်ကလေးတဏှာပယ်ဘုံလေးဖတ်ကြည့်ပါဦးမြတ် ကောင်းပြီတဏှာကလည်း30ဘုံမှာဘယ်နေရာကမှမလက်အောင် ခံခံမြဲမြဲတွေ့တာ တုံ့နှောင် ထားတဲ့ခါကျတော့ ဒီမက်တွေ၄ချိန်ပေါ်တာကအမှန်ကတခြားမဟုတ်ဘူးတဏှာကို၄စိတ်စိတ်၄ပိုင်းပိုင်းနေရတာတပိုင်းနဲ့တိကနေမပြတ်ဘူးဒိဋ္ဌိတို့ဝိသေကိစ္စတို့သောတာပတ္တိမင်းနဲ့တုံဝင်နေဆိုတခါတည်းအမြတ်ပါပြတ်ထွက်သွားတာဟုတ်တော့မဟုတ်လားပြီးတော့မှဒေါသဆိုလို့ရှိရင်အနာဂမ်မိမနဲ့ပယ်ထက်လိုက်တယ်ပြတ်ထွက်သွားပြီဒါပေမဲ့နော်ရူပရာဂအရူပရာဂဆိုပြီးတော့မှအရတ္တမေ orange ကြတော့အရတ္တမေနဲ့ကြမှာပြတ်တာဒါကြောင့်မလို့မဲ့၄ပါးဆိုတာကတဏှာကို၄ပိုင်းပိုင်းနေရတာ ဘာဖြစ်လဲလဲဆိုရင် तू ကအမတန်အားကောင်းတဲ့တန်ရောက်စဉ်ဖြစ်လို့30တဘုံအကုန်လုံးသူ့နေရာရှိတယ်တုံနှောင်မှုအားကောင်းတယ်တွေ့တာမှုအားကောင်းတယ်ပိတ်ဆို့မှုအားကောင်းတယ်ဒါတော့မြောက်လိုပဲဒီဘက်ကဖြုတ်လဲဟိုဘက် ကကဒီဘက်ကဖြုတ်လဲဟိုဘက်ကကအဲ့လိုကတ်နေတာ तू ကဖြုတ်လို့ကောမပြီးတော့ဟုတ်တယ်လေဒီဘက်ကကာမတက်ဆက်တဲ့ဘုံဖြုတ်ရင်ရူပအရူပကိုသွားတက်သွားသေးတာပဲရူပရူပနဲ့ဒါရူပလူပြပြန်ဆင်းလာမယ်နတ်ဘုံဆင်းမယ်သူ့မှာနေရီအကုန်လုံးရှိတယ်လေအဲ့တော့အဲ့ဒါကြောင့်မလို့ နံပါတ်1တဲ့သောတာပတ္တိမင်းနဲ့စပယ်တဲ့ချိန်ကမှာ तू ဘယ်အဆင့်နေတတ်သေးတယ်လဲဆိုတော့အပယ်လေးပုံမှာဖြစ်စေတဲ့တဏှာဒါကြောင့်မလို့အပယ်ကိုသောတာပန်မကြတော့ဘူးဆိုတော့အဲ့ဒီအပယ်ကိုရောက်တဲ့တဏှာမရှိတော့နောက်တစ်ခါအကန့်တက်ကဘာလဲဆိုရင်လူဘုံအနေနဲ့နေအောင်မယ်ဆိုရင်တော့တဲ့လူဘဝမှာဘလောက်ပဲရှိတော့မလဲခုနှစ်ဘဝဒါတော့ကောင်းပြီ तू ကဒီလိုအဲ့ဒီခုနှစ်ဘဝကသောတာပန်ဖြစ်လိုက်တဲ့အချိန်ကမှာလိမ့်သွားတဲ့ဟာပြောတာခုနှစ်ဘဝတော့လိမ့်ဦးမယ်အလွန်ဆုံး နော်အလွန်ဆုံးခုနှစ်ဘွားထိလိမ့်နေသေးတယ်ဒါပေမဲ့ခုနှစ်ဘွားရောက်သူအချိန်သေးပြီတဲ့ဟိုဘက်ကိုသူမလိမ့်တော့ဒါကြောင့်ခုနှစ်ဘဝအထိအများဆုံးနေမယ်လို့ပြောတာအတိအကျနေမယ်ပြောတာမဟုတ်ဘူးတဘဝလည်းဖြစ်ခြင်းဖြစ်မယ်နောက်ထပ်နှစ်ဘဝလည်းဖြစ်ခြင်းဖြစ်မယ်စသဖြင့်ဒါပေမဲ့အများဆုံးနေရင်ဘယ်လောက်လဲခုနှစ်ဘဝအဲ့ဒီခုနှစ်ဘဝဟောပြီးနောက်ထပ်မလိမ့်တော့မဖြစ်တော့ဘူးဆိုတော့သေပြီလို့ပြောတာအဲ့ဒါကန့်သက်ချက်ပဲလက်မရှိပြီးသွားပြီနော်လူဘဝမှာနေအများဆုံးခုနှစ်ဘဝဟောဘက်မှာရှိတယ်တဏသေးပြီဒါကြောင့်ဘယ်နှမျိုးသေးတယ်လဲဆိုရင် အပယ်လေးပုံမှာတွေ့တဲ့တဏှာရဲ့ခုနှစ်ဘဝရဲ့ဟိုဘက်ကတဏှာရဲ့အဲ့ဒါသိပြီနောက်တစ်ခုတဂရကံဖြစ်တဲ့ခါကျတော့နှစ်ဘဝနှစ်ဘဝထက်အလွန်ဆိုတော့ तू ကတဘဝတည်းတခါဖြစ်မယ်နတ်ပြည်တခါတက်ပြီးတခါပြုံးမယ်ဆိုတော့နှစ်ခါတော့ဖြစ်မှာပေါ့ဗျာဆိုတဲ့ခါကျတော့နှစ်ဘဝဟိုဘက်ကျတော့ဖြစ်သေးရဲ့လားအဲနှစ်ဘဝရဲ့ဟိုဘက်မှာ तू ကတတ်လိုက်ပြီအဲနောက်တစ်ခါကျတော့အနာဂံဖြစ်ပြီဆိုတဲ့ခါကျတော့ကာမတစ်ဆက်တစ်ပုံလုံးမှာရှိတဲ့တဏှာ ကုံကုံသွားပြီဒါတော့အောက်တန်တရားပြတ်သွားပြီအထက်ပြတ်ရလားမပြတ်သေးဘူးမပြတ်သေးဘူးကံကောင်းပြီအထက်မှာရှိတဲ့ဗြဟ္မ20ကျတော့ဘာနဲ့ကြမှာပြတ်လဲအရဟတမနဲ့ကြမှာပြတ်တာ အပေါ်ကျတော့ပါပါလွှလွှနုနုကလေးနုနုကလေးဒါတော့ तू အထက်ကိုရောက်လေစီစိန်ကကြီးလေနိဗ္ဗာန်တာမရှိဘူးဆိုရင်အဲ့ဒါနိဗ္ဗာန်ပဲဒါကြောင့်မလို့ तू ကသူတို့ကဗြဟ္မာတွေကြွေးကြော်တာက ဒီဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒဆိုတာသူတို့ပြောတာလူပြည်မှာကြတော့ကာမဂုဏ်တွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒလို့သူတို့ခေါ်တယ်လက်ရှိလက်ငယ်နိဗ္ဗာန်လက်ရှိခံစားနေတဲ့စိစံကိုနိဗ္ဗာန်လို့ပြောတာပြမာတွေလည်းသူတို့လည်းပြောတာပဲနော်ဒါတော့သူတို့ကဒီလိုစိစိန်တွေကောင်းနေတဲ့ခါကြတော့သူတို့ကနိဗ္ဗာန်များတာမရှိခဲ့ဘူးဆိုလို့ရှင်ဒါနိဗ္ဗာန်လို့ပြောမှာဒါကြောင့်မလို့သူကနိဗ္ဗာန်နဲ့꿰အောင်လို့နော်ဒိဋ္ဌဓမ္မနိဗ္ဗာန်ဆိုပြီးတော့လက်ရှိဘဝရဲ့နိဗ္ဗာန်ပေါ့ အဲ့တော့ကောင်းပြီရတ္တမက်ကိုရောက်တဲ့အခါမှာရူပနဲ့အရူပဗြဟ္မ20ပုံမှာကတ်တဲ့တဏှာလေးကအဲ့ဒီကြမှာအမြင့်ပြတ်ပယ်သွားတာဒါတော့ကောင်းပြီပြောမယ်ဆိုရင်မဲ့လေးတန်ဆိုတာဘာပြောချင်တာလဲဆိုတဏှာကိုလေးပိုင်းပိုင်းတယ်လို့မှတ်လိုက်ဘာဖြစ်လို့ပိုင်းရတယ်လဲဆိုရင်တဏှာဒီတန်ရုပ်စင်းနဲ့မှာဘယ်30ပုံအကုန်ရှိလို့သောတာပန်တစ်ပိုင်းသကရာကတစ်ပိုင်းအနာကတစ်ပိုင်းနောက်ဆုံးအရတ္တမက်တစ်ပိုင်းဒီလိုလေးစိတ်လေးကပိုင်းပါမှဘသူသေးလဲအဲ့ကြမှာတဏှာသေးတာကျန်တာတွေက သူ့ဟာနဲ့သူပြတ်ကြံနေခဲ့တယ်။ကောင်းပြီနောက်ထပ်ကတညံဆိုတာလေးဖတ်ကြည့်ကြအောင်ဆိုတန်ခောပဏိတံအင်း ဒီကတညံဆိုတာကစောစောပြောတဲ့တိုင်နောက်ဆုံးလောက်ပြီးတဲ့အချိန်ခါမှာဆင်ကျင်တဲ့ပိဿုကဏညံကိုပြောတာဒါကြောင့်လွယ်လွယ်ပြောရမယ်ဆိုလို့ရှိရင်တော့ပယ်တတ်ရမယ်တဏှာကိုငါသည်အကျွမ်းမဲ့ပဲပြီးပြီလို့ဆင်ကျင်မှုညံထဲမှာပေါ်တယ်ပေါ်တဲ့ညံကိုကတညံလို့ခေါ်ပါတယ်เนาะဒါကတော့အဓိပ္ပာယ်သူထွေရှင်းစရာမရှိတော့ပါဘူးကောင်းပြီနိရောဓသစ္စာကိုသွားလိုက်ကြပါစို့เนาะပြီးနေအောင် အဲပါဠိဣဒံဒုက္ခនិရောဓံဣဒံ ဒီနေရာမှာဒီဆင်းရဲချုပ်ရာဖြစ်သောအရိယာတွေအမှန်တရားនិရောဓအရိယာသစ္စာပေါ်လာတယ်အဲ့ဒီပေါ်လာတဲ့ဉာဏ်ကိုဒါဟာនិရောဓသစ္စာပဲဆင်းရဲချုပ်ရာនិရောဓသစ္စာပဲလို့ပေါ်လာတဲ့ဉာဏ်ကို သစ္စာဉာဏ်လို့ခေါ်တယ်ဒီနေရာမှာဣဒံဆိုတာလေးကရှေးတုန်းကဦးဇင်းတို့ယုခရုက ဣဒံခောပနာဘုကွေဒုက္ခនិရောဓဒုက္ခនិရောဓအရိယသစ္စာဇာဒုက္ခនិရောဓအရိယသစ္စာယောတတယောတနာအတ္တတဝိရာကនិရောဓအဲ့ဒီဟာကိုပြောတာအဲ့ဒီကိုအဲ့ဒီကိုပြန်ညွှန်းနေတာနော်အဲ့တော့ဒီနေရာမှာကဒုက္ခချုပ်ရာလို့ပြောပေမဲ့ဒုက္ခនិရောဓဒုက္ခချုပ်ရလို့ပြောပေမဲ့ဒုက္ခသစ္စာတိုက်တဲ့ယုံနာကိုပယ်ခိုင်းတာအဲခန္ဓာကိုပယ်ခိုင်းတာမဟုတ်ဘူးနော် တကယ်ချုပ်တာဘာချုပ်တာလဲဆိုရင်တဏှာချုပ်တာဘာဖြစ်လို့လဲဆိုရင်ဟောဒီယုံ nant ဆိုတဲ့ခန္ဓာဘဝကိုဖြစ်အောင်လုပ်တာကတဏှာကလုပ်တာဒါတော့ယုံ nant ဒုက္ခအဲတဏှာရှိနေရင်ဘာရှိမလဲဒုက္ခရှိမယ်ဒါတော့တဏှာသိမှာဒုက္ခသိမယ်အဲလိုဒါကြောင့်အကြောင်းသစ္စာဖြစ်တဲ့သမုဒယသစ္စာကိုပယ်ခြင်းကိုပြောတာတဏှာယအတ္တဝိရာကနေတော့တာစာကော အတ္တတဝိရာကနိရောဓဆိုတာအကျွမ်းမဲ့ကိုတခါတည်းချုပ်ငိမ့်သွားတာစာကိုစွန့်ပစ်လိုက်တယ်ဗတိနေတော့အာတဖန်ပို့ပြီးတော့မှကိုစွန့်ပစ်လိုက်တာမௌတိဆိုတာအဲ့ဒီတဏှာရဲ့အနှောင်ဘက်ကလွတ်ပြီတဲ့အနာလျောအာလယပြတ်သွားပြီဆိုတော့ဒါကဒီတဏှာကိုပယ်တာကိုပဲပြောတာဒါတော့ကောင်းပြီဒုက္ခချုပ်ရဒုက္ခချုပ်ရဆိုမဲ့ဒုက္ခကိုပယ်တာပြောတာမဟုတ်ဘူးဒုက္ခကိုဖြစ်စေတဲ့တဏှာရဲ့ချုပ်ခြင်းငြိမ်းခြင်း အပြီးသက်ပယ်ခြင်းကိုပြောတာဒါကြောင့်တဏှာရှိရင်ဒုက္ခရှိမယ်ဒါတော့ဒုက္ခမရှိစေခြင်းဘာကိုပဲတဏှာကိုပဲဒါကြောင့်အကြောင်းသစ္စာဖြစ်တဲ့တဏှာသမှုရိယကိုပယ်ရပယ်ရမယ်တဲ့ဒါကြောင့်အကြောင်းဖြစ်သောတဏှာသမှုရိယသစ္စာချုပ်မှအကျိုးဖြစ်တဲ့ဒုက္ခသစ္စာလည်းချုပ်ငိမ့်မယ်ဒါကြောင့်နိဗ္ဗာန်နိဗ္ဗာန်ဆိုတာဘာလဲပြောမယ်ဆိုလို့ရှိရင်တဏှာချုပ်ရအောင်ပြောတာတဏှာချုပ်ရအောင်ပြောတာနော်တဏှာနိရောဓနိဗ္ဗာန်ပဲ တဏှာနိရောဓတဏှာချုပ်ရင်တဏှာပြတ်ရင်နိရောဓအဲ့ဒါနိဗ္ဗာန်ပဲဆိုတော့နိဗ္ဗာန်ကို မြို့ကြီးပြာကြီးမြို့ပြည်ကြီးတွေနဲ့တိုင်းထွာ ပြောတယ်ဆိုတာကတော့နားထောင်သူနားလည်လွယ်အောင်လို့မြင်အောင်လို့ဒါပြောတာဒါပေမဲ့ခက်တာကအဲ့ဒါလို့ပြောလိုက်ရင်နိဗ္ဗာန်က paradise ဆိုတာရေမျိုးရှိတယ်လို့လည်းထင်တတ်သေးတယ်။နော်ပြောဆိုဒီပြင်ဘာသာတွေမှာ paradise လို့သုံးထားတာဟုတ်ဗျာ။နော်အဲ့ဒီမှာ owner ဒေမပီမင်းတို့အဲ့ဒီမှာ enjoy လုပ်တော့ဆိုပြီးတော့မှာ နော်အဲ့လိုရေးထားတယ်အဲ့ဒီဆိုတဲ့အခါကျတော့ဗုဒ္ဓဘာသာရဲ့နိဗ္ဗာန်ဒီ paradise နဲ့တော့မတူဘူးသူတို့ paradise ကယုံ nant ချုပ်တာမဟုတ်ဘူးဗိမာန်ကြီးဥယျာဉ်ကြီးတွေရှိနေတာမဟုတ်လားဒါတော့ဗိမာန်ဥယျာဉ်တွေဆိုတာတွေကဘာတွေလဲဆိုရင်ယုံ nant နေပဲယုံ nant ရှိရင်ဒုက္ခရှိမယ်ဖြစ်ဖြစ်ရှိမယ်ဆိုတော့ဒါတော့ဒီမှာဗုဒ္ဓဘာသာမှာ ပြောတဲ့နိဗ္ဗာန်ကိုပြည်တို့မြို့တို့နဲ့ဒါတင်စားပြောတာ ဒါကြောင့်ဦးဇင်းတို့ရဲ့ကိုပိုင်ကိုစီကိုစီမှာတူးတူးချင်းတူးချင်းစီမှာတူးချင်းစီမှာရှိနေတဲ့တဏှာမရှိဘူးလားရှိတာပဲဒါတော့တူးချင်းအနေနဲ့ပြောမှဆိုရင်ကိုမှာရှိနေတဲ့တဏှာကိုရှော့ချနိုင်တယ်ပယ်တတ်နိုင်တယ်ဆိုရင်ဟောဒီတဏှာသိရင်ဒါကိုနိဗ္ဗာန်ပဲတကယ်တော့ခန္ဓာသည်ဗိဓာတရားမျိုးဗိဓာတရားဆိုတော့ဒါပေမဲ့ခန္ဓာဟာနိဗ္ဗာန်နဲ့ဆက်နေတယ်ဆိုလို့ပြောတာလည်းရှိသေးတယ်ခန္ဓာနိဗ္ဗာန်နဲ့ အဲနိဗ္ဗာန်နဲ့ဟိုခန္ဓာ၅ပါးထဲမှာယူတွေ့လို့တော့မရဘူးသို့တော့ကိလေသာကဘယ်မှာတည်လဲခန္ဓာမှာတည်နေတာခန္ဓာမှာတည်နေတော့ဟောဒီခန္ဓာမှာတည်နေတဲ့ဟောဒီယုံ nant ခန္ဓာမှာတည်နေတဲ့တဏှာကိုတတ်မယ်ဆိုတဲ့အခါကျတော့တဏှာသင်မှာနိဗ္ဗာန်ရမယ်ဆိုရင်နိဗ္ဗာန်ကလည်းအလွတ်ကြီးလို့မဟုတ်ပြန်သေးဘူးတခါခန္ဓာနဲ့ပြန်မဆက်ပြန်ဘူးလားအဲအဲ့ဒါလိုနင်းနေတော့ဆက်တယ်နော်ဒါတော့မိမိတို့ဟာမိမိတူးချင်းတူးချင်းစီမှာရှိနေတဲ့ကိလေသာတည်သွားရင်ဒါမိမိကိုယ်ပိုင်နှိပ်ပါမယ် မိမိကိုပဲနိဗ္ဗာန်ဒီပြင်ပုဂ္ဂိုလ်မှာတည်တဲ့တဏှာဒီကိုယ်တွေ့ရပါမလားဒါတော့မရခြင်းကိုယ်တဏှာကိုယ်သက်ကိုယ်နိဗ္ဗာန်ကိုယ်ရဒါပေမဲ့ဘယ်မှာလဲလို့ဆိုတော့ကျုပ်လည်းမရောက်ဘူးတော့မပြောတာဘူးငြိမ့်သွားတာပြောတာနော်ငြိမ့်သွားတာငြိမ့်သွားတာအဲ့ဒီငြိမ့်တာဓာတ်ဖြစ်သွားပြီအဲ့ဓာတ်ကိုပြောပြီဆိုရင်ဦးဇင်းအများနဲ့ပြောတော့နော်ယုံအဲဆင်းအတန်အနတ်အရသာ solid ဖြစ်တာမျိုးဘာမှမရှိဘူး ငိမ့်တဲ့ဓာတ်ဟာဓာတ်ပဲဒါတော့ဥပမာလွယ်လွယ်တော့ပြေးတာပဲဦးဇင်းတို့ရှိနေတဲ့မိဘုံကြီးကိုအကုန်လုံးတခါတည်းမိရောက်ကြီးကိုငိမ့်အောင်တတ်လိုက်တယ်တတ်လိုက်တဲ့အခါကျတော့ငိမ့်သွားတာမိဟာရေထဲကိုဝင်သွားသလားမြေထဲကိုဝင်သွားသလားလေထဲကိုပြန်သွားသလားဆိုရင်အဲ့လိုမဟုတ်ဘူးငိမ့်တာဟာငိမ့်တာပဲအဲ့ဒါကိုនិရောဓခေါ်တာနော်အဲ့ဒါនិရောဓပဲအဲ့တော့និရောဓမှာ အလုံးအထက်အရက်မြို့ရွာစီကားတာဘာမှမရှိဘူးငိမ့်တဲ့ဓာတ်ပဲဆိုတော့အဲ့ဒီငိမ့်တဲ့ဓာတ်ကိုလည်းရောက်တဲ့အတွက်ကြောင့်မလို့ယုံနာမရှိတော့တဲ့အတွက်ကြောင့်ပြစ်စရာဖြစ်စရာလည်းမရှိဘူးအိုးစရာနာစရာလည်းမရှိဘူးအိုးနာသည်အဲ့ဒီကြမှာလွတ်တယ်ဒါကြောင့်ယုံနာရှိမယ်ဆိုရင်ဖြစ်ဖြစ်ရှိမယ်ဖြစ်ဖြစ်ရှိရင်အိုးနာသည်ရှိမယ်မလွတ်သေးဘူးလေဒါကြောင့်မိမိတို့ကယုံနာရဲ့လွတ်ရဆိုတာကယုံနာရဲ့ဓာတ်သဘာဝကနေလုံးဝမတူတဲ့ဆန့်ကျင်ဘက်ဓာတ်တစ်ခုကိုပြောင်းသွားတယ်လို့ပဲမှတ်လိုက်ဒါတော့တဏှာချုပ်ရဲ့ တဏှာနဲ့တိဆောက်တဲ့ခန္ဓာနဲ့ဒီဓာတ်သဘာဝကတစ်မျိုးတဏှာချုပ်ပြီးလို့ဟောဘက်မှာရောက်တော့တဲ့တဏှာនិရောဓကြောင့်ဖြစ်တဲ့နိဗ္ဗာန်ရဲ့သဘာဝကတစ်မျိုးအဲ့ဒီနှစ်ခုဒီလုံးဝဆက်လို့မရဘူးအမောင်နဲ့အလင့်ကိုအတူတူပေါင်းပြီးတော့ co-exist မလုပ်နိုင်တယ်လို့ပဲနော်တဏှာတိဆောက်ထားတဲ့ခန္ဓာနဲ့တဏှာကစက်ကုန်းကလွတ်သွားတဲ့နိဗ္ဗာန်နဲ့ဘလို့မှအတူတူတွဲနေလို့မရဘူးဘာဖြစ်လို့လဲနိဗ္ဗာန်ဒီအငြိမ့်ဓာတ်ဥစဉ်တို့ဒီဘက်ကအဖြစ်ပြဓာတ်အိုဓာတ်နာဓာတ်တိဓာတ် ဘလို့လို့တွဲမလဲနော်အဲဒါကြောင့်မလို့ကောင်းပြီဒီနေရာမှာဒီဒုက္ခនិရောဓလို့ပြောပေမဲ့ဒုက္ခရဲ့မူရင်းတရားကြီးကိုပယ်တာမဟုတ်ဘူးဒုက္ခကိုပယ်တာမဟုတ်ဒုက္ခကိုဖန်တီးတီထောင်ပေးလိုက်တဲ့တဏှာကိုပယ်ခြင်းအဲ့ဒါကိုလက်မှတ်ထားပါအဲသူနေဆက်စားပြီးတော့မှအဲတဏှာပယ်လိုက်တဲ့ဟာကိုပဲနိဗ္ဗာန်လို့ခေါ်တဲ့နိဗ္ဗာန်မှာ paradise လို့မျိုးရှိသလားဆိုရင်မရှိဘူးဒီဘက်ကဖြစ်ဖြစ်ယုံနာတဘာဝရဲ့ စံကျင်ဘက်မဖြစ်မဖြစ်တဲ့ဟိုဘက်ကဓာတ်တစ်မျိုးဒါကြောင့်အမရဏအာဇာတိဖြစ်ခြင်းလည်းမရှိဘူးအမရဏသေခြင်းလည်းမရှိဘူးတဲ့နော်အသုတိရွေလျောခြင်းလည်းမရှိဘူးဆိုတော့အဲ့ဒီဟာကိုပဲ तू ကဗျောင်းပြန် negative တွေနဲ့ပြန်ဖော်ရတယ်အဲနောက်နိုင်ငံလူတွေမကြိုက်ဘူးဆရာတို့ဒီလန်နာနဲ့ तू ခဏခဏကြုံတယ်ဟာမင်းတို့နိဗ္ဗာန်เนี่ย negative စကလုံးတွေကြီးပဲပုံဖော်တာပဲတဲ့ဟုတ်တယ်လေကျမ်းမာတယ်လို့ဆိုတာဟာဘာမရှိဘူးပြောတာလဲ ယောဂမရှိဘူးဒါကိုပြောတာဟုတ်တယ်မလားယောဂကျတော့လူကြိုက်လားဒါပေမဲ့ယောဂမရှိဘူးဆိုတာကိုပဲပါခေါ်လဲကျမ်းမာတော့ခေါ်တာပဲဒါတော့ကျမ်းမာတယ်ဆိုတဲ့စကားလုံးကို definition လုပ်ရှင်ယောဂမရှိဘူးပဲကျမ်းမာတယ် means ယောဂမရှိဘူးဟုတ်တယ်မလားဒါတော့ तू negative နဲ့ပြန်ဖော်ရတယ်ဒါတော့နိဗ္ဗာန်ဆိုတာဘာလဲအိုနာတိမရှိဘူးပဲပြောမှဖြစ်မှာပေါ့အိုနာတိရှိရင်ဒီဘက်နဲ့တူသွားမယ်လေဒါတော့ဒီဘက်နဲ့မတူနေတာဒီသူ့ရှိတာရဲ့ဆန့်ကျင်ဘက်နဲ့ပြောဒီဘက်ကအိုရနာတဲ့သေးတယ်နိဗ္ဗာန်က ဟူနာတိမရှိဘူး negative နဲ့ပြောရတယ်အာစုတိအမရဏအဇာတိဖြစ်ခြင်းရွေလျောခြင်းပစ္စည်းခြင်းမရှိတာဒီလိုပဲပုံဖော်ရတယ်လွယ်လွယ်တော့တန်တိအငိမ့်တဲ့အဲ့ဒါကလွယ်တယ်တန်တိအငိမ့်တဲ့ဖြစ်ပြမှုသဘောတရားကြီးပူလောင်မှုသဘောတရားကြီးကိလေသာအစင်နဲ့တိဆောက်တဲ့သဘောတရားကြီးဒါကြီးကအစင်မပြတ်ဘဝတာပုံပြောင်းသွားမယ်ဖြစ်ဖြစ်ဖြစ်ကဒီဒီအစစ်ကြီးကပြတ်ရလားအဲ့ဒီအဖြစ်ပြက် မပြတ်ပဲဆက်နေတဲ့သဘောကြီးရက်ထွက်သွားတာပြောတာဒါကြောင့်မလို့မက်ကိုကြတဲ့အခိုက်မှာလုံးဝဖြစ်ချင်းဖြစ်ချင်းရက်တဲ့အခက်ကလေးကိုတွားပြီးတော့ဝက်ငနဲ့တွေ့လိုက်တာအဲ့ဒီခိုက်ကဘာတွေ့တာလဲနိဗ္ဗာန်အဲ့နိဗ္ဗာန်ဆိုတာအမှန်ကဖြစ်ချင်းဖြစ်ချင်းနှစ်ခုကြားမှာဒီကပ်လေးတွားတွေ့တာဒီကပ်လေးကိုအော်ဒါပါလားဆိုတော့ပြီးရင်တော့ပြန်ပေါ်သွားတာပေါ့ပြီးရင်တော့ပြန်ပေါ်သွားတာဖိုးစိတ်ရောက်ပြန်ပေါ်သွားပြီပဲဒါတော့အဲ့ဒီကပ်လေးကိုပြောတာနော်အဲ့ဒီချိန်လေးမှာ तू နိဗ္ဗာန်ကိုလုံးဝအပြည့်အဝတွေ့လိုက်သိလိုက်ရလိုက်ပြီ နားမလဲသေးတဲ့ဒုက္ခသဘောတရားအကုန်သိပြီတဏှာဆိုတာဒါပဲအကုန်သိပြီရှင်းရှင်းလင်းလင်းသိတဲ့အတွက်ကြောင့်သူ့ကိုဘယ်သူမှလိန်လို့ညာလို့မရလို့လဲအရိယာလို့ဖြစ်သွားတာလေနော်ဒါတော့ကောင်းပြီဟောဒီအခက်ကလေးကိုဘာလို့ပုံဖော်မလဲဆိုရင်ဖြစ်ချင်းပြစ်ချင်းမရှိပဲငြိမ့်သွားတဲ့အခက်ကလေးကိုတွေ့တာကိုမဲ့လို့ခေါ်ပါတယ်ဒါတော့တကယ်ရဟန္တာရဲ့နောက်ဆုံးသုတိစေရဲ့နောက်မှာဘာပဲရှိတော့မလဲဆိုရင်ဖြစ်ချင်းပြစ်ချင်းမရှိတဲ့အဲ့ဒီအငြိမ့်ပဲသွားတွေ့မှာပဲဒီအငြိမ့်ကိုဝင်စားတာကိုဖလားသမဘဝင်စားတယ်အာနိရောဓသမဘဝင်စားတယ်ဆိုဟိုဘက်ကိုသူတို့အငြိမ့်တက်ကိုယူကြတာလေ ဒီနိဗ္ဗာန်ကိုအာရုံပြုပြီးယူကြတယ်ကောင်းပြီဒါတော့ရှေ့ဆက်သွားကြစို့နော်နိရောဓဆိုတာချုပ်ရလို့ဆိုတာလေးကိုပြောခြင်းလို့ပါကိစ္စညံလေးဆက်ဖတ်လိုက်ပါအောင်အချိန်လေးရခဲ့อืม တာလေးကိုဆက်ဖတ်လိုက်ဗျာဓမ္မကောင်းပြီအဲ့ဒါလေးကအဓိကကြဆုံးပါเนาะဥစ္စာအမြဲတမ်းပြောတယ်နေဘံကိုမျက်မှောက်ပြူတယ်မျက်မှောက်ပြူတယ်မြန်မာစာမှာပြောတယ်မျက်စိမှာအောက်မျက်မှောက်ဆိုတော့မြန်မာစာဆရာကြီးတယောက်ကတော့ပြောတာပဲစကားလုံးပြောရင်မျက်စိမှာအောက်ဆိုတာကိုရှစ်တယ်တယ်လေးပြောတာဘာလဲအင်္ဂလိပ်လို at the tip of my nose လားကိုရှိရင်တွေ့လိုက်တဲ့အရာလေလုံးဝကိုတွေ့တာအဲ့ဒီကနေခတ်ဆင်စင်ပဲဆိုလိုတာကမျက်မှောက်ပြုတယ်ဆိုတာကဘာလဲဆိုရင်တဲ့တယ်လို့အဓိပ္ပာယ်ရှိတယ်တဲ့နော်ဒါမျက်မှောက်ပြုခြင်းဆိုတာမသွယ်မွယ်ဝဲတဲ့တယ်ကိုအဓိပ္ပာယ်ရှိတဲ့ဆိုတော့ကြီးကအဲ့ဒါကိုမှားထားတယ်ဆိုတော့မျက်မှောက်ပြုတယ်ဆိုတာခုနကဦးဇင်းပြောပြီး message ကြားတဲ့အခိုက်မှာဘသူအာရုံပြုနေလဲအဲ့ဒီအခိုက်မှာတိုက်ရိုက် direct connection ဖြစ်နေတာပြောတာကျန်တဲ့အချိန်မှာဦးဇင်းတို့မြင်ရလားမမြင်ရဘူး ဆိုတော့အဲ့ဒီချိန်မှာသူမျက်မှောက်တဲ့တဲ့ကိုတခါတည်းနိဗ္ဗာန်ကိုတိုက်ရိုက်ဓာတိုက်ဆက်သွဲနေတာအဲ့ဒီခါမှာနိဗ္ဗာန်ကိုတိုက်ရိုက်တွေ့တဲ့အတွက်ကြောင့်အဲ့ဒီခိုက်သည်ဘာခိုက်ခေါ်လဲမျက်မှောက်ပြုတ်တဲ့အခိုက်လို့ပြောဒါတော့ဒါကိုပြောမယ်ဆိုရင်နေရောဓသစ္စာကိုမဉ္ဇဏ်ကတိုက်ရိုက်အာယုံပြုတ်သောအဖြစ်တည်ခြင်းဆိုတာမက်ဆေ့ခိုက်အခိုက်ကလေးပြောတာအဲ့ဒီအခိုက်ကလေးကိုတိုက်ရိုက်တွေ့နေတယ်ဆိုတော့ကောင်းပြီရတ္တမဉ္ဇဏ်ကိုရပြီလို့နောက်ဆုံးပြိဋိနိဗ္ဗာန်သုတိရဲ့နောက်မှာဆိုလို့ရှိရင်ဒါပဲတွေ့ရတော့မလဲ ဒါပဲတွေ့ရတော့မယ်ဒါတော့ခါကြတော့အဲ့ဒီဖြစ်ဖြစ်ချင်းဖြစ်ချင်းဖြစ်ချင်းကင်းတဲ့ဒီအငိမ့်တဲ့သဘာဝကိုဒါမိမိမျက်မှောက်ပြုသွားပြီဒါတော့အဲ့ဒီမတိုင်ခင်မှာလုံးဝအပြီးပိုင်နိဗ္ဗာန်တတ်ကိုတန်တိတတ်ကိုမရသေးခင်မှာတော့မညံကြတဲ့အခက်ကလေးမှာပဲသူတွေ့သွားတာအဲ့ဒီခက်ကလေးတွေ့တာတက်ရိုက်တွေ့လို့ဒါတိုက်ဆက်သွယ်တွေ့လို့ဒါတိုက်အာယုံပြုလို့အဲ့ဒါကိုမျက်မှောက်ပြုတယ်လို့ရှေးဆရာတော်ကြီးများကဘာသာပြန်တယ်ဒါတော့ဦးဇင်းတို့နောက်ပိုင်းခက်ရောက်တော့ဒါကပောဓနာဖြစ်လာတယ် ဦးဇင်းတို့လည်းကြက်တော့ကြက်တာပဲငငယ်ရဒါပေမဲ့သူများမသိဘူးဘာလဲဆောင်ပြောတာဘူးပဲဒါရှင်းရှင်းဝန်ခံတာမျက်မှောက်ပြတာဘာလဲဖရားလို့ပြောရင်အဲ့ဒါရှင်းရှင်းနဲ့ကိုပါလဲလာတာ तू तू ရှင်းအဲအဲအဲ့ဒါဟုတ်တယ်ကိုကိုတားရိုက်တက်ရိုက်တွေ့တာနော်ကိုကဘာနဲ့တွေ့မလဲဆိုရိုးတော့မဟုတ်တော့အရတ္တမဲ့ညံနဲ့တွေ့တာအဲ့ဒါတော့မှတ်တာနော် ဒါတော့အရတမိရတဲ့အခက်ကလေးကအဲ့ဒီခိုက်ပဲနိရောဓသစ္စာကိုတိုက်ရိုက်နိဗ္ဗာန်ကိုအာယုံပြုတာဒါတော့တိုက်ရိုက်အာယုံပြုတော့ကိုဒါတော်ဝယ်ရှင်းမရှိဘူးလို့ပြောတာမှန်းဆတာမပါဘူးပေါ့ဗျာ infraction knowledge မဟုတ်ဘူးဒါဒါလိုက် knowledge လို့ပြောတာကောင်းပြီဒါတော့မျက်မှောက်ပြုတယ်ဆိုတဲ့စကားလုံးလေးတစ်ခုဟာတစ်ခါတလေအဲ့ဒီလိုမျိုးစာခုစာခံတယ်ဆိုအဲ့ဒါပဲစာခံတယ်ဆိုတာစာအုပ်ဖိုင်းဖိုင်းကနေရှင်းရှင်းကနေပို့ပို့ရှုပ်တာနော်ဒါတော့ အခုမျက်မှောက်ပြုတယ်ဆိုတာလေးကိုရိပ်မိပြီးမိမိတို့အရတ္တမေညံနော်ကနေပြီးတော့မှနိဗ္ဗာန်ကိုတက်ရအာယုံပြုတာကိုဒီနေ့ခေတ်မှာဘာခေါ်လဲဆိုရင်မျက်မှောက်ပြုတယ်လို့ခေါ်ပါတယ်လွယ်လည်ပြောရင်နိဗ္ဗာန်ကိုဓာတိုက်တွေ့လိုက်တဲ့အချိန်လေးလို့မှတ်ထားပါအောင်ပြီနော်ကတ္တညံဆိုတာလေးလည်းစစ်ဖတ်ကြည့်အောင် ပါဠိတန်ခော ခါမှာအဲရတ္တဖို့ဉာဏ်ရောက်တဲ့ခါမှာ ပြန်ပြီးတော့ဆင်ခြင်တဲ့ပိဿကနာဉာဏ်ပဲဖြစ်ပါတယ်ဒါကအမှန်တိုင်းပြောမယ်ဆိုလို့ရှိရင်ဒီနောက်ဆုံးအဆင့်အနေနဲ့ကြတော့အဲအပြည့်အပိုင်ဒီလိုပြောနိုင်တာရတ္တမရတ္တဖို့ရောက်မှပြောလို့ရတယ်။ကျန်တဲ့ရှင်းဉဏ်တွေကတော့အဲသစ္စာဉဏ်တို့ကိစ္စဉဏ်တို့တော့ သိတယ်ကတဉဏ်လည်းသိပါတယ်ဒါပေမဲ့အဲ့ဒီသိတဲ့ဉာဏ်ကမဆုံးသေးဘူးဆိုလို့ရှိရင်ဒါအပြည့်ပိုင်လုံးဝမပြီးသေးဘူးလို့ဆိုလိုတယ်တပိုင်းတစားပဲပြီးခြင်းဒါကြောင့်ရဟန္တာများဖြစ်မှသာလေနောက်ဆုံးဉာဏ်ကိုပြောပါတယ်နော်ဒီအာအကုပ္ပမယုံမှုတွေအရမတိမှာဇာတိဆိုတော့နောက်ပိုင်းမှာနော်ဒီရတဲ့ညာနောက်တော့ပစ္စည်းဖို့လည်းမရှိတော့ဘူးဒါဟာဘဝလည်းနောက်ဆုံးဘဝပဲဆိုတော့ကြွေးကြော်တာ ဒါတော့အဲ့ဒီလိုကြွေးကြော်တာရန်တာဖြစ်မှကြွေးကြော်ကြတယ်ဆိုတော့အခုဒီနေရာမှာမြတ်စွာဘုရားရတ္တမဉဏ်ကိုရည်စူးပြီးတော့မှဒါပြောနေခြင်းလို့ပဲမှတ်ထားပေါ့နော်ဒါတော့ဒီနေရာမှာនិရောဓသစ္စာနဲ့ပတ်သက်လို့နောက်ထပ် သိစရာမရှိတော့ဘူးကုန်ပြီဒါတော့និရောဓသစ္စာကိုမျက်မှောက်ပြုရမယ်ဆိုတဲ့ဟာကိုလည်းမြတ်စွာဘုရားကဘောဓိပင်ခြေရင်မှာဘုရားဖြစ်တဲ့အချိန်တုန်းကနိဗ္ဗာန်ကိုဓာရိုက်တိုက်ရိုက်ဓာရိုက်မျက်မှောက်ပြုပြီးပြီအဲ့ဒီဟာကိုလည်းပဲသူသိပြီးပြီလို့ပြောတာ ဒါတော့ဓမ္မစစ်ကြပြောတဲ့အချိန်ကမှဘုရားဟောတဲ့ဘုရားဖြစ်တဲ့အချိန်ကိုရည်စူးပြီးတော့ပြောတယ်လို့လက်မှတ်ထားအောင်နော်ဒါသူ့အတွေ့အကြုံပြောပြောပြနေတာသူ့အတွေ့အကြုံပြန်ပြောပြနေတာသူ့အတွေ့အကြုံပြန်ပြောပြတာဖြစ်တဲ့အတွက်ကြောင့်မလို့သူအရတ္တမညာရတာဘယ်မှာလဲဆိုရင်ဘောဓိပင်ခြေရင်မှာအဲ့ဒီမာတိကတရားသုံးခုအဲကဆုံလာပြင်းအာယုံပေါ့နော်အဲ့ဒီချိန်ကမှာဘောဓိပင်ခြေရင်မှာအဲ့ဒီအာယုံမတက်ခင်လေးမှာကတ်ဖြစ်တာပြောမယ်ဆိုရင်တော့လာပြည့်ကျော်တည်ရည်နဲ့လာစုပ်တည်ရည်နဲ့မနဲ့ကိုပြောတာအဲ့ဒီမနဲ့ပိုင်းမှာ အဲ့ဒီအချိန်ကလေးကသူပြောတဲ့အချိန်ပဲဒါပေါ်လာတာနော်အဲ့နေကစားတင်လို့နေကစားတင်လို့ဒီနေ့ပြောနေကြတဲ့အဲနေကစားတင်ကားတာတွေအဲ့ဒီချိန်မှာဦးတန်းကျူတာဖြစ်ပါတယ်ဒါတော့ကောင်းပြီဒီနေ့ညတော့ဦးဇင်းဒီနိရောဓသစ္စာနဲ့ပဲခဏရထားအောင်မယ်မေဃသစ္စာနဲ့ကျန်တာနောက်တစ်နေ့မှာဆက်သွားမယ်နော်အဲဘာဖြစ်လဲလဲဆိုတော့အတန်နှစ်ပွဲဆက်တာနည်းနည်းကောင်းလာပြီကျောင်းကပွဲလဲကျောင်းကပွဲလဲလောက်ရသေးတယ်ဆိုတော့ ဒီနေ့ကပွဲကြက်တယ်လားဒါပေမဲ့မေးစရာရှိတာရှိရင်တော့မေးပါအောင်နော်အချိန်လေးလည်းနည်းနည်းမေးရင်မေးချင်တာရှိမေးပါနော်အချိန်တော့ကြာမှသေးတယ်ဟွန်းတမာတိဟုတ်တယ်อืมဒါပေမဲ့ဒီအချက်ဆွဲတဲ့တာရောစင်မှာဥဥဒိစ္စကမပြတ်သေးဘူးသူတို့ရဲ့ဥဒိစ္စကဘယ်လိုဥဒိစ္စအဲအဲ့ဒါကျတော့အပေါ်ရောက်လေပါလေပဲ အာသူကဩဒိစ္စကြံသေးတယ်အဲ့ဒီဩဒိစ္စကြတော့သူတို့ကဒီနေရာမှာကနောက်ဆုံးအပိပိုင်ပယ်ဆွတဲ့အဆင့်ကိုမရောက်သေးဘူးဆိုရင်ဒါစိတ်ကလှုပ်ရှားမှုကလေးဆိုတာရှိသေးတယ်ဆိုတော့ तू ကလှုပ်ရှားရင်ဘလောက်ပဲလှုပ်လို့ကြီးကြီးပဲလှုပ်လို့အလက်ပိုင်းပဲလှုပ်အသေးပဲလှုပ်လို့ तू နာမည်ကတော့တရားပဲပေးမယ်နော်ဆိုတော့အရတမစ်ကိုမရောက်သေးရင်တမာရီမှလည်းအထွတ်ထိပ်မရောက်သေးဘူးတမာရီအထွတ်ထိပ်မရောက်သေးဘူးဆိုတဲ့အခါကျတော့ဒီ အခုနကဗြမပြည်မှာရှိနေတဲ့တန်ရောဟိုတဲ့ကဥဒိစ္စဒီဟိုတဲ့နေဆိုတာကသူတို့ဇန်နေနဲ့ကြတော့သူနှိမ်ထားတယ်လေဒါပေမဲ့သူကငုံနေတာပယ်တာမဟုတ်ဘူးအနုတေယဖြစ်နေကိန်းနေဒါကြောင့်မလို့သူတို့ကြတော့ဒီဝိက္ခမဏဗံလို့ခေါ်တယ်ဝိက္ခမဏဗံဆိုတာဇန်ရှိနေသည်၍ပယ်ခွာထားတယ်ဇန်ရှိနေသည်၍ငြိမ့်နေတယ်ဒါကြောင့်အဲ့ဒီဇန်တွေဟာဇန်သမာဓိတွေဟာအမတန်ကောင်းလို့မာနာကမတည်ဘူးဥစဉ်တခါပြောခဲ့ဘူးတယ်လေသူ့ကိုသူ ကိလေသာမဖြစ်တာကြာပြီးတော့မှတခါလဲရဟန္တာဖြစ်တယ်လို့သူ့ကိုယ်သူလည်းထင်ထားတာနောက်ဆုံးကျတော့သူ့တပည့်ရဟန်းကပဲနော်ပြန်ဆင်ကြည့်ကြည့်လိုက်တော့သူ့ဆရာကပုထုဇဉ်ပဲဖြစ်နေတာပုထုဇဉ်ဖြစ်တဲ့အခါကျတော့အဲ့ဒါနဲ့ငါဆရာတော့ဒီတိုင်းတော့ပြောလို့မကောင်းဘူးဆိုပညာရှိနည်းနေပဲသွားကြတော့ပေါ့နော်လမ်းသွားကြတော့ပြီးတော့အာရှင်ဘုရားဇန်နေပါတယ်မြတ်တော်တော်လေးအဝါဝါဆိုတာလိလာထားပါသလားအေးအဲအရန္တာဖြစ်ပါဘူးလားဆရာဖြစ်ပြီကွာဆိုအာရှင်မြတ်ဇန်နေရောလိလာထားသလားအေးငါဇန်နေလိလာထားတယ်အထုတ်ထားတယ်ဆိုဒါဆိုလို့ရှိရင်တပည့်တော်ကိုနော် အမတန်ကြောက်စရာကောင်းတဲ့နရွကြီးကားအစွဲကြီးတွေခါတည်းရှေ့မန်းဖီလာတဲ့မုံရိုးတဲ့ဆင်ကြီးပုံဖန်ဆင်းပြသမှာဗျာဆိုတော့ပြောတော့အဲ့ဒီမှာ तू ကသူ့အနေနဲ့ तू အားရပါရဖန်ဆင်းလိုက်တာနေမှာပေါ့ဆင်ကြီးရတကတော့အော်ဟဲပြီးနမောင်းကြီးထောင်နော်နရွကြီးကားပြီးတော့ထိုးတယ်မပုံကြီးလဲလာရအဲ့မှာ तू ထပြေးတာဟင်းလန့်ပြီးတော့အဲ့ကြမထားဆိုတာနော်ရမ်းတာဆိုတာကြောက်ပါသေးသလားသူအဲ့ဒါငြိမ်နေတာပဲနော်ဒါတောင်ဇန်နော်ဇန်နဲ့ငြိမ်နေတာဆိုတော့သူ့ရဲ့အဲဇန်သမဘက်က အထက်ကပြမတွေကလည်းဒီလိုပဲသူတို့မှရှိနေတာကငြိမ်နေတာကိုဆိုတဲ့အခါကျတော့အရုပဘုံမှာရှိနေတဲ့ဥဒိစ္စကခုနပြောပြီသူကဇန်နဲ့ခွာထားတာဝိကမနာပါဟံဒါတော့ရန်တာမဖြစ်သေးတဲ့ပုံကိုယ်တွေမှာကြံတဲ့ဥဒိစ္စကြတော့လည်းပဲအထွတ်ထိပ်အရတမဲ့တမာတိနဲ့မရသေးဘူးလေဦးဇင်းတို့မဲ့ကရှိပါတယ်မှာတမာတိရှိတယ်မဟုတ်လားအဲ့ဒီတမာတိဒီအရတမဲ့နဲ့ရှင်တဲ့တမာတိနဲ့နောက်ဆုံးတွေ့ပါမှသာလည်းရင်အပြစ်ပိုင်သူကအမြင့်ဆုံးဖြစ်ရမယ်လေ ဒါအရတမေတမာရီမဟုတ်သေးတဲ့အတွက်ကြောင့်သူတို့မှလည်းကြံသေးတယ်။ဒါပေမဲ့အမတန်ပါလွာနှုညံ့ပါတယ်။မရှိဘူးလို့ထင်လောက်အောင်ကိုနှုညံ့ပါလိမ့်မယ်။ဟုတ်တယ်ဟုတ်တယ်ဟုတ်တယ်မြတ်စွာဘုရားတရားဟောတော့မယ်ဆိုရင်ဘယ်တရားပဲဟောဟောပေါ့နော်သူမြတ်စွာဘုရားဒီဆင်ခြင်ပြီးမှဟောတာ အဲ7000 4000ဆိုတဲ့ဟာတွေကဘုရားတဆူနဲ့တဆူရဲ့ဟောမှုမူကတော့တူတယ်မူတူတယ်နော်တစ္ဆာလေးပါဟောတာဘာညာအကုန်လုံးဒီဝီနီကိုစီကန်းချမှတ်တာအပြီးတမှာဟောရတယ်သူရဲ့မူလူဆန်ဆန်းပြောင်း constitution တူတယ်ဒါပေမဲ့ဝီနီမှာဟောနေတဲ့အကြောင်းအရာပညာချစ်တွေတုတ်တာမှာဟောနေတဲ့အကြောင်းအရာပညာချစ်တွေကတော့လက်ရှိဘဝမှာဖြစ်တယ်အနေပဲဆိုင်တယ်နော်ဒါပေမဲ့ဝီနီစီကန်းတခုပညာတော့မယ်တုတ်တာနဲ့မှာဟောတော့မယ်ဆိုရင်ဒီဟောမဲ့အချက်လက်တွေကရှေးဖျားတွေဟောတာဟောရဲ့လား ရှေးဖျားတွေကပြည့်ညတ်တာဟုတ်ရဲ့လားဆိုတော့မူကိုတော့ကြည့်တယ်မူကဒီထဲမှာပဲရှိရမယ်ဒါတော့ဒီစကားတွေကဖျားတဆူသာရှေးဖျားတွေသာလည်းဟောပြီးသားရှိခြင်းရှိမယ်ဒါပေမဲ့ကြံတဲ့ဖျားမဟုတ်တဲ့အရာတွေတော့မဟောနိုင်ဘူးอืมအဲ့ဒါကြောင့်မလို့ဒီလက်ရှိသူဖျားလက်ထက်မှာသူကဟောကြံတဲ့ပုံကိုယ်တွေမဟောနိုင်ဘူး တစ္ဆာကိုပို့တဲ့ဟာမျိုးပြောတာရိုးရိုးပြောတဲ့ဟာမျိုးမဟုတ်ဘူးပေါ့နော်အခုကတော့အမြင့်ဆုံးပေါ့အခုလောကီတမဘာအစစ်နေမှာသူရှိမယ်အထိုက်တန်ရှိမယ်ပါဇက်ကပြောတဲ့တာမန်ပြောတဲ့အနိစ္စမျိုးရှိမယ်ဒါပေမဲ့အဲ့ဒီအနိစ္စယုံနာကိုအတွင်းထဲကိုနည်းနည်းရှင်းရှင်းသက်ဆိုင်တဲ့အနိစ္စဒုက္ခအနာတ္တမျိုးမဟုတ်ဘူးဒါကြောင့်မလို့ဒီရိုးရိုးအနိစ္စဒုက္ခကိုတာမန်ပုဂ္ဂိုလ်တွေလည်းပြောတယ်တိပြင်ဘာသာကြားလည်းပြောတာပဲဒါပေမဲ့တကယ် ယုံနာနဲ့ပတ်သက်တဲ့အနေစာပေါ့နော်ဉာဏ်နဲ့မြင်တဲ့အနေစာဒုက္ခအနတ္တမျိုးကြတော့ဒီဗုဒ္ဓဘာသာမှာပဲရှိမယ်အနတ္တကိုဖျားမှာပဲဟောနိုင်တယ်အဲ့ဒါမျိုးအဲ့တော့အဲ့ဒါတွေကအခြားပုဂ္ဂိုလ်တာဝကတွေမဟောနိုင်စကလုံးချင်းတူတယ်ဆိုရင်တောင်အတိတ်ပဲနေဆိုင်မှုကွဲသွားတယ်အဲ့ဒါမျိုးဒါကြောင့်လို့သူပုဗ္ဗေနန္ဒသူတေသူလို့ပြောတာသူလက်ရှိသိလိုက်တဲ့အသည့်နဲ့တွေ့ရတဲ့အမျိုးမကြဘူးဒါတော့တကယ်လို့ ကြားခဲ့ဘူးရင်ဒီဒိဗယ်မဟုတ်တဲ့စကားလုံးပဲဖြစ်လိမ့်မယ်နော်အထူးသဖြင့်တစ္ဆာနဲ့မဆက်နွယ်သောစကားလုံးပဲဖြစ်လိမ့်မယ်သူရဲ့ positive က negative ကိုပြောတော့သူတို့နားမလည်တော့ဒီမူတိနေရစကားနဲ့ပြန်ပြောရတာပေါ့ဗျာဟုတ်တယ်နိဗ္ဗာန်ကို ဟိုဦးဇင်းတို့ပါဠိတွေမှာဟုတ်တယ်သူတို့ကနေနိဗ္ဗာန်ကအဲဘယ်လိုခေါ်မလဲဆိုရင်လက်ရှိဘဝနဲ့ခံစားလို့ရတဲ့ဟာမျိုးကိုသူမှန်းတာလေဒါတော့စေကုရင်နဲ့သူမှန်းကြည့်နေတာဒါပေမဲ့အဲ့ဒါတွေကစေကုရင်နဲ့ဘလို့မှမမိဘူးအတ္တကဝါစာရောကြံစီတွေးခေါ်ကြံဆလို့ရတဲ့တရားမျိုးမဟုတ်ဘူးလို့မြတ်စွာဘုရားဟောတယ်ဂံဘီတော့နည်းနည်းတယ်ဒို့တို့တော့မြင်ဖို့ခဲရင်တယ်ဒုရနုဘောတော့အဲသူက ဒီစဉ်းစားအဲအာတက်ကဝါဆိုတော့စဉ်းစားနေလို့မရဘူးတဲ့နော်ဆိုလိုတာကဒီနေ့ကဟို research လုပ်တယ်လို့မျိုးထိုင်းစဉ်းစားလို့မရဘူးဒါတော့ဘာလဲဆိုရင် तू က practice လုပ်မှရမယ်စရဏပါမှရမယ်อืมစရဏပါမှရမယ်စရဏပါမှဟိုဝိဇ္ဇာကဖြစ်မယ်ဟိုတနေ့တော့ကျွန်တော်မိခင်ရှင်ပါခွဲတယ်လို့ဒါတော့စရဏရှိရမယ်စရဏရှိရင်ဝိဇ္ဇာရှိမယ် အဲ့ဒါဒါလည်းပဲစရဏလည်းဦးဇင်းတို့ဒါနောင်ပြောဇာတ်တွေတော့ရှိတယ်ပေါ့နော်လုံတိုင်းစရဏဘောင်မဝင်ဘူးဦးဇင်းတို့ရှေ့ကနေအမြဲတမ်းခံတယ်ဒိဋ္ဌိမှလည်းရှေ့ကပါလဲတမ္မာဒိဋ္ဌိနော်အဲသင်္ကပ္ပကြတော့လေတမ္မာသင်္ကပ္ပအဲ့ဒါတော့ဒီတမ္မာဆိုတာလေးတစ်ခုကိုဘောင်ဝင်မှသာလေဒါကတမ္မာသင်္ကပ္ပဖြစ်မှာနော်အာထုတ်တိုင်းလည်းပဲဝါယာမအာထုတ်တိုင်းလည်းပဲတမ္မာဝါယာမမဖြစ်ဘူးကြိုးတော့ကြိုးစားတယ်တလွဲအမှကြိုးစားရင် မိစ္ဆာဝါယာမပြောင်းပြန်ကရှိနေတာအဲဒါကြောင့်မလို့ तू ကလမ်းမှန်ဘက်ကိုဥတည်ပြီးကြိုးစားတဲ့ဝါယာမမျိုးမှတန်မှဝါယာမအဲ့လိုတွေရှိတယ်ကျန်တဲ့တတိသမารီလည်းထုံနေလည်းကောင်းတယ်အဲ့ဒါကိုပဲအဲ့ဒါကိုပဲအဲ့ဒါကိုရှော့ချတယ်စင်ကျင်သောအဖြစ်စတယ်ပေါ့နော် အဲဒီကနေကြင်ကြံသောအဖြစ်အဲဒီကနေပြီးတော့မှအပြည့်ပိန်ပယ်သောအဖြစ်အဲဒီလိုမျိုးသွားတယ်ဒါမှမဟုတ် तू ကနည်းနည်းလေးရော့ရင်နည်းနည်းတက်တာတယ်များများရော့ရင်များများတက်တာတယ်နော်သောတာပန်အဆင့်လောက်ပယ်နေရင်ဟောအပယ်ငြိမ့်ပြီအပယ်ခန္ဓာငြိမ့်ပြီနော်ဒါကြောင့်မလို့မြတ်စွာဘုရားဟောတာတွေရှိပါတယ်တုတ်တန်တွေမှာရှင်းပါဆိုလို့နော်ငါနောက်ဘဝမှာငါအတွက်အပယ်ခန္ဓာဆိုတာမျိုးကန့်သွားပြီလို့အဲ့လိုပြောတာတွေရှိတယ်အပယ်ငါမသွားတော့နောက်ထပ်အပယ်မှာငါခန္ဓာအပယ်မပေါက်တော့ဘူးလို့ပြောတာဒါတော့သူတို့ကဘယ်လိုပြောလဲဆိုရင် အဘယ်ခန္ဓာကုန်ပြီလို့ပြောတာအဲ့ဒါကိုယူပြီးမောဂုဆရာတို့ကအဘယ်ခန္ဓာပဲ့အောင်လုပ်စုလို့ပြောတာနော်ဆိုလိုတာကသောတာပန်ဖြစ်အောင်လုပ်လို့ပြောတာအဲ့ဒါပြောတာသွားရတယ်ဆိုတော့ဟုတ်တယ်သွားတာမဟုတ်ဘူးဟုတ်တယ်ဟုတ်တယ် ပေပြီးတိသွားတာအဲ့ဒါဦးဇင်းကလေးတွေစာသင်တော့ဓမ္မစစ်ကြပါတယ်ဓမ္မစစ်ကြပါတော့နိဗ္ဗာန်ကိုပြောလဲဆိုရင်သူတို့ကြတော့မှန်တယ်နော်အမ်စကလုံးကကိုလိုဖြစ်ပါလိမ့်မယ် it should be relaxed so relax နဲ့သုံးထားတာဟွန်းဦးဇင်းတို့ကရောက်တယ်ဆိုတော့ခြေထောက်နဲ့သွားတယ်အမျိုးဖြစ်နေတယ်ဒါတော့သူတို့ဘာသာပြန်အဲ့ဒါကြတော့ကောင်းသွားပြန်ရောနော်နိဗ္ဗာန်ဆိုတာ should be relaxed အဲအဲ့ဒါတော့နားလေသဘောပေါက်တဲ့အရာ နားလေသဘောပေါက်ရမယ်အရာလို့ပြောထားတာဒါတော့ဦးဇင်းတို့ကရောက်ရမယ်ဆိုတဲ့ဟာကသွားချင်းဖြင့်ရောက်တဲ့အမျိုးလို့ဖြစ်နေတဲ့အတွက်ကြောင့်တဲ့မြို့ကြီးတွေလို့ရောက်သွားမယ်လို့ထင်တာဒါကြောင့်အတိတ်ဘက်ကဟိုဘက်ကိုစောင်းစောင်းပြီးတော့မျက်မှောက်ပြုတယ်ဆိုတာကလည်းရောက်အော်တွေ့လိုက်ပြီးဆိုတာမျိုးဖြစ်သွားတယ်ဒါပေမဲ့ရန်တာတို့ရဲ့တွေ့တာကအငိမ့်တက်ကိုဒါရိုက်မြင်သွားတာอืมอืม ဟွန်းမဟုတ်ဘူး။ तू ကတကယ်လို့တခုရှိတာကတော့လူဘဝမှာဆက်ဖြစ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီခုနှစ်ဘဝအများဆုံးဖြစ်မယ်။အဲ့ဒီနောက်ဆုံးဘဝမှာခုနှစ်ဘဝလည်းရှိပြီသောတာပန်လည်းအထက်ကိုမတက်သေးဘူးဆိုရင်တဲ့ သူကစာထဲမှာပြထားတာကတော့အဲ့ဒီပုဂ္ဂိုလ်အမတ်တမဲ့ရှေ့ကိုလှည့်နေတဲ့ချိန်ကမှရန်သူတယောက်ကနောက်ကဓာတ်နဲ့ level ကိုပိုင်းနေဆိုတော့ဓာတ်ထိတာနဲ့ဓာတ်သွားအရေးကိုမရောက်သေးခင်ကြားမှာကြံတဲ့အထက်မဲ့သုံးခုတခါတည်းပြီးတယ်။ဒါတော့သူ့တတိမလွတ်ဘူးလို့ဆိုလိုတယ်။ဆိုတော့သောတာပန်ကိုရန်တာမှာဖြစ်အောင်ကွာဆိုပြီးလူတယောက်ကချောင်းပြီးနောက်က level ကိုဓာတ်နဲ့ခုတ်တယ်ဆိုရင်တောင်သူကမလွတ်ဘူးလို့ပြောတာ။သူ့ရဲ့ရှုတိမှုတနည်းမလွတ်တော့ဘူး။ဒီဘဝကခုနှစ်ဘဝလဲစီးပြီးဒီသောတာပန်နဲ့ရန်တာမှာဖြစ်အောင်က level ပိုင်းမဲ့ဆိုလာပိုင်းနဲ့ဆိုရင်ပြောတာ။ဆိုတော့ဒါက အယုတ်ဆုံးဒါကြောင့်မလို့ခုနကမကြော်ဘူးသို့တော့မြမဘွားတို့ဘာလို့ကြတော့ကြော်တယ်ဟုတ်တယ်အများကြီးနေတယ်လူဘုံမှာဆက်နေမယ်ဆိုတော့ခုနဘွားအများဆုံးဒါပေမဲ့မြမဘုံကိုတက်ရင်တော့အများကြီးရှိသေးတယ်လို့ကျမ်းတဆောင်ကဆိုတယ်နော်အဲ့လိုတော့ရှိတယ်သို့ဟိုဘက်ကျတော့ချမ်းသာသွားတဲ့ခါကျတော့ကြည့်ရတာကကြံတဲ့ဘဝတဏှာလေးတွေကကြံသေးတယ်လေနေခြင်းသွားပြန်ရောနေမှာပေါ့လေ မရှိဘူးလူပြည်မှာမနေဘူးလူပြည်မှာမနေတာပြောတာဗြဟ္မပြည်ကြတော့သူကနေသေးတယ်ဗြဟ္မပြည်ကြတော့ခုနပြောပြီလေကောင်းပါတယ်လို့ပြောနေမှာသူတို့မှာကိုဝင်နေရတာလည်းမရှိဘူးမွေးရတာလည်းမရှိဘူးနော်ထမင်းရှာတာလည်းအလုပ်လုပ်စရာလည်းမလိုဘူးနော်သူတို့ကြတော့ဗြဟ္မာဆိုတော့ဇန်နေပါတယ်တမပတ်တင်းနေနေတော့မှလေအဲ့တော့ကောင်းတဲ့ခါကျတော့လဲသောတာပန်ကလည်းပဲမမေဘူးဆိုပေမဲ့သူကလည်းအမေလေးတော့ရှိသေးတယ်အမေကြီးတာမရှိတာအမေကြီးတော့မရှိဘူးဒါတော့အမေကလေးရှိလို့လည်းပဲသူဘဝကို enjoy လုပ်တာပေါ့ ဒါကြောင့်ဆက်နေတာပေါ့နော်ဒါတော့အမေသေးအသေးလေးတွေရှိတယ်အမေကြီးကြီးတွေမရှိဘူးသူတို့အမေက တရားလွတ်မေ့တာမျိုးမဟုတ်တော့ဘူးနော်အဲ့ဒါမျိုးဒါတော့အကြီးသေးတော့ကွာတယ်အထူပါကွာတယ်နော်ပုရိသေတို့မေ့တာတခါတည်းတရားလွတ်ပြီးမေ့တာသူတို့ကြတော့တရားလွတ်အောင်မမေ့ဘူးအဲ့ဒါမျိုးသူတို့ကြတော့ဟုတ်တယ်ပုံစင်ဆန်ပြီးနေသွားတာ อืมတို့တော့ဘုံစင်ဆန်ဆိုတော့တော့အောင်မှာတို့ကဂျိုင်းနေဦးမှာတို့မှာတို့မှာကအခုနပြောလို့လူတွေမှာဆူတောင်းတာမျိုးမျိုးရှိတာကိုနိဗ္ဗာန်သွားတယ်ဆိုတာတောင်မှတခါတဲ့ခုနပြောလို့ရှိသမျှဘုံလေးတန်းစီပြီးတော့ခံစားပြီးမှသွားတာအဲ့လိုလည်းရှိတယ်ဒါတော့ခန္ဓာရဲ့ဒုက္ခကိုဒုက္ခလို့မြင်တာကိုပိုင်ပိုင်နဲ့နဲ့မမြင်ဘူးလို့ပြောမလားမြင်တော့မြင်တယ်သို့တော်လည်းပဲဒါလေးတော့ငါရသမျှတော့ကုတ်သွားခြင်းသေးတယ် ဘယ်လိုတွေ့ရမလဲနော်တချို့ကတော့မြန်မြန်လွတ်ချင်တာကိုဒီခန္ဓာကြီးကိုသူကဒါမှမဟုတ်နိရောဓသမဘဝင်စားတယ်ဆိုတာကိုမှလက်ရှိရှိနေရတဲ့ဒီဖြစ်ဖြစ်ဒုက္ခကြီးကိုငြိမ့်တဲ့နိဗ္ဗာန်ထဲကိုသွားပြီးတော့ဝင်စားပြီးနေတာဘာဖြစ်လို့လဲသူတို့မှာကိရိတာမရှိတော့ပေမဲ့လည်းဒီဖြစ်ဖြစ်နေတဲ့ဒုက္ခစားရသွားရလာရဒုက္ခဝင်ရရေချိုးရတဲ့အဲဒုက္ခတွေရှိသေးတယ်လေဒါအဲ့ဒုက္ခတွေငြိမ်းအောင်လို့နိရောဓသမဘဆိုဝင်စားတာဆိုတော့သူတို့ကြတော့မြန်မြန်ကိုရောက်ချင်နေပြီလေဒုက္ခကိုဒုက္ခကိုဘာခေါ်မလဲ မြန်မြန်လွတ်လေကောင်းလေပေါ့သို့တော်ဟိုဟာတွေကတော့သူတို့သောတာပန်အဆင့်ဆိုတော့ဒုက္ခကိုအကျွမ်းမဲ့ကြီးအဆုံးစွန်တိတော့သူတို့မမြင်သေးဘူးသူတို့ကလည်းသူတို့အကာအကွယ်လေးတွေတော့ရှိသေးတယ်ဒါကြောင့်မလို့အကာအကွယ်အတားဆီးလေးတွေရှိတော့ဒီဘဝဘုံစဉ်ဆန်တဲ့ဒီလောကဒုက္ခပေါ့နော်ဒါကိုသူလိုချင်တာပေါ့ဒါကြောင့်မလို့ဘုံစဉ်ဆန်ပြီးတော့ဖြစ်ရပါလို့ဤလို့သူတို့ဆူတောင်းကြတာနော်ဟွန်း อืมဘုရားလဲသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်လားသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကဓမ္မကြီးသိနေတာဗောဓမ္မကြီးသိနေတယ်ဘာဖြစ်လို့ဖြစ်နေသိနေလဲဆိုရင်အမ်သူတို့မှာရထားတဲ့အသိဉာဏ်တွေကလည်းရှိဒါကတကြောင်ပေါ့နော်အရတ္တမဉာဏ်တွေရထားတာလည်းရှိတယ် ဆိုတော့သူတို့နီးလို့ရှင်သူတို့သိနိုင်တယ်သိနိုင်တဲ့အလားလားရှိတယ်ဘာဖြစ်လဲဆိုတော့ဝိပဿနာအားထုတ်လို့တော်တော်ကြီးကမှကျင့်တန်းနေတဲ့ပုံကို ဆိုလို့ရှိရင်သူတို့သင်မဲ့ရစ်တောင်သိဟိုတော့ငါတခါကြီးတယောက်ဆိုလို့ရှိရင်အဲ့လိုပဲ तू ကအနာကျုံမိသားဆေးရုံလွတ်တရားကိုထားပေါ်တရားအသွားထုတ်တယ်အားထုတ်ပြီးတဲ့ခါကျတော့ तू ကအဲဘုန်းကြီးဒေါ်လဘဝရင်ကနေနောက်တော့၃နှစ်စစ်တက်ဝတ်တယ်အဲ့ဒီကနေနောက်ဆုံးကျတော့ तू ကယောဂတစ်ခုကြောင့်ဆက်နေလို့မရလို့အိမ်ကိုပြန်ပြီးတော့လူထွက်သွားတယ် လူထွက်တဲ့ချိန်ကမောမှာကျတော့ယောဂလည်းကျွတ်ပြီပေါ့နော်မိစာကိုစီကံလည်းဖြစ်မှာပေါ့ဒါတော့ तू ကအိမ်မှာနေလဲပဲတရားပဲအားထုတ်နေတာအားထုတ်နေတော့ तू က तू ဘာသာ तू ပုံမှန်ဟောနေနေကြအတိုင်းပဲနေတာပေါ့လေဒါတော့ तू တိမဲ့တိမဲ့ရေးလဲရောက်ရော तू ဘာသာ तू ကြီးသွားချိုးအဝယ်စားလေးလည်းအဝယ်ကလေးခောက်တင်တာခောက်နာသိမ့်တင်တာသိမ့်သူကနဲ့ तू အဝယ်စားလေးလည်းတက်တက်လွယ်လွယ်ဝယ်ဂရင်လေးလည်းတေချာလှုပ်ပြီးတော့မှဒီတိုင်းပဲဆက်ဆံလေးသေးနေတာမိမအောင်အဲ့ရမထပါဘူးလို့သွားကြည့်တော့အဲ့မှာ तू သေးနေပြီ ဆိုတော့ဒါဘာလို့တာသူလောင်းသူပြင်သွားတာပေါ့နော်သူလောင်းသူပြင်သွားတာပဲဒါဥပဒနာကိုအဲ့ဒါလိုမျိုးပြင်းပြင်းထန်ထန်အားထုတ်လို့နော် तू ကတော့အသက်နဲ့လဲအားထုတ်တာကိုသေလူဆိုတော့နော်ဖောင်ဖြစ်အားထုတ်တာအားထုတ်တဲ့အခါကျတော့ तू ကတော်တော်လေးလဲဒါရောက်ပုံပေါက်ပါတယ်နော်ဒါပါတော့တော်တာပန်မဖြစ်သေးတော့မှဖြစ်ခါနီလောက်အားထုတ်ထားတဲ့အခါကျတော့ तू သေမယ်ဆိုတော့သိနေတယ်သိတဲ့အတွက်ကြောင့်မလို့သူ့ဘာသာသူရေမိုးချိုးနော်ဒါမိမလည်းပဲသားသမီးတွေလည်းအဖေလုံနေကြပဲဆိုဒီတိုင်းပဲနေတာသူ့ဘာသာသူ လုံနေသလားလုံနေတယ်ဆိုပြီးဘယ်သူမှလုံမခံဘူးနော်ရေချိုးတယ်အဝယ်စားလေးတွေသူ့ဘာသာသူအဟောင်းလေးတစ်ခေါက်သိမ့်တယ်စောင်းလေးပြန်ပြန်ရန်ရန်လှုပ်တယ်ပြီးတော့သူ့ဘာသာသူအဝယ်စားလေးလဲပြီးအဲ့ကရင်ပေါ်မှာအိတ်တာအဲ့ဒါနောက်တနေ့ကျတော့သိမရှိဘူးအဲ့ဒါမျိုးဆိုတော့ဒါဝိပဿနာရဲ့တကိုးပဲရှိပါသေးတယ်ဆိုတော့သူတို့သောတာပတိမေတောင်ဖြစ်ပြီးပြီဆိုမှသောတာပန်တောင်ဖြစ်တယ်ဆိုတော့သူတို့အရိယာမေကြီးတောင်ရောက်နေပြီပဲနော်သူတို့ကိုသူတို့လည်းပဲအပေပဲကြတော့ဘူးဆိုတာကသူအသေးချာပေါက်သိပြီ ဆိုတဲ့အခါကျတော့လူပြည်ကိုရောက်မဲ့ပုဂ္ဂိုလ်များလည်းရောက်တယ်လို့သိနိုင်တယ်မြမပြည်ကိုရောက်တဲ့ပုဂ္ဂိုလ်များလည်းရောက်တယ်လို့သိနိုင်တယ်ဒါပေမဲ့အာရွေးချယ်တဲ့လမ်းဆိုတာတည်းရွေးချယ်တဲ့တဏှာပြောမှမသိဘူးမကုန်သေးဘူးလေအထက်ထက်ဉာဏ်တွေကကတ်တဲ့ဟာကြံသေးတယ်နော်သောတာပန်ဖြစ်တဲ့အခါမှာသူအပယ်လေးပုံနဲ့လူပုံခုနှစ်ဘဝထက်အလွန်တာတည်သေးတာကိုနော်ဒီခုနှစ်ဘဝ မတိုင်သေးခင်ဘဝမှာကြံတဲ့တဏှာရှိသေးတယ်ပြီးတော့မှမြမဘုံမှာရှိတဲ့ဟာကြံသေးတယ်တော့အဲ့ဒါလေးတွေကတော့တို့ကအဲကြံသေးတဲ့အတွက်စိတ်ညွတ်နိုင်တယ်ညွတ်နိုင်တယ်ဆိုတာတဏှာကတ်နိုင်တယ်ကတ်နိုင်တဲ့အတွက်တို့ကသွားနိုင်သေးတယ်အဲဘာထူးသလဲဆိုရင်တော့တို့လိုချင်တတ်မိမှုကဦးဇင်းတို့ရိုးရိုးပုဂ္ဂိုလ်လိုလက်လွတ်စပယ်ကြီးမဟုတ်တော့တာတော့မှန်တယ်နော်အထင်းရှိတယ်အကွတ်ရှိတယ်လက်မက်ရှိတယ်ဦးဇင်းတို့တာမန်ပုဂ္ဂိုလ်တော့မရှိဘူး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 ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြအဝေနေရတို့ရကြပါစေပေငါဝေသည်မြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါဦးလောသာဓုသာဓုသာဓုမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓု